ီလဂုံကြောင့်ရှ िख ုခြင်းဤဒီယာသမာဓိဂုံကြောင့်ဉာဏ်နိုးခြင်းဤဒီယာပညာဂုံကြောင့်ယုသေးလေးမြတ်ပြုခြင်းဤဒီယာဖြစ်တော်မူကုန်သောဖရာတရားသံဃာယတနာမြတ်သုံးမနတ်တို့ဤဂုံအာယုံပြု၍လောချီမောရှိကိုပူဇော်ပူမြော်မှန်လျှော်ကြောကြရတဲ့ပနာမကုသိုလ်ကံစေတနာ မိမိတို့မျိုးရွာအိမ်ကြီးဟာဝဲယတနာသုံးပါးဆရာမိဘလက်ကြီးဘဝတို့ကိုနေခြင်းလာခြင်းနှစ်ရှင်သာဝရဤယနေ့ကြအောင်ယုတိစွာ ပြုစုလုံကျွေးကြတဲ့နိပါတသနာသာဝရကုသိုလ်ကံစေတနာမိမိတို့မျိုးရွာသာသနာကိုစောင့်ကြတော်မူကြသည် သံဃာတော်ပေါင်းရှင်ကောင်းတို့နှင့်သာသနာလွယ်ဝေသီလရှင်တို့အားအမြဲမပြာသင်္ကန်းဆွမ်းကြောင်းရှိလေရသောပြည့်ကြည်တို့ဖြင့်တောက်ပင်လူတန်းနေကြတဲ့ဒါနကုသိုလ်ကစေတနာဤ1362ခုဒေါသလင်လဇန်6ရက်နေ့ချိန်ခါ၌ ရန်ကုန်တိုင်းစားကြောင်းမြို့နယ်အောင်ချမ်းသာရွက်တိရိမင်္ဂလာလန်းကံမြင့်ကျောင်းတိုက်ဝယ်စေရနာကျင်တရာရှင်တို့ကကျူပေါင်း၍ဓမ္မသဘင်ချင်းကျင်ပပြုလုပ်တဲ့အခါမှာညစွာဘုရားရှိမိပံမြောင်း၌ဖြာပြတို့ဖြင့်လူတညင် သံဃာတော်တို့အားဖြောဤနိလချင်းတို့အားဖြောဤဘဝကြောင့်တို့အားတရားဝယ်ပြီးဆုံးသည့်အခါကောပိမုံတို့ပြတိုက်၍လူတန်းနဲ့အာရထာနာကုသိုလ်ကံစေတနာတရားတော်ကိုဤရောမန္ထပူဇော်ကြတဲ့ဓမ္မဒါနာကုသိုလ်ကံစေတနာမိထုံညင်လေးအောင်အလူမျက်ရှိအလူတန်ချက်စက်တတ်ခြင်းပူဇော်ခြင်းသာလူလူရတဲ့ဒါနကုသိုလ်ကံစေတနာ ငွေကြိုင်လင်းမြန်ပန်းနတို့ဖြင့်လူတာခြင်းပုပ္ပဌာနာကုသိုလ်ကံစေတနာတရားဝဲဖြစ်မြောင်ဖက်ဖက်ကရွယ်ဆောင်ကြူပညာရတဲ့ဝေယဝိသတိလကုသိုလ်ကံစေတနာလူကြောင့်များကတရားနာခြင်းရှင်းပါသီလ ကျန်သည့်ချိန်နဲ့ငါးပါးသီလ6ဒီကျင့်သုံးရတဲ့သီလကုသိုလ်ကစေတနာဟောကြားသောတရားကိုနာယူခြင်းဓမ္မသဝနာကုသိုလ်လက်တွေ့ကျင့်ပွားအထောက်ခြင်းဘာဝနာမယပုံညကရိယာကောင်းမှုစေရနာမိမိတို့ကုသိုလ်ကိုမြဝေခြင်းပဋ္ဌိဒါနာဘုရဘာကုသိုလ်ကိုသာဓုခေါ်ခြင်းပတ္တာနုမောဒနာစရှိသော ကောင်းခြင်းမင်္ဂလာကုသိုလ်စေရနာ တွေကြောင့်မိမိတို့မြို့ရွာသာသနာကိုကြောင်းကြတော်မူရသည့်သံဃာတော်ပေါင်းရှင်ကောင်းတို့နှင့်သာသနာနွယ်ဝင်သီလရှင်များမြို့နေသူပေါင်းရွာနေသူပေါင်းအိမ်နေသူပေါင်းမြေမောက်တရားနာသူတော်ကောင်းတို့၏ကိုယ်ပင်ကိုယ်ပါနထာနာတို့၌ မကောင်းသောဘေးနိဋ္ဌယံကျွဲအန္တရခသိမ့်ကလွန်ညညဝီကွာကြ၍အသက်ရှိအနာကင်းကျမ်းမာချမ်းသာခြင်းစသရာရာအစဉ်ပြေခြင်းဟုဆိုအပ်သောဣဒ္ဓမင်္ဂလာကောင်းကျိုးဖြာပြာနှင့်မဖို့နိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်မျက်မှောက်ပြုလွယ်နိုင်ကြပါစေ။ရောင်ကြားပြည့် ရှင်မယဤတော်များသည်ဘုနာတေယေအန္တရာဝတ္တုကဘေရုမကင်ဝေယမံယနိဗ္ဗာန်ကိုဤတန်တောင့်တလူလာကြ၍ဗုဒ္ဓမြတ်ဖျားပညာထားသော တရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိဘုရားတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိဒုတိယမိဗုဒ္ဓံတရဏံကိသာမိဒုတိယမိဓမ္မံတရဏံကိသာမိဒုတိယမိသံဃံတရဏံကိသာမိဒုတိယမိဗုဒ္ဓံတရဏံကိသာမိ တယံမိဗုဒ္ဓံတရဏံဂိသာမိဓာတယံမိဓမ္မံတရဏံဂိသာမိဓာတယံမိသံဃံတရဏံဂိသာမိဓာတယံမိဗုဒ္ဓံတရဏံဂိသာမိဓာတယံမိဓမ္မံတရဏံဂိသာမိဓာတယံမိသံဃံတရဏံဂိသာမိဗုဒ္ဓတရဏဂုံဗုဒ္ဓတရဏဂုံကိုလုံးချုံ ယုံရှိကပ်ပါ၏ဖေယဓမ္မတရဏဂုံကိုလုံးချုံရှိယုံရှိကပ်ပါ၏ဖေယသံဃတရဏဂုံကိုလုံးချုံရှိယုံရှိကပ်ပါ၏ဖေယဤသို့အဖြစ်ဤသို့အ ယေတပိစ္ဆံယိတာသူရကေလေးဝသောပေနှင့်အန္တရေအပေါင်းညာကျွဲပေါင်းတို့မှကျွင်းလွတ်ကြောင်းကောင်းမြတ်သည်ကိုယ်ွယ်အားထားရာရဏဂုံသုံးပါးနှင့်တကွာ သတ္တမုထိလက်စသိလွန်ငိမ့်နိုင်အောင်ကျင်းမမယ်ကိုယူမုထိလက်စသိလွန်ငိမ့်နိုင်အောင်ကျင်းမမယ်မမြတ်ခြင်းထိဆိုလိုက်ရ လွန်ငိမ့်နိုင်အောင်ကျင့်မှမယ်လိညာမူထိတ်ရထလိလွန်ငိမ့်နိုင်အောင်ကျင့်မှမယ်မူရမူထိတ်ရထလိလွန်ငိမ့်နိုင်အောင်ကျင့်မှမယ်ညသာသာထိတ် င်ပြောမူထိတ်မှန်တော့ကာယယကတော့ပျော်ရှင်ပဲဒါပေမဲ့အဲ့ဒီရှင်ကိုယောဂီတွေကပျော်ရွှင်ဆိုပြီးတော့ပြောကြလို့နိစ္စကိတကပျော်ရွှင်ခြင်းမာလာကနာကရှင်ပြင်းခြင်းအဲ့ဒါပျော်ရွှင်ပျော်ရွှင်လို့ဆိုလို့ပြောင်းမြန်ပြောလေရဆိုရှင်ပျော်မှုထိတ်ရှင်ပျော်မှုထိတ် ရာထိန်မြင့်စေရာထိန်မေတ္တာထိန်ဒုတိယအောင်မြင်ပါလေဤသို့အဖြစ်ဤသို့အဖြစ်ရှင်ပါသီလကိုရှင်ပါသီလကိုမြတ်စွာဘုရားဤမြတ်စွာဘုရားသီလပါရမီတော်သီလပါရမီတော်အာငါတော်တို့ဤအာငါတော်တို့ဤသီလသိက္ခာကိုသီလသိက္ခာကိုပူဇော်သောအဖြစ်၎င်းပူဇော်သော တရားဝဲဖြစ်မြအောင်တရားဝဲဖြစ်မြအောင်ရွက်ချောင်ရသည်ရွက်ချောင်ရသည်လူတော်ရှင်မြတ်လူတော်ရှင်မြတ်တရားနာသူတရားနာသူညာဘုလူတို့၏ညာဘုလူတို့၏ကုသိုလ်စေရနာကိုကုသိုလ်စေရနာကိုကုသိုလ်စေရနာကိုဘုံပြုသောအဖြစ်၎င်းဘုံပြုသောအဖြစ်၎င်းခံယူခြင်းတော့ က်တည်ပါ၏ရှင်မယာအပမဒေနအမ္ပါဒေထပြောက်သေးဘူးရှင်မယာကြီးရနော်အပမဒေနတမ္ပါဒေထသာတောင်ရှာကပြိမလို့တိုင်းရှိတယ် ဒီနေ့ဆိုရင်ဘုန်းကြီးတို့ဒီပွဲရောသုံးပွဲမြောက်ဖြစ်ပါတယ်။အနက်ကခရစ်ယာန်မာကြီးတယောက်ရဲ့ခင်မွန်းတဲ့ကွယ်လွန်တဲ့၅နှစ်မြောက်ဆိုပြီးတနာယီဟောပြရ။နေ့လေကတော့ဘုန်းကြီးတို့ရဲ့ဖြူတိုက်ခွဲပေါ့လေ။နိုင်မြို့နယ်မင်္ဂအားရက်ွက်ဓမ္မရခိတကမ္မထမ်းကျောင်းမှာအာဘုန်းကြီးတို့တရားတပွဲအခုတရားတပွဲဆိုပြီးတော့၃ပွဲပေါ့ န်ကြီးတို့ပြမကြီးတိုက်ခွဲနေရပြီအဲ့ဒီမှငါဓမ္မရဂိတကမ္မထာကျောင်းသားကတော့ကျောင်းတိုက်ပွဲကျောင်းတက်ပွဲမလုပ်ရသေးပါဘူးခုကတော့ဂျုံလို့သာလဲမသပင်ပွဲပိဋကလိုလားတဲ့ဆန္ဒကိုဖြည့်ပေးလိုက်ရအဲကျောင်းတက်ပွဲကြမှာဒီကပိဋကတွေဖိတ်ရမှာပေါ့နော်မှန်ပါပါဟွန်းဘာဘောညာဘွယ်ဖိတ်ရင်ဘာလို့ရသိပါလေဟုတ်မလားအဲ့ဒါပဲနော် ပြင်ထားကြပေါ့။ကိုင်းရှိတယ်။ယနေ့သာသနာတော်2544ခုခောဇာတက္ကရီ1362ခုနှစ်ဥတုဝတ္တနာမူလရာသီဒေါ်သလင်းလဇန်6ရက်တက္ကရီ2017မလ3ရက် တနင်္ဂနွေနေ့ညနေ့မြမင်္ဂလာချိန်ခါဝယ်မဟာယံကုံတိုင်းစမ်းကြောင်းမြို့နယ်အောင်ချမ်းသာရက်ွက်ဒီဒီမင်္ဂလာလံကမ်းမြင့်ကျောင်းတိုက်၌ရှင်နာရှင်တရာရှင်တို့စီရင်ကျင့်ပပြုလုပ်အပ်သောဓမ္မသဘင်တော်ဝယ်ဟောကြားအပ်သည့်ဒုဒ္ဒန္တပိဋကခုဒ္ဒကနိကေ ဓမ္မပရပါဠိတဂရာ၌လာရှိသည့်ပါဝေယကသုတ်တံခောပါဝေယကရှင်တိုက်ပွဲဝင်တရားတော်တဲ့ယနေ့ဟောနာရမှာကပါတရားပါဝေယကရှင်တိုက်ပွဲဝင်ပါအေးဝိပဿနာဓမ္မနဲ့ ဘုန်းကြီးတို့25နှစ်တာကာလပရိယတိဓမ္မရွယ်ဆောင်လို့29နှစ်တာကာလပฏิပတ်တိရှင်တရားတို့ဖြင့်နှစ်ခုပူပေါင်းကပုံဖော်လိုက်တဲ့ပါဝီယကရှင်တိုက်ပွဲဝင်တရားတဲ့သူတရားမဟောကြားမီဤရှင်ကိုဤပလင်းနဲ့သာသနာမြင့်တခွင်တွင် သာသနာပြုခွင့်ရအောင်ကိုလလွယ်ဆယ်လဘွား ဘဝလည်းနှလုံးမကုန်းလည်းနဲ့သေပါဘတော်ကကြီးနှစ်နဲ့လူပြေအောင်ကြွေးမွေးလာခဲ့ရလို့ဤအရှင်နှစ်နှစ်သားအရွယ်ကဘဝတဘာပြောင်းသွားကွယ်လွန်သည့်နန္တာကျေးဇူးရှင်မြတ်မိခင်တော်တော်မေသာထွေကျုံငယ်သူဓမ္မဘာဝချင်းများဟောသင်္ကန်းနဲ့ရှင်ရမြုပ်နေရရဲ့လို့ ယနေ့ကံဖြင့်ဓမ္မယုံဆုဆုံးရတဲ့သူတော်စင်များဖူးမြော်ခွင့်ရသလိုအာရဝံမြောဖူးမြော်ခွင့်ရတော့မမှုရှားသည်မိခင်၏25နှစ်တာကာလပရိယတိဓမ္မတွေရဲ့ဆောင်လို့29နှစ်တာကာလပြပတိရှင်စကားတို့ဖြင့်ရှမ်းကချင်ကရင်ကရမွန်ရခိုင်မြန်မာမကြ ဂျပန်အင်္ဂလန်အမေရိကန်ကနေဒါနိုင်ငံများသို့မဟာတတိပရဏတရားဟောကြားပေးလူနေတဲ့ရဲ့လို့ယနေ့မျက်မြင်သူတော်စင်တို့ဂုံယူခွင့်ရကြသလိုအာရဝဟံမျောဂုံယူခွင့်ရတော်မမူရှာတိမိခင်ကြီးသာတွေ့ကြုံငါဆိုလည်းဟောကြားညွှန်ပြသည်မာတတိပဋ္ဌာန်တရားဓမ္မဟူသည်ကိုယနေ့မြင်မြင်သူတော်ချင်းနှုတ်နာယူမှသာ အာထုတ်ခွင့်ရသလိုစက္ကမမိနစ်ပိုင်းနာရီပိုင်းမြဈာနာအာထုတ်ရှုမှတ်ခွင့်ရတော်မမူရှာသည့်မိခင်ကြီးလက်တော်59နှစ်သိခါတော်39ဝါအတွင်သာပင်ကျင်ပါဤသာသနာတွင် အနှစ်လူတငတ်သည့်သိန်း80ကျော်ကုသိုလ်မင်္ဂလာတော်တို့ကိုမနေ့ကပြောခဲ့တဲ့အတိုင်းဖြူမျိုး ဝါတွင်3လတကုတလပေါင်းလေးလရေပေါင်း120အရာလေးမျက်နာလာကြတဲ့ယောဂီတို့အဝင်ကြီးမရှိကုသိုလ်ဖြင့်အခမဲ့နေအပြင်နေခြင်းနေခြင်းမနှဆာနေစာမီရေရှိပစ္စည်းတို့လူတန်းခဲ့တာနှစ်ချက်လေးနဲ့ဒီမျိုးလုံးဆိုင်ရာ900ကျော်တန်ဃာတော်တို့အတလတကြိမ်ဆိုပြီးတော့3000ကို3000ကိုတန်ဃာဒါနစွမ်းလူဒါန အဲ့ဒါတော့တစ်နှစ်ပဲရှိပါသေးတယ်ဒါပေမဲ့ဝါသုလရောက်တိုင်းရောက်တိုင်းတစ်နှစ်တာရသမျှဓမ္မဒါနဓမ္မပူဇာတို့ဖြင့်ယခုနှစ်တော့တန်ငါတထောင်မနဲ့အာယုံမုံငါသွန်ကပ်ပြီးတော့ဟင်းလေးခွက်ဆွမ်းတနတ်စာတကြောင်၌ပြားရည်တမလင်းစီတန်ငါ တထောင်ကျော်တို့အားတရားသာအောက်တည်ဆုံးထားလို့တထောင်နာအတိတဲ့ဇာယိတာမဲမြလှူဒန်းလို့ဘုရားယိတသံဃာဒါနရှိယုံအလီလီဟောဝလှူဒန်းလိုက်တာ၄သိန်း3000မြင့်3000ကျော်မြတ်ဖြစ်ပါတယ်ဒီတော့ဘုန်းကြီးတို့ဗမာပြည်ဟရပရိယာဆိုတဲ့စာသင်တိုက်တန်ဃာတရားမှအထက်ကျော်လင်း1000 1000လွယ်တာကျော်မော80ကျော်90နီးပါး ဗမာပြည်မှာမဟာစီနာမနဲ့ရိတ်သားတွေနဲ့လက်လှမ်းမီရတပေါင်းတပေါင်းလူတန်းခဲ့တာ40ကျော်50နီးပါးရှိလို့အမေရိကရောက်ခြင်းကတဲ့နယူးဂျာစီပြည်နယ်မှာဗုဒ္ဓမြန်မာဖရာတဲမယ်ဆိုလို့ကြံ့ဝေတသိန်းထို့တွင်အင်္ဂလန်ဂျပန်နိုင်ငံဘုန်းကြီးเจ้าနေမှာလည်းပဲထိုက်တယ်လို့လှူဒန်းလို့ယနေ့ကုသိုလ်တော်ဟာသိန်းပေါင်း80ကျော်သွားပါပြီ တတိသိမ့်မောင်း80ကုသိုလ်တော်တို့ကိုယနေ့မြင်မြင်သူတော်ကျင့်တော်သာဓုခေါ်ခွင့်ရသလိုအာရဝံပြောသာဓုခေါ်ခွင့်ရတော်မမူရှာသည့်မိခင်ကြီးထိုမိခင်ကြီးပြချီတိမှာပါဝိုင်းခြင်းများဟောသင်္ဃာနယ်ရှင်အားမြို့တော်မူလို့ သတ္တော80ဝါရော30အယဘဝနထံစံလင်လေးစံလွန်လေးပြီးပကင်ညဥဓမ္မိကာဒုမိဘနဖျားနဲ့ဓမ္မပဋိက္ခာကာရိဟနာ သူတော်ကျင့်တို့ဤမိခင်ဖခင်ဆွေချင်းမျိုးဆက်တို့ကိုဗလင်မွေကနဲ့ဥကယေရှုကစိတ်မြော်၍တရားနာဖိတ်ခေါ်မည် မာတာပိတရောဗုဒ္ဓသာဒေတိတံဓမ္မဒေသနာဇာတာဌာနာအာခံတဝနာသူနာတုဣဒမန္တပါမာတာပိတရောမိဘကျေစုမြေမုဟုကို ချူကမျောလွတ်တိတ်ပေါ်၍ဣတောလေတလူတိုင်းတလျက်နေညာမမေ့ဘဝင်ခွေလေနေ၍မယမရဏသေမေမမြင့်အနာခောတိတာရောက်လူရွာပြေထားလိုက်ပါသွားတယ်သာလာမြေပြောခမဲတော်မဲတော်များနှင့် ဓမ္မသဘေပါဝင်လှူရှားတရားနာများတို့ဤမိခင်ဖခင်ဆွေချင်းမျိုးဆက် အပေါင်းတို့သည်ဤဓမ္မနပေါင်းဓမ္မရှိရိုက်ချော်တိဘုဖာနိပြုပြင်သစ္စာရှင်သည့်ပလင်မွေနံမဟာယံကုန်တိုင်းစံကြောင်းမြို့နယ်အောင်ချမ်းသာရက်ွယ် ဒီဒီမင်္ဂလာတာဓမ္မသဘင်တိရှိယကံမြင်ကြောင်းတိုက်ဓမ္မယုဓမ္မခမ်းမဇောမန္တအတွင်ရှိသောဇာတဌာနာကမ္မတကဓမ္မတာကြောင့်ဖြစ်လျာယာသန္တရာဘဝဘုံဒါနရှိကအာကန္တဝနာသမောင်တဝစေရနာထား၍ ရွှင်အားဝမြောဖိတ်ခေါ်လေသာနာယံကြာယာခဏတော့နှင့်ဆိုလင်မကြလာရောက်ပါ၍ဗုဒ္ဓသာဘာဝရှင်မြတ်ဝတ္တငံဖြင့်ပင်လွန်ချေယုံပလင်ဘုံဝဲညာဟုံကောမြူတင်ထုရှတံသာယဟံဤ ဒေတိတာရှင်မင်းကိုယ်သာသဘောထား၍ဟောကြားတော်မူအပ်ပါပေသောဓမ္မဒေသနာသုံးပုံပိတကငါယနိကေကိုယ်သွဲအင်္ဂါတပခနာ7000လေးတောင်မှပါဝင်သည်ပါဝိယကဝတ္ထုသုတ်တံခောပါဝိယကချင်းတိုက်ပွဲဝင်ဆိုတဲ့ဓမ္မဒေသနာတော်ကို ခုနာတုကြည်သာရွှေပြအာရဝံပြောသာတော်ထမောက်ပေါင်းညူရောက်အောင်ဝမ်းမြဝမ်းသာအပြည့်ကလေးလာရောက်ခါနာကြနိုင်ရပါစေကုန်တည်း ဘိက္ခုသံကြားရတဲ့သူတော်ချင်းများတို့ဟာမိဘနှစ်ပါးတို့မှရှင်သက်မွေးပွားလာသူတိုင်းဖြစ်ကြလေသောကြောင့်ကိုအမေကိုဖေတို့ရဲ့ကျေးဇူးမေတ္တာပြန်လည်ထောက်ထားလို့ အသက်ထင်ရှားရှိသေးလေစားကျင်နာကြွေလိုကျင်နာပဲလို့ရေတယုနဲ့ချုံမိဖယေရှုတော်နန္ဒာကိုစားပေးနိုင်ရပါစေဘဝရဝပြောင်းသွားကွယ်လွန်မှလင်းကုသိုလ်တွေပြုတာဓုခေါ်စေမြဝေ၍တရားဓမ္မတွေနဲ့ယေရှုဆက်နိုင်ရပါစေဟုတ်ပလားပြိတ္တာဟုတ်ပါဗျာအဲ့ဒါကိုတဲ့ရှင်းတန်းထားပြီးတော့ခဏ ဘုန်းကြီးတို့ဟောနာကြီးညိုကြမယ်တရားဟောရနာရကြီးညိုရအောင်ဘာဝေကစိတ်တိုက်ပွဲဝင်ဆိုတဲ့တရားကိုဘုန်းကြီးတို့မြတ်စွာဘုရားကိုလိုမြတ်ကြီးသာဝတိဘီဇေဝရွှေကြောင့်ကိန်းအောင်နေတော်မူခြင်းကာလတိုင်းကြီးကောသလဘယင်ရဲ့ပါဝေကမင်္ဂလာရှင်တော်ကို အကြောင်းပြုပြီးတော့ဟောကြားတာဟောကြားခဲ့တဲ့တရားတဲ့ အဲဒီမှာဘယ်လိုလဲလို့ဆိုရင်သောကိရဟတိတရုဏကလိမဟာဘလောဟုတ်တဝါစရာဝေကမဟာတောတဲ့မဟာတန္တရာဩဒုံရှကလလေးတဲ့ဝိတုခိတဝါလို့ဘုန်းကြီးတို့ဓမ္မပဒတက္ကရာပြောတယ် ဘယ်လိုလဲဆိုရင်ဖြင့်ဘောဓလဘင်ကြီးမှာပါဝေယကဆိုတဲ့အမည်နဲ့မင်္ဂလာရှင်တော်ကြီးတူတကောင်ရှိခဲ့ဘူးအဲဒီမင်္ဂလာရှင်တော်ကြီးဟာငယ်ချင်းတောင်ပြေကလေးဘဝတုန်းကအာအင်မလားဒီအင်မတာမကြီးမလို့ပွဲတိုင်းဝင် တိုက်တိုင်းအောင်ခဲ့ရှင်စရာရေမပြောမျိုးတော့တနေ့ ရေကနဲ့မှကြာကျွဲကြာရုပ်တို့ကိုစားရင်ပျော်မြူးရင်ချုပ်ပြီးတော့နေတဲ့အဲဒီလိုတပြေးပြေးဇရာဝိကဘာတော်ဟုတ်တော်ဇရာဖြစ်စီပိတကလာသွေအားလေအားအကြောအားအယုအားယိုးတွင်ချင်းစီအားတွေတပြေးပြေးနဲ့ပါပြီးတော့။အိုမီရောကြီးခေါ်တဲ့စရာတရားကပြည့်ကြည်နေတဲ့အတွက်ဒါကြောင့်ကလည်းလေတဲ့ ရေကန်ကြီးထဲမှာရှိတဲ့နွန်ထဲမှာသူနစ်နေတယ်အိုင်နစ်နေတော့တပိပိတပိပိသပိအာယူယုံတော့ယုံလေနစ်လေနစ်လေယုံလေအဲ့ဒါကိုမြင်ရတဲ့ပုဂ္ဂိုလ်အပေါင်းတွေကဩဧဝရူပပိနာမဟာဒိဒါလိုပွဲတိုင်းဝင်တိုက်တိုင်းအောင်ခဲ့တဲ့မင်္ဂလာရှင်တော်တပါအာကွန်ပလပြေဝတဲ့မင်္ဂလာရှင်တော်တပါ အခုတော့ကလလိလက်ကိတ်တဝါတဲ့ညွန်းထဲမှာနေပြီးတော့သူကမြမချိတိတ်ခံစားရပါပေါ်လားအင်မတန်စွမ်းအားကြီးတဲ့ရှင်တော်မလုံမယုံနိုင်အောင်ဖြစ်နေပါပေါ်လားကထံသမုဋ္ဌာဘေတုအဲဒီလိုခရီးသွားလမ်းသွားတွေက ပြောကြတဲ့အခါကျတော့ရာဇတန်သုတ်တဝဟဋ္ဌစရိယအာနာဟဋ္ဌစရိယပကောတာပိတဝမင်းရကြီးက အဲ့ဒီသာကြားတဲ့အခါကျတော့မှရှင်းစရာကိုခေါ်လိုက်အဲ့ဒီရှင်စရာကိုခေါ်ပြီးတကလားဟဒိင်္ဂလလတော်ဥဒ္ဒရာဟိတိအိုရှင်စရာတဲ့ အဲ့ဒီခြင်းကိုသင်မထိမကင်မဲနဲ့ဂျိုနမတုတ်ကုန်းနဲ့မကောပဲနဲ့အလိုလိုကုန်းမော်ရောက်အောင်တင်ပေးရမယ်ရှင်ကိုထိလည်းမထိရဘူး၊ကင်လည်းမကင်ရဘူး၊ဂျိုနဲ့လည်းမထွက်ကုန်းနဲ့လည်းမကောရဘူးတဲ့အဲဒီလိုတခါလည်းကုံမွရအောင်တင်ပေးရမယ်ဆိုတော့ဟထသရိယရှင်းစရာကလည်းပဲရာဇနာအာဟမရိယကြီးပြန်ပြောတယ်ကောင်းပါပြီရှင်မင်းတရား ဒီစဉ်ကိုကျွန်တော်ကင်လည်းမကင်ထိလည်းမထိကျွန်းနဲ့လည်းမတော့ကုန်းနဲ့လည်းမကောဘဲနဲ့ကုန်းမရောက်အောင်လုပ်ပါမယ်သို့တော့ကျွန်တော်လွန်လာတဲ့ပစ္စည်းများကိုခိတ္တသုံးဝင်ပြုတော်မူပါသင်ကဘာလို့လို့လဲလို့မေးတဲ့အခါကျတော့ရှင်တမြင်တယထာတခြေလင်နာလို့စစ်တအင်္ဂါ၄မျိုး จิตတအင်္ဂါပါဏမျိုး၄မျိုးပါဗျာအဲ့ဒါကိုရရင်ပြမထိမခတ်ကျွန်းနဲ့မတုတ်ကုန်းနဲ့မကောပဲနဲ့ကုန်းမော်ရောက်အောင်တင်ပေးနိုင်ပါလိရှင်မေရိယာကိုင်မောင်မင်းသဘောရှိကရောဟိယူစေပြုစေဒါနဲ့ရှစ်အင်္ဂါ၄ပါးရှင်နာရဲ့မြင်နာရဲ့ထထရဲ့ခြေလင်းထရဲ့အဲ့ဒါတွေကိုတဲ့စက္ကူပလားစိတ်စာတိပေါ်လေး တန်ကြီးမရှိငွေမကုန်မဲနဲ့ထွက်ပြီးတော့တခြားရန်သူနိုင်ငံသို့မဟုတ် နိုင်ငံရာချပြည်တစ်ပါးရဲ့စစ်တပ်အသွင်ဖန်ဆင်းလိုက်တယ်တဲ့သင်္ဍမြင့်တဲ့ထာတာချင်းလင်းဓာတ်တွေကိုတခြားသောမိမိတို့နဲ့မတည့်တဲ့ဆိုကြပါစို့အစင်မပြေတဲ့နိုင်ငံရဲ့ရှစ်အင်္ဂါအဝတ်အစားအသွေးအယောင်အသွေးအပြင်းဆိုပြီးတော့ပြောင်းလဲလာတယ် ပြောင်းလဲလိုက်ပြီးတော့ပါဝေကရှင်ကြီးနစ်နေတဲ့ကံရဲ့အနိပါကဟိထိုးကြဤကုတ်ကြဤပြေကြဤဖာညာဤစီကြဤလေးဘက်ကပြေမထွက်စေနဲ့အဲဒီလိုညာသံပေးပြီးတော့အွန်လိုက်တဲ့အခါမှာဒီသံမလာနေကြရုပ်သွင်းနေမြင်ရတော့ပါဝေကရှင်မာတဲ့ဘာဖြစ်လာသလဲဆိုတော့ငယ်မူငယ်သွေးဆိုတဲ့ဇာတိမှန်နေပေါ်လာဟာ လာလိုက်ကြတဲ့ရှင်နာမြင့်တခြေလင်းနယထာဓာတ်တွေတို့ရဲ့မြို့ပြပြီးွားကရှစ်တမဟုတ်ပါလားရန်သူတော်တိုင်းတစ်ပါးကရှစ်တအသွင်ပြင်လက္ခဏာတွေပဲငါသည်ကိုအားကိုကိုမယုံမဲ့နဲ့ဒီတိုင်းနဲ့နေငါရဲ့ရှင်သခင်မရဲ့နဲ့တိုင်းငါပြည်သူလူများတို့ရဲ့အသက်အိုးအိမ်ရှိစိတ်တွေပျက်စီးကြတော့မှာပါလား အဲဒီလိုတွေ့တော့ပြီးတော့မာနဇာတိကိုဟုတ်တဝါငယ်သွေးငယ်မှဇာတိပြသောအဖြစ်ရှင်လက်လေးပါးနဲ့နာမောင်းမှအာထပြီးတော့မြုံငနဲ့ယုံလိုက်တာဟောရှင်ကြီးကုန်းမော်ရောက်သွားတယ်ရှင်ကြီးပဲရောက်ကုန်းမော်ရောက်သွားပါဗျာကိုင်းသလားမကိုင်းပါဗျာဂျိုးနဲ့တုတ်သလားမတုတ်ပါဗျာကုန်းနဲ့ကောသလားကောပါအေးကြည်စား ဩစရာကောင်းတဲ့ဤပညာတရက်ပေါ့နော်မှန်ပါဘူးအေးအဲ့ဒီလိုအံဩစရာကောင်းတဲ့ဤပညာတရက်နဲ့ရှင်ကြီးကုန်းမော်ရောသွားတော့မှဟိုကစိတ္တအင်္ဂါတွေအားလုံးရုပ်သိမ်းလိုက်အဲ့ဒါကိုမြို့ထဲရွာတဲ့ဆုံးခံသွားကြတဲ့ဘေကုတန်ဒိတ်တဝါပါဝယကရှင်တော်ရဲ့အသွင်အပြင်အကြောင်းချရာတွေမြင်လာတဲ့အခါကြတော့တတ္ထုအရောစေသုံးနဲ့မြတ်စွာဘုရားလျှောက်ထားကြ တို့ရဲ့နေခေเจ้าသားတန်ငယ်လေးများဒုစံတွေ့တလားအောင်ဘွေရည်တွေ့လားတော့ဖေဖေမေမေတတတို့မိမိတို့ပါရီမင်းနဲ့ပါရီကြားခဲ့ပါရီတွေ့ခဲ့တယ်လို့မပြောလားပြောကြပါအခုလည်းပဲယံသာမဏေများကထူးဆန်းတွေ့တလားပါဝင်ကရှင်ရဲ့အခင်းသွားကိုမြင်ရလို့မြတ်စွာဘုရားကို ပြန်လီလျှောက်ထားကြအဲဒီကကြတော့မြတ်စွာဘုရားကဘာပြောတယ်လဲဆိုရင်ချက်သားတို့ တရိစ္ဆာန်ဖြစ်တဲ့ပါဝရကရှင်နုနဲ့မှနစ်အဲ့ဒီနစ်နဲ့ခါသာတိမှန်သုံးပြီးတကားလားကုံမောကိုတက်ခဲ့တယ်ဒါလည်းပဲလူသဘောနဲ့ကြည့်မယ်ဆိုရင်တော့အံ့ဩစရာပေါ့သို့တော့ငါရဲ့ခြေသားခြေသမီးများတို့သိထားဖို့ရကပါလေဘာဝေကတိပဂတိပင်ကတောအတ္တနာဥဒ္ဒတော တရိษံဖြစ်သောညာမိမိရဲ့စွမ်းအားကိုသုံးပြီးတကားလားရှင်ကြီးပြီးကုံမောထက်ရောက်အောင်တက်သလိုတုံမေပြီးကိလေသာဒုက္ခိပက္ခန္တာဒုံမေပြီးသိจิตချင်းသမိတို့ဟာလည်းပဲကိလေသာဒုက္ခိကိလေသာဒီဟုသောညွန်ပွဲ၌ပက္ခန္နာပြေဝင်နိမြုပ်နေကြကုန်တယ် အေးจิตသားတို့จิตသမီးတို့ကပြမက်ကအာယုံမူတာထူဆန်းနေထင်းနေရတာအေးတင်တို့တတွေလည်းပဲတဲ့ကိလေသာညွန်ပွက်မှာနစ်မြုပ်နေကြတယ်ဇနီးမယားသမီးသားနဲ့ရှိဘအာယုံအိုးဤတိုက်တလည်းရာမူးမီဆိုင်ရဖယရနာကျွေငွေရှင်မင်းကျွဲနွားအဲ့ဒါတွေငါငါဥစ္စာငါဟာဆိုပြီးတော့ယူဆဆွဲလန်းနေကြတာဟာကိလေသာညွန်ပွက်မှနစ်နေတာ ဘယ်မှာနဲ့ကိလေသာညွန်ပွဲမှာနဲ့အဲကိလေသာညွန်ပွဲမှာနဲ့နေတာဒီတော့တဲ့ခြေသားတို့ခြေသမီးတို့အဟိတရိษံအောင်တန်းစားဖြစ်တဲ့ရှင်ကညွန်မွယ်ထက်ကလွတ်အောင်ရုံနိုင်တယ်ဆိုရင်သင်တို့တထွေလည်းပဲကိလေသာညွန်ဘွက်ကလွတ်အောင်ရုံရမယ်ပါတယ်လေကိလေသာညွန်ဘွက်ကလွတ်အောင်အေး လေသာညုံဝကလွတ်အောင်ယုံအမလို့အပမရာရတဟောထသာစိတ်တမနုရခေဘုရားကအဲ့ဒီကာတာဟောတာဒုက္ခဥဒ္ဒရတနာဥဒ္ဒရထတနာပင်ငိတန်နောဝဂုံကြရောဝေကဝေပေါင်ယကစိတ်အခင်းသောမြင်ကြားခဲ့ရတဲ့ခြေတတတိခြေသမီးတို့သုံးမေသင်တို့သည်အပမဒရတ မမေ့မလျောမပေါ့မဆာပေါ်ရယုံနာရှုအာသံနဲ့တတိပဌာနိုင်မွေလျောကြကုန်သည်ဝါတရားအထုရှုမှချင်း၌မွေလျောကြကုန်သည်ဟောဓမုဋ္ဌမသွေဖြစ်ကြလေကုန်လုံးတိုက်တွန်းလိုက်အေးချက်သားတို့သင်တို့ဟာအပမထလို့ခေါ်တဲ့တတိပဌာန်၄ပါးအဲ့ဒီထဲမှာကျက်စပြောရွှင်ပြီးတော့နေကြအထုရှုမှ၍နေကြအေး ရင်ပြောမယ်ဆိုရင်ဖြင့်တရားနဲ့ပြောကြ။ဘာနဲ့ပြောอ่ะတရားနဲ့ပြောကြ။အပမဒရတဝထသစိတ်တမနုရကိသစိတ်တအဆုဘက်အထိန်ခက်အင်မနာမဝိတက်နဲ့များလာတဲ့ဟောဒီစိတ်ကလေးကိုတုံမေသိချေတာတသိချေသမီးတို့သည်တဲ့ရခရေကောက်သွားမသွေဆောင်ထိန်ရမယ်တဲ့ အတကရာကသစိတ်တံဆိုပြီးတော့အရဏောစိတ်တံရူပါတိတုအာရမဏိတုတဲ့ဘက်ခန္ဓာမာနာပုထုဇဉ်ဆိုတဲ့လူသားရဲ့စိတ်ဟာမြင်စရာရူပါယုံကြားစရာသတ္တယုံနာစရာခန္ဓာယုံစားစရာရတယုံတွေ့ထိစရာဖုထပါယုံကြံသိစရာဓမ္မာယုံအာယုံ6ပါးဘယ်ပါလဲအာယုံ6ပါး အဲ့ဒီအာယုံ6ပါးဆွဲဆောင်ရမြတ်တို့လိုက်တတ်တယ်တဲ့ဒါကြောင့်သစိတ်တံတဲ့မိမိတို့စိတ်ကလေးကိုယထာဝိတိတ်ကမဘုန်းကြီးတို့ဝိတိတ်ကမဆိုတာလွန်ကျူးခြင်းအဲ့ဒီလွန်ကျူးခြင်းတို့မရောက်အောင်စိတ်ကိုတားရမယ်တဲ့ပရမစိတ်ဟာကြံကြည်ကြံကြည်ပြီးတော့ပြောထုံမဲ့လောက်ကိုင်းနေ ကြံကြည်မှုကမနောကံပြောဆိုမှုကဝစီကံပြုလုပ်မှုကကာယကံနဲ့ကံသုံးမှအေးထားကြအောင်နဲ့စိတ်ကိုအခြေခံထားပြီးတော့မှပြောဆိုမှုဝစီကံပြုလုပ်မှုကာယကံဆိုပြီးတော့ကံသုံးမှဆက်သွယ်နေကြဒါကြောင့်သာစိတ်တံအပိတ်ခဆိုခစိတ်ဝိတက်ကလေးကိုဒုံမေတင်တို့တိရထဝိတက်ကမ ေးဝိတကမကိလေသာသူမကြရောက်ရအောင်ရခထာကောင်းစွာမသွေဆောင်သုံးရပေမဲ့တဲ့အဲ့တော့ဒီတရားလေးကိုကြည့်လိုက်ရင် ဘုန်းကြီးတို့ဟောဇတ်တော်တခုမှပြောထားတာအဲ့ဒီဇတ်တော်တခုပြောထားတာကတစုံတစ်ဦးသောအာယုသင်္ကာရဝတ္ထုတို့နဲ့တွေ့ရင်ဘာလုပ်ရမလဲဆိုတော့နံပါတ်1ပฏิသင်္ခါနဗလားဘာဗလားပฏิသင်္ခါနဗလားအေးပฏิသင်္ခါနဗလားဆိုတာပฏิသင်္ခါနဆင်ញင်နဲ့ဗလားကအာ ။ဒါယဟန်သာမဏေဖြစ်ရင်ဒီလိုအလုံးမျိုးယဟန်သာမဏေလို့လို့မဖြစ်ဘူး။ဒီလိုပြောမျိုးဒီလိုကြားမျိုးပြောလို့ကြားလို့မဖြစ်ဘူးလို့ကိုယ့်ရဲ့တဲ့အဲ့ဒါဘဝနဲ့ထိရ။ဒီလားခြင်းမျိုးသတ္တမိဥပုဒ္ဒေယောဂီတို့ဆိုရင်လည်းဒီနည်းတိုင်းပဲတဲ့။ ပฏิသင်္ဃာနပလာဒုလယံသာမဏေလိလရှင်ယောဂီသူတော်ကျေဥပုပ်တဲ့ဆိုတာဒီလိုပြောဒီလိုလုပ်ဒီလိုကြံလို့မသိတော့ဘူးကွယ်လို့ရှင်ရင်ရန်အားနဲ့ထိမ့်ပါဘာနဲ့ထရဘာနဲ့ထရရှင်ချင်းညာအပฏิအနာပလာကပါဠိလိုမြန်မာလိုကရှင်ချင်းညာအာတဲ့ဘာအာရှင်ချင်းညာအာ ee chiyaaga ime akweda ka do ie ဘာဝနာဗလာဆိုတာပွားများပါအေးဖြစ်ချက်ယုံနာကိုဒိဋ္ဌေဒိဋ္ဌမတ္တသုတေသုဒ္ဓမတ္တမူလေမူတ္တမတ္တဝိညာတေဝိညာတမတ္တဘာယပဝိတ္တိဘာယသုတ်တံဘုရားပြောသလို မြင်တဲ့ခဏမြင်ယုံများကြာနာသိအောင်ရှုကြာကြခဏကြာယုံများကြာနာသိအောင်ရှုနာတဲ့ခဏနာယုံများကြာနာသိအောင်ရှုစားတဲ့ခဏစားယုံများကြာနာသိအောင်ရှုထီတဲ့ခဏထီယုံ ုံမြကြနာတိအောင်ရှုကြံစေခဏကြံယုံမြကြနာတိအောင်ရှုဟုတ်ပလားအဲ့ဒါဘာဝနာဗလားဆိုတဲ့ပွားများမှုအားဒါကြောင့်ဘုန်းကြီးတို့ဒကာတော်မများ အေးမျက်ကျင်သားနှာခေါင်းစသည်တွေရှေ့ပြီးတော့နေကြတဲ့ဘဝခန္ဓာတွေနဲ့မြင်စရာကြားစရာနားစရာစားစရာကြည့်စရာကြံသိစရာကြုံလာရင်တစ်ပဋိသင်္ခါနာပလရှင်ရင်မှုအားနဲ့ရင်လဲထိန်လိုက်ဒါကတော့တက်မရှိလို့ဝါပေါင်းကောရရှင်မမှုရှင်နေမပေးလို့ရှိရင်ရှင်ချင်းညာနဲ့ထိန်လိုက်ပါပါနဲ့တဲ့ရှင်ချင်းညာနဲ့ထိန်ပါပါအေးခုနကကိုဘဝအရွယ်အစား အဲဒီလိုနဲ့ထိန်ဓမ္မမဟုတ်ရင်ဖြင့်ဘုန်းကြီးတို့ပြိဋ္ဌာရဲ့32ကုဋ္ဌာသနဲ့ထိန်လိုက်ဗာနဲ့32ကုဋ္ဌာသနဲ့ထိန်ရပါဘူးအာဒီမသမိန်ကာယေကိသလောမနခတနာတသောတကယ်တော့အခိမအခိကုတကောတဲ့အခိမမြတ်ကြီးမအခိကုတကောမျက်ရည်မျက်ချေအညစ်အကြေးတွေတဲ့ထွက်နေတယ် ကြည်ကြည်ငငယ်ထီထီမမပြူပြူတခုလားတလင်ဝမုတ်ဆုံးမပြူကြီးဘသူမျက်နာကဖြစ်ဖြစ်မျက်ရှိကကောင်းတာတွေထွက်သလားမျက်ရည်နဲ့မျက်ခြေတဲ့ဗျာဘာနဲ့ပါအဲထို့အတူနာသမနာသကုထကောတဲ့ဟောဘုန်းကြီးတို့နှာခေါင်းကလည်းနာရည်နဲ့နာချေကန္နာမကန္နာကုတကောနားကလည်းနဖာရည်နဲ့နဖာချေ ဟုတ်လားအဲ့တော့တွာရကိုပေါင်းမျက်စိနာနာလျာကိုစိတ်အဲ့ရဝင်လာတဲ့အာယုတရားတွေကြောင့်ဆိုပြီးတော့ကတဲ့ဘုန်းကြီးတို့မှာတစုံတခုသောနေသက်မှုတွေ့တာမှုညာနုံမှုယူရမှုကျင်နာမှုဖြစ်လာမယ်ဆိုရင်ပฏิသင်္ခါနပလရှင်ကျင်ညာအားနဲ့ထည့်အရိဘကတော့သူမျက်စိကိုမျက်စိတုတ်ကိုကိုကိုက ကောင်းနာပါမှမထွက်ဘူး ကောင်းတာပါအတွက်တော့မျက်ရည်နဲ့မျက်ခြေနှာရည်နဲ့နှာခြေနှဖာရည်နဲ့နှဖာခြေတရည်နဲ့တခြေကြံတဲ့နေရာလက်ရှိတာတွေထွက်ကြပြီတော့ပေါ့ဟုတ်ပါလားမှန်ပါအေးအဲ့ဒါကဘုန်းကြီးကတမင်လောက်ပြောတာလားအဟုတ်ရှိပြောတာဟုတ်ရှိတာပါဗျာအဲ့ဒါပဲဘုန်းကြီးတို့ဆရာသမားများကလည်းပဲငယ်ချင်းတောင်ကြီးကလေးဘုရားဆိုတာ အာယုံဒွါရခင်မင်းတွေ့တာကြတော့အဲ့ဒါပဲမင်းတို့ငါတို့ခင်မင်းနာပါလေလူအဲ့ဒီလူဆိုတာပါလေခொနကမျက်စိနာနာလျာကိုစိတ်တွေဖွဲ့စည်းထားတယ်အဲ့ဒီဖွဲ့စည်းထားတာကို တွဲပြီးတော့ကြည့်လိုက်တဲ့အခါကြတော့တဲ့ဟောသူကိုယ်မှလည်းဆွဲလန်းတွေ့တာကြာမရှိဘူးကိုယ်ကိုယ်မှလည်းဆွဲလန်းတွေ့တာကြာမရှိဘူးရိုးရိုးနဲ့ရေအကြည့်မှတွေ့တို့ရဲ့ဘဝခန္ဓာသာမင်းတွေမွေးခြင်းနဲ့ခြေသက်လက်သက်တွေ အဲ့ဒါတွေအိုးရီအိုးငါသွဲသွဲနဲ့ချက်ပြုတ်ဖုန်ကင်းစားတော့လို့ရရဲ့လားမရပါဘူး ဒါပြင်ကောင်းလို့လားမကောင်းလို့ကောင်းလို့ဘူပလင်ကဇလုံးပကန်းနဲ့ထိမ့်သိမ့်သိမ့်ဆက်ထလို့ရရလားမရပါဘူးအာတမမုယကတင်တင်ဘိုင်းငင်ချီဝဲရလို့ချဝလို့ရောရရလားမရပါဘူးဓမ္မမုယစုစောက်တို့နဲ့တွင်ပေါက်ပြီးတော့ဇဘွဲကလထိုင်ပရိဘောကလှုပ်လို့ရောရရလားမရပါဘူးကိုင်ပါသုံးကြပါမသုံးမကြတဲ့တို့ခန္ဓာကိုယ် မရကနွားချီရမှသုံးကြတည်တယ်မဟုတ်လားတလင်းမြင်သုံးလိမ့်ရတယ်ပုတ်တို့ကက်တို့ဟုတ်လားအဲ့ဒါတွေသုံးလိမ့်ရတယ်ဂိုင်းဂိုင်းသဘောပေါက်နွားချီကအလုံးချလို့ရတယ်ဂိုင်းလူချီကမရပါဘာသုံးချလို့ရ အဲအဲ့ဒါပဲကြည့်တာလူရဲ့ခန္ဓာကပြုတ်ကြလာတာဘာမှအသုံးချလို့မရဘူးပြိတ္တရေဟုတ်လားငါးကြီးအံပတ်တဲ့အောင်မလီလေးရှိကြီးပေးဝယ်ရကင်ပဲနဲ့တော့အာလိုက်မယူမလားဘုန်းကြီးမပါတောင်ချလဲအောင်လေဟုတ်တယ်မို့လားဒါများဒုပရိသတ်နှစ်သက်တွေ့တာလေဆိုတော့ဘုန်းကြီးတို့ဒကာတော်မတို့ပုထုဇဉ်ငမိုက်သားတွေဟာတော်တော်ကိုမိုက်လုံးထွားလို့ပေါ့ မှန်ရလားအညေအကျေတွေတနေလားအင်္ဂါစနေရက်မရွေဘူးတကုကသုံနယုံဝါတို့အခါမရွေဘူးမန္လေးရန်ကုန်အစုံအစံဒေသမရွေဘူးရွေရမရွေဘူးတဲ့ရေရသာကြတော့ဒုက္ခနာကကောင်းနေထွက်လို့ပြတ်တရာကြတော့အဆိုးတွေထွက်လာမဟုတ်ဘူးရေရသာလည်း ဒီအဆိုးအညစ်အပုပ်အဘွားတွေပဲပြာသရာလည်းအဆိုးညစ်အပုပ်အဘွားတွေပဲဒါကြောင့်လည်းဒီဆရာတော်ဘုရားကြီးတို့ယွန်စရာမဆုံးတဲ့32ကိုထာလွန်တရားမမြတ်သော အတ္တဘုခန္ဓာဒီဒီခြားခြားရှုတော်အာသူဝဘာဝနာလက္ခဏာဤမြို့တွေ့ရင်ဆက်ကြပฏิသင်္ခါနာပလရှင်ညာအာနဲ့ချင်းညာ 32ကိုထာသားကအညီအကျေးတွေကြီးပဲ ဟုတ်လားအကရွေတဲ့နိနာနိတ္တရာယထာမတွင်ဘာဝနာပလဝါမြမှုနဲ့မြင်တော့ကောင်းကောင်းဆုဆုမြင်တယ်မြင်တယ်ကြားတော့ရတယ်ကြားတယ်နံတော့နံတယ်နံတယ်စားတော့စားတိုင်းစားတိုင်းမပြီးမချင်းစားတယ်စားတယ်ထိတော့ထိတယ်ထိတယ်အေးပြီးတော့ကြံပြီးတော့သိတယ်သိတယ်အဲ့ဒါလို့ရှုမှတ်ရ ဒါကြောင့်မြင်တဲ့ခဏမြင်ုံများကြာနာပြီအောင်ရှုရှားတဲ့ခဏကြာယုံများကြာနာပြီအောင်ရှုဆိုတာဒါပြောတာအဲလိုမရှုမှရင်ဖြင့်တဲ့ဆိုကြည်စံအရှင်အာယုံမျက်စိထီတော်အရှင်အာယုံမျက်စိထီတော်မြင်သည့်စိတ်ဓာတ်ပေါ်လာတယ်မြင်သည့်စိတ်ဓာတ် င့်ဘသူဖြစ်ဖြစ်ဘုရားရဟန္တာလည်းပဲမျက်ကြည့်နဲ့အရှင်းနဲ့ဆုံးရင်မြင်သိမှုသက္ကဝိညာဉ်မဖြစ်ဘူးလားဖြစ်ပါဘူးအေးတဲ့အဲ့ဒါအရှင်းကလည်းပဲယုတ်တရားမျက်စိကလည်းယုတ်တရားအဲ့ဒီနှစ်ခုထိတွေ့လိုက်တယ်တဲ့ထိတွေ့လိုက်တဲ့အခါကျတော့မှပြိတ္တရဲ့ဥပ္ပစ္စတိသက္ကဝိညာဏဖြူပဲနိဗ္ဗာန်ရောက်ကြပဲမြင်ပါပဲခွေပဲစင်ပဲမြင်ပဲ အသိစိတ်ဝิญဉ်ပေါ်လာနော်ဒါကြောင့်အရှင်အာယုံမျက်စိထီတော်မြင်သည့်စိတ်ဓာတ်ပေါ်လာတဲ့တကုဝิญဉ်မဖြစ်ဘူးလားဖြစ်ပါဘူးအေးတဲ့အဲ့ဒါအရှင်ကလည်းပဲယုတ်တရားမျက်စိကလည်းယုတ်တရားအဲ့ဒီနောက်ကိုထီတွေ့လိုက်တယ်တဲ့ထိတွေ့လိုက်တဲ့အခါကျတော့မှဗိဒ္ဓရဲ့ဥပ္ပစ္စတိသကုဝိညာဏဖြူပဲနိဗ္ဗာန်ရောက်ကြပဲမြင်ပါပဲခွေပဲစင်ပဲမြင်ပဲ အသိစိတ်ဝိညာဉ်ပေါ်လာနော်ဒါကြောင့်အရှင်အာယုံမျက်စိထီတော်ရှင်အာယုံမျက်စိထီတော်မြင်သည့်စိတ်ဓာတ်ပေါ်လာတယ်မြင်သည့်စိတ်ဓာတ်ပေါ်လာတယ်မြင်ရတာကိုသာယာကြရဲ့မြင်ရတာကိုသာယာကြရဲ့ရူပတနာဖြစ်လာတယ်ရူပတနာဖြစ်လာတယ်အေးအဲ့ဒီမြင်တာကိုမြင်တယ်မြင်တယ်လို့မမှတ်ဘူး ဆိုလိုချက်ကမတော်ကားကြီးတစ်ပင်ဝင်အောင်တော့မယ်ဆိုရင်ပြိမနေဘူးမိမိစိတ်ကိုလည်းပဲတတိအမှန်နဲ့မထိန်ချုပ်ဘူးဆိုရင်အနိပြင်းတဲ့ကာယနုနေမိတဲ့ကာယဟာငါမြင်ရတဲ့ရှင်လေးကလှတယ်ပတ်တယ်ချော့တယ်စသည်ဖြင့်ตาရာပွဲထင်လာတကယ်တော့ตาရာပွဲပါရှိဘာမှမရှိဘူးဒါကြောင့်ဘုန်းကြီးကတက္ကရာကလေးတက္ကရာပြောอ่ะ အမလီတစ်ဖက်ကမြန်လာပြောရင်ဘုန်းကြီးကတော့အသားညိုအညိုပေါ့လေအဲဘာစကားညာစကားလာပြောရင်ကိုညို့ကိုချစ်တဲ့ဆိုရင်ညို့မျက်စိကထွက်တာလေစားပြတာစားမှာချစ်တယ်ဆိုဟမ်အကောတဲ့ညို့ကိုတကယ်ချစ်တဲ့ဆိုညို့ပေါက်တာလေးတစ်ခွက်တစ်ဖလားလောက်တောက်ပြသမ်းပါလားဆိုရင်တော့တောက်ကြမလားဟမ်ကိုကြီး မြို့ကိုချစ်တယ်ဆိုရင်ညိုယိုထားတာကြီးတဒုံးနှစ်တုံးလောက်စပြသမှာလားဟင်ပြောတော့ဒါကလည်းအာခတ်တွင်သွင်းလုံးငုံနဲ့ဘုန်းကြီးတို့ကြားဘူးလေဇာနာငွေယွာကတွင်သွင်းလုံးငုံမကြည့်ရဲ့ရုပ်ပုံရွှေလမင်းချင်းမိပုံနဲ့အမလီအာကမင်းတောင်ငုံဦးမလားမတကာများပါဇက်ထဲရောက်နေတော့ပေါ့သွားရင်မလည်းလောက်ပါ စဉ်းစားကြအောင်ပြောတဲ့ကုဖို့ကဲတွေကလည်းသိခဲ့တယ်ယုံနဲ့မတ်သေးဦးတွေကလည်းအဲ့ဒီလိုမဟုတ်တာပြောမှယုံဟုတ်ပါလားတို့တော့နောက်ကိုစုံလိုက်လိုက်စုံကြည့်လိုက်ကြတော့ဘာလို့ဆိုတော့အိမ်ထော်ပဲသွားတော့အိမ်ထော်မဂတိထောင်ကတို့ရရှိတယ်အိမ်ထောင်ကကဲဘယ်နဲ့တော့မဂတိထောင်နဲ့အိမ်ထောင်ဘယ်ဟာကပါဘယ်ဟာကဆိုးတော့အိမ်တော်ကဆိုးပါဘုန်းကြီးမေးလို့ပြောတာ အိမ်ကြတော့လင်မယားကြီးရံဖြစ်မယ်မင်းမင်းဘုန်းကြီးရှိတော့မင်းအိမ်တော်ကဆိုးတယ်လို့မင်းငါပဲလို့ဆိုတော့ဟိုကိုကလေဘုန်းကြီးရှိဆိုဒီလိုပဲပြောခဲ့ရတာအဲ့ဒါပဲဘဂတိထောင်ကလွတ်ရရှိတယ်ဗျအခုပါတော့ဘုန်းကြီးတို့ကြောက်တော်ကြီးဘုရားနဲ့ပတ်သက်လို့ရှိရင်လည်းအဲ့ဒီဘုရားကြီးအနေကစားတွေဘာတွေတင်ပြီးရင်ဒါထောင်ကလူတွေကချမ်းသာကြအောင်မှာပဲချမ်းသာကြပါစေလွတ်ကြပါစေပေါ့ဟုတ်လားဘဂတိထောင်ကလွတ်ရရှိတယ် ရှိတယ်အိမ်ထောင်ကလွတ်ရမရှိဘူးလွတ်ကောလွတ်ချင်မေးပါနဲ့လေမေးပါနဲ့လေမလွတ်ချင်တဲ့ဘဝတော့မင်္ဂလာဆောင်ပါလေဟောဗိသိက်တော်တွင်ရတာမောင်ဖယားနဲ့တပါမိမဩမောင်ဖယားနဲ့တပါမိမ အဘွားအေအိုအဖိုးရဲ့တို့လူမျိုးစုံခေါ်တာပျော်ပျော်လာထောင်စုနော်ဖိုးကြီးဖွားကြီးဘဝဖြစ်အောင်လေတငယ်ပြန်နဲ့အရွယ်ပေါ်အောင်ဘယ်အရွယ်တိုင်အောင်တငယ်ပြန်နဲ့ဘယ်နဲ့တော့မြတ်စံမဲ့တော်မူကြပါစို့ဖရလေအိမ်ကြမှာကြိုက်တယ်လို့ဆွဲရပြီတော့ဗျာ အဲ့ဒါလောက်တိုင်အောင်ဘုန်းကြီးတို့များဘလောက်အမြင်ဆိုးတယ်လဲကြည်နော်ဒါကြောင့်အရှင်အာယုံမျက်စိထီတော်ရှင်အာယုံမျက်စိထီတော်မြင်သည့်စိတ်ဓာတ်မော်လာတယ်မြင်သည့်စိတ်ဓာတ်မော်လာတယ်မြင်ရတာကိုသာယာကြရင်မြင်ရတာကိုသာယာကြရင်ရူပတဏဖြစ်လာတယ်ရူပတဏဖြစ်လာတယ် အဲ့ဒီမှာမြင်ရတဲ့ဟာလေးကအာသာယာတွေကောင်းတယ်နှစ်သက်တယ်ဆွဲလန်းတယ်ချစ်တယ်ဒါလိုဖြစ်လာရင်ပါဠိလို ရူပတဏရူပကအရှင်းအာယုသုံးဖို့ယုတ်တရားတဏကတတ်မဲ့တာအရှင်းအာယုကဘာဖြစ်လဲတတ်မဲ့တာအေးတတ်မဲ့တာဗျာဟောဒါကြောင့်မြင်ရတာကိုသာယာကြရင်မြင်ရတာကိုသာယာကြရူပတဏဖြစ်လာတယ်ရူပတဏ ရာရာအာယုံကြုံရာဘဝမှာအေးအဲ့ဒီရူပတဏဖြစ်လာတော့ဒီတဏရဲ့သဘောတတ္တိကရရအာယုံကြုံရဘဝသူပြောတယ်ရရအာယုံကြုံရဘဝမှာရရအာယုံကြုံရဘဝမှာကာယပျော်မွေ့သူပဲကွယ်ကာယပျော်မွေ့သူပဲကွယ်အေးအဲ့ဒီမှာကြီး ပေါ်လွင်အောင်ထုစာကြောင်းနဲ့ပြောရင်အခါတစ်ပါးတရားမင်းကအာအာချီတော့တကားတဲ့ဒိဗ္ဗတကူမှမြောင်းကြီးတော့ဟိုကြည့်တည်ကြည့်တော့လူပြေက အိမ်သာတွင်းသွားမြင်တယ်အာလောက်ဒီတဖွာဖွာမရှင်နဲ့မတီတဲ့မနေတာလေးစတီတဲ့မအိတ်ကြမွေးကြဖွာကြအာတရားမင်းဆိုတာကနတ်တွေကတဲ့သူတို့မှနှစ်ပေါင်းတစ်ထောင် တာဝရိနာမှာနတ်သက်တထောင်ရှိအဲ့ဒီတထောင်အတွင်းသူတို့တွေညစ်လို့ဝတ်ဖို့ရတယ်ရှော်ရတယ်စုပ်ပြဲလို့ချုပ်ရတယ်ဖာရလုံးဝမရှိဘူးမနတ်သရှင်းတာဘုမကားတဲ့မရှင်တွင်နဲ့မနှိမ့်မြုပ်နေတဲ့နတ်တိမင်ကတော့သိယွန်နာပေါ့မောင်လောက်တိမင်ကတော့သိယွန်နာပေါ့မလီနတ်တိမင်လို့ယွန်နော်အဲ့လိုယွန်တဲ့အခါကျတော့ဟေးမန္တလေး မြင်လားမင်းမှမလူထုတ်တာဒိဗ္ဗစကုနဲ့ကြည့်မြင်လားမစင်တဲ့ကလောက်ကွာနေရထိုင်ရဆိုင်ရတော့အင်မတယွန်စရာကြီးမပြောကောင်းမဆိုကောင်းဆရည်တည်းကိုရည်တည်းကငါများအဲ့ဒီလိုလောက်ဖြစ်ရင်မင်းလာပြီးလှမ်းနဲ့ထိုးတာနော်ကောင်းပါပြီဥက္ကဋ္ဌကြီးခင်ဗျအဲ့ဒါနဲ့တခါတည်းတရားမင်းကြီးသေရောဗျာသေတဲ့အခါကျတော့သွားပြီးတော့လောက်ဖြစ်လောက်ပြီးတော့မာတတိကအလို ဩကရာကြီးငါမှားထားခဲ့တယ်မပြဘူးဆိုပြီးလမ်းကြီးကင်ပြီးအိမ်သာဖွက်ကြည့်လိုက်တော့ကြားမင်းလောက်ကတကူလုံးမပေါ်ဘူးပါဇက်ကလေးနဲ့မာတလီရေငါဖြစ်ရဘဝပျော်ပြီးတုံငုတ်သွားတော့ပေါ်ကမလားတော့ဟုတ်ပါလားအဲ့ဒါကြီးငကိုယ်တော့ကနတ်ပြစ်တုံးကတော့ယွန်လိုက်တာတကယ်လောက်ဖြစ်သွားတော့ဘာဖြစ်တော့ပေါက်တဲ့နတ်ဘူးမထူတော့ပါဘူးဆိုပြီးတို့လူတို့မထူတတ်ဖွဲ့တယ်ကြ

အေးဒီတော့ကိုယ့်ရဲ့တတ်တဲ့ကကိုဝါကြီးမတဲ့မူကြီးမရသေနာမတိပဲပမာမခန့်မာနနဲ့ဆက်ဆံတဲ့အခါကျတော့သေသွားတော့မယုံမသိမျိုးရုပ်ချေတဲ့မာနထားခဲ့တဲ့တွေ့တာကြောင့်အဲ့ဒီအကုသိုလ်မာနတရားပဲဟိုဥယျာဉ်ထဲကနောက်ချီးပုံကြီးထဲမှာနောက်ချီးဖို့မှကြီးသွားဖြစ်တယ် ဘာဖြစ်နောက်ကြီးဘုမကြီးနောက်ကြီးဘုမကြီးဖြစ်တော့ဘယင်မတို့မစားနဲ့မတော့နဲ့မလူပရိဒေဝီရဲ့မောင်ကြီးကိုပြစ်ခွာမင်းဘရွာကိုသွားတယ်လဲကွဲ့နဲ့လွတ်တော်ယူမတက်တိုင်ဘူးတရားဆုံးဖြတ်ရမသွားနိုင်ဒီဥပရိဒေဝီရဲ့အလောင်းကိုမပြတ်ပြတ်အောင်ရှင်နဲ့ဆိုင်ပြီးတော့အလောင်းနာသွားပြီးတော့ပေါ့ဗျာလွမ်းမောကျွဲနေဘုရားစကားနဲ့ပြောရင်ကိုလွမ်းဘူးလွမ်းဘူးမောင်းလွမ်းဘူးလွမ်းဘူးပေါ့ဟုတ်လားအေးဘာဖြစ်နေတော့ ကျွလွမ်းမှုဖြစ်နေတာအဲ့ဒီအခါကျတော့မှဟိုးဟိမွန်တော်မှာနေတဲ့ဘုရားအလားဘုန်းကြီးတို့ဘုရားခေါရမအလောင်းကအဲ့ဒီတော့ကအဘိညာဉ်ဆံရယတိကြီးဖြစ်ယတိကြီးဖြစ်တော့သူကလောကကိုကြည့်လိုက်တဲ့အခါမှာအဲ့ဒီဘယင်ဒီအတ္တကဆိုတဲ့ဘယင်ဒီပရိဒေဝီပေါ်တတ်မဲ့တဲ့တဏှာလောဘကြောင့် မိမိရဲ့တိုင်းပြည်ပေါ်ပြုလို့ရမယ်ဝတရားတွေတဲ့ပြည့်ရွေးနေတဲ့ဖြင့်အဲ့ဒါဆုံးမဖို့ရာစာပြီးတော့တကူနဲ့ဘရင်ဥယျင်လာတယ်ရှင်းတော့ကတော့မင်းမင်းနေပါလေလွဲနေရင်ယတိယဟန်တွေကဆုံးမရတယ်ဘာလို့อ่ะယတိယဟန်တွေကဆုံးမပါဘယ်တော့က ဘသူတွေကိုဘသူတွေကဘယင်တွေအပမင်းတွေကိုဘယင်တွေကတယ်နော်အဲမင်းဘယင်တွေကိုယတိယဟန်တွေကဘာလို့อ่ะဘယ်တော့ကရှင်းတော့ကနော်တို့တော့ဘုရားလည်းဇတ်တော်ဟောနေတာဆိုတော့ရှင်းတော့ကအားပဲဟောရမှာဟော ဟုတ်ပလားအဲအဲ့ဒါနဲ့ထုတ်ပြီးတော့အဲမင်းတို့ဘယင်ရမိဘရဘယင်ဟောက်နေတယ်ဆိုတာငါပြောနိုင်တယ်အာဘယင်တန်တော်ဥတည်တော်အပြေးလွာလာရှင်မရတပည့်တော်မိဘရဘယင်ဟောက်နေတယ်နတ်ရွာဆန်တယ်ပြောကြတာပါတယ်နတ်ရွာနတ်ရွာဆန်တယ်တဲ့ဘုန်းကြီးများသေတော့တော်သေးတာပေါ့ ကြံတော်မူပြီးရှိုးနေခက်နေမယ်ဟုတ်လားအရာဘုဒ္ဓဘုန်းကြီးဟန်ပါမဏိလည်းသူများလူတာတဏ္ဍာရီကြောင်းကံမရစိပြည့်သူတွေနဲ့သတိထားရဘူးစလုံးလေးကတော့လှတယ်ပြန်တော်မူတယ်ပြန်တော်မူတယ်နဲ့ပြီးတော့ရှိုးတော်မူရင်ခက်ပဲအခုလည်းဘုရင်များနတ်ရွာစားနေတယ်မိဖုရားကြီးနတ်ရွာစားနေတယ်ရောက်နေတော့ပဲရောက်နောက်ချီဘိုးတို့ဖြစ်နောက်ချီဘုံကြီးထဲမှာရောက်နေပါလား

အာနတ်ရွာဇန်နဲ့ငတ်မိဘုရားကြီးဟုတ်ဒီရဲ့လေးကအာတရိစ္ဆာနောက်ချီဖို့ကြီးဖြစ်နေတယ်ဆိုတော့သူမနှိမ့်မြို့နိုင်ဟောမင်းမကျေနာဘူးအတ္တကနားထောင်ငါနဲ့ပိုးမပြောတဲ့စကားကြာစေတရီလို့ဘုရားလောင်းရသေးကြီးကအဋိဋ္ဌာန်တော်မှာအဲ့ဒါမေးတယ်ဟဲ့ပိုးမဘုရားနင်ဘဘဝကလားတပည့်တော်ဘယောကရင်ဘဝကလားနိုင်ငံကြီးပြနိုင်ငံကြီးပြဆိုအင်္ဂလိပ်လိုဟောတာဟုတ်လား အဲတပည့်တော်ဘုရားကလေးမောဟကလာတပည့်အရင်မောဟကနင့်ချစ်တဲ့လူနဲ့အခုပိုးဒီအဲ့ဒီနေရာနင့်ဘသူ့ဘုံမေတ္တာချင်းဝိညာပါသလဲဘုရားလောင်းကမေးတယ်အဲ့တော့ဘုမကြီးကပါပြောတဲ့အတ္တကရသနမပိတဝါအတ္တကခေါ်တဲ့မင်းကြီးကို သဗ္ဗိတကလာတတကလာလောဟိတေနာတို့အတကမင်းကြီးရဲ့လေကြောင်းသွေးဖြင့်ခောမယပါဏကပိဏတတပိတော်ဤယခုဘဝချစ်လင်းဖြစ်သောနောက်ချီကိုကြည်ပါရီခြေတော်တို့ကိုမက်ခင်ယလိမ့်ကြံစီကျော်လို့သဖယာဟမ်ဒကာကြီးလေငါမရှိမဖြစ်ပါဘူးဆိုအင်္ဂဟာမကြီးကများအဲ့ဒါလိုပြောမှဆိုအမလေးမင်းငါရက်စက်လာကြီးတော်ငူချင်းချမှာပဲ ကြည်စားဘဝလေးကုဆိုဘဝကုဆိုတာရှုပ်ကုလန္နာကနောက်ကြသေးတယ်ပိဋကလက်ပြောက်တီးလိုက်တာကနောက်ကြသေးတယ်ဒီဘဝကသေသူ့ရဲ့ကုသိုလ်ကအကုသိုလ်ကအလျော်စွာတဲ့သူဖြည့်ရမယ်ဂတိရောက်သွားပြီဗျအဲ့ဒီခါကြတော့တဲ့အေးရှင်ရဲ့ချမ်းသာအသစ်တွေကအဟောင်းမြစ်တော်ရှင်ရဲ့ချမ်းသာတွေကိုပိဋိယတိတဲ့ပိပင်ကာကွယ်တားမြစ်လိုက်ဘာမှသတိမရတော့ပါဘူးတဲ့ အဲအဲ့ဒီခါကျတော့မှအန္တကမင်းကြီးကိုဘုရားလောင်းရတိကတရားဟောပြတဲ့အခါမှာဟဲ့မောင်မင်းများဟိုအကောင်မှ အလောင်းရေရမျောလိုက်ဆိုပြီးတော့မှမင်းချင်းတရားနဲ့တိုင်းလူပြည်သားတွေကိုဟောတရားနဲ့ကြည်ကြွားဟောစွတ်ဥတ်တယ်ဗျအဲအဲ့ဒီမှာကြီးစွတ်လိုက်တာမိမိဟာဘဝကနောက်ချီးဖို့မှကြီးဖြစ်ထတောင်သူ့ဘဝသူဘာဖြစ်တော့ ပြောတယ်ဒါကြောင့်ရာရာအာယုံကြုံရာဘဝမှာရာရာအာယုံကြုံရာဘဝမှာရှိကြပြောမွေသူပဲကွယ်ရှိကြပြောမွေသူပဲကွယ်ရှင်ရဲ့ထွေထွေဖြစ်စေတတ်လို့ရှင်ရဲ့ထွေထွေဖြစ်စေတတ်လို့ ဘဝမှာရလာပြီဆိုရင်တော့ဗိဒ္ဓရေတဲ့ပဋိသန္ဓေဥနာသေးဆိုပြီးတော့ရှင်ရဲတွေမဖြစ်ရလားဖြစ်ရပါဘူးအေးဒါကြောင့်လည်းအဲ့ဒီရှင်ရဲတွေဖြစ်စေတတ်တဲ့ဒီတနာဘာလို့อ่ะဖြတ်တောင်းပယ်ရှင်းပြရရှင်ရဲ့ထွေထွေဖြစ်စေတတ်လို့ရှင်ရဲ့ထွေထွေဖြစ်စေတတ်လို့တဏ္ဏငါကိုဖြတ်ရမယ်တဏ္ဏငါကိုဖြတ်ရမယ်မြင်စေအခါမြင်နဲ့မကမြင်စေ ရူပတဏပြတ်ပါတယ်ရူပတဏပြတ်ပါတယ်အဲဒါကြောင့်အဲဒါကြောင့်ရှုမှတ်ဖို့အရေးတရိပိနှုတ်တော်တယ်ရှုမှတ်ဖို့အရေးတရိပိနှုတ်တော်တယ်ဒါပဲဗျာဒါကြောင့်မြတ်စွာဘုရားကပစိတ်တမနုရခထ မိမိတို့စိတ်ကလေးကိုကောင်းကောင်းမွန်မွန်ဖြစ်အောင်ထိမ့်သိမ်းရစောင့်ရှောက်ကြ။ဘာနဲ့ထိမ့်နေရမလဲဆိုတော့အပမဒရတာဟောထာကာယဝေရဏစိတ်တဓမ္မတတိပဋ္ဌာနဲ့စိတ်ဆိုင်ပြီးတကားလပြောကြတရားနဲ့ပြောကြ။ဘာနဲ့ပြောရမလဲ။တရားနဲ့ပြောပါပါ။အေးအခုဘုန်းကြီးက negative ပြင်လေးပေးလိုက်ပြီးအိမ်ကြတော့မှကိုယ့်ဘာကိုကြားစက်ပါလေ။ အဲဒီမြက်ခုနမျက်ကြည့်နဲ့အရှင်းမဟုတ်လားအခုအတန်နဲ့နာဒီတိုင်းပဲပြိတ္တာအတန်အာယုံနာမာတိတော်ကြာပြီးစိတ်ဓာပေါ်လာတယ်ကြာရဒါကိုตายရကြရင်သတ္တတနာဖြစ်လာတယ်ရရအာယုံကြုံရဘဝမှာရှိကြပျော်မွေ့သူပဲကွယ် ရှင်ရဲ့တွေ့တွေ့ဖြစ်စေတတ်လို့တဏှာငါကိုဖြာရမယ်ဖြာစေအခါကြတဲ့မကသတ္တတဏှာပြပါတယ်အဲ့ဒါကြောင့်ရှုမှတ်ဖို့အရေးသတိပေးလို့တော့တယ်ဟုတ်လားမှန်ပါပါအေးခုနကရူပါဆိုတဲ့မြင်မှုလေးကိုဖလင်ကောချလေးပေးလိုက်ရင်ဒုပရိသကအိမ်ကြတော့ကိုယ့်ဘာကိုကူးဆေးချက်ယူမယ်ဗျာအပုတ်တိုင်းလိုက်ပြောရရင်တော့မိုးလင်းသွားလိမ့်မယ် ဟုတ်လားဟုတ်ပါဘူးအေးအနံအာယုံနာခေါင်ထီတို့နံတိစိတ်ဓာတ်မောလာတယ်ပြီးတော့ဟုတ်တယ်ခန္ဓာတဏှာဖြစ်လာတယ် ဒီပြအားဒီအတူတူပဲရာရာအာယုံကြုံရဘဝမှာရှိကြပျော်မွေ့သူပဲကွယ်ရှင်ရဲ့တွေ့ပဲဖြစ်စေတတ်လို့တဏှာငါကိုဖြာရမယ်နာဇေအခါနာနဲ့မကကန္နာတဏှာပြပါတယ်အဲဒါကြောင့်ရှုမှတ်ဖို့အရေးတရိပေလို့ဆိုတယ် သဘောပေါက်ပြီမို့သဘောပေါက်ပါပြီအဲသဘောပေါက်ရင်တော်ပြီအဲ့ဒါဇာသားတဲ့အခါမှာလေရသာအာယုံရှာမထိတော်ဇာတိစိတ်ဓာတ်ပေါ်လာတယ်ဒီတိုင်းမှာမို့လားအေးဒါကြောင့်အာယုံ၅ပါးပေါ်မှာတဲ့ဝိတိတ်ကမကိလေသာ မလွန်ရအောင်ဆိုပြီးတော့ထင်ရမယ်အဲ့တော့တဲ့ကိလေသာ၃မျိုးကိလေသာဘာနှမျိုး၃မျိုးပါ ဘယ်လိုပါလဲအနုတယကိလေသာပရိယုဌာဏကိလေသာဝိတိတ်ကမကိလေသာဟုတ်လားအဲ့ဒီသုံးမျိုးကဘာနဲ့ထိမလဲသီလရဲ့သမာဓိရဲ့ပညာရဲ့သိက္ခာသုံးပါးနဲ့ထိမသီလမကင် သမာဓိမကင်ပညာမကင်မကင်သုံးမျိုးနဲ့ထိမ ဟုတ်ပလားမှန်ပါပါအဲဒီတော့ပြိဿရေတဲ့ဝိတိတ်ကမကိလေသာအဲ့ဒါကလွန်ကျူးတာအဲ့ဒီလွန်ကျူးမှုကိလေသာကြတော့ဘုန်းကြီးတို့တရားဓမ္မများအဲအဲ့ဒါသီလနဲ့ထိမ့်ပါတဲ့ ပရိယုဌာဏကိလေသာထားကြွပေါင်းကြမှုအရိဘကတော့တစုံတခုအာယုဒေါသငါရိုက်လိုက်ရသောအဲ့ဒီရိုက်လိုက်ရဆိုတာဒါမဟောက်ကြီးဗပြေထောင်လာတယ်လို့ပရိယုဌာဏကိလေသာဖြစ်တာအဲ့ဒါကိုဒီအဲလွတ်သမာဓိနဲ့ထိမ့်မှာဘာနဲ့ထိမ့်ရသမာဓိနဲ့ထိမ့်ရမှာဟောအငုတ်သဘောကဲ့သို့ရှိနေတဲ့ အကြောင်းတိုက်တိုင်းမှာဖြစ်ပေါ်ပြီးတော့မြင်သိဖို့ရာခဲရင်နဲ့အနုတရာကိုကြတော့ပညာနဲ့ဓိမ္မာဘာနဲ့တင်ပညာနဲ့ထင်ရပါဘူးအဲ့ဒီအနုတရာကလည်းနှမျိုးရှိမနှမျိုးနှမျိုးပါတန်တာနာနုတရာအာရမဏနုတရာကိလေသာတန်တာနာနုတရာကိလေသာပြောကြည့်ရအာရမဏနုတရာကိလေသာတန်တာနာနုတရာကိလေသာ အာရမဏအာယုန်နဲ့လူတရားကတော့ဂိမ့်တယ်အာယုန်နဲ့ဂိမ့်တယ်ဆိုတော့ခုနမြင်စရာကြားစရာနားစရာစားစရာနဲ့ကျုံလာတော့အဲ့ဒီပုံမှာမမင်ငရဘာမှမပြီးမြင်မှသွားပြီးတော့တတ်မဲ့တာဟုတ်ပါလားမှန်ပါအဲဘာမှမကြားရင်ဘာဖြစ်တော့ဘာမှမဖြစ်အဲတစုံတစ်ခုကြားတာလေးပေါ့နှစ်သက်တော့ဟောတဏှာဖြစ်လာပြီမဟုတ်လားမှန်ပါအဲ့ဒါပဲ ဒါအာရမဏနုတ္တိယမြင်မှကြားမှဆုံလာတဲ့ကိလေသာ ဖြစ်လာတဲ့ကိလေသာဟုတ်ပလားအဲ့ဒီအာရမဏနုတ္တိယကိလေသာကိုဝိပဿနာပညာနဲ့ပယ်ရဘာပညာဝိပဿနာပညာနဲ့ဝိပေါ်ရပေါ်ရပဿနာရှုမှတ်တာပညာကအသိဉာဏ်ပေါ့အေးမြင်နေမြင်နေမြင်နေလို့ရှုမှတ်တော့တို့ယောဂီတွေအခုဒီမှာရောက်နေတဲ့အခါအိယာသွားရှာလို့တွေ့မှာဘယ်ရောက်နေ ဒီရောက်နေလို့နော်အဲ့လိုပဲမြင်တယ်မြင်တယ်လို့စိတ်ကလေးကမှတ်နေရင်စိတ်ကတစ်ချိန်မှနှစ်ခုပြန်ဖြစ်ရိုးထုံးကြမရှိဘူးလေတစ်ချိန်မှတစ်ခုပဲဖြစ်တယ်ဟုတ်လားအဲ့တော့ဒီမှာမြင်တယ်မြင်တယ်လို့ဖြစ်ဆက်အာယုံပြုတ်ပါအာယုံမှာ စိတ်ကလေးထားလိုက်တဲ့အခါအဲ့ဒါနဲ့မြင်တာနဲ့ပတ်သက်လို့လူပြင်းတဲ့ကာယလူလိမိတ်တဲ့ကာယခန္ဓာကိုယ်ဖွဲ့စည်းတည်ထောင်မှုကဘယ်လိုပြုံးဟန်ရဟန်မူရကဘယ်လိုဆိုတာရှိသေးလားမရှိတော့ပါဘူးဘာဇက်တက်ချက်တက်မြင်တယ်မြင်တယ်မြင်တယ်ညားလိုက်တဲ့အလုတ်ရားလုံးတောင်မကိုအာဟုဆိုလို့ဒီမှာဖြစ်တဲ့ယုံနာကိုသာရှုမှတ်နေရင်အဲ့ဒီပုဂ္ဂိုလ်မှာကိလေသာငြိမ့်နေပါတယ် ဟုတ်လားအဲဒါကြောင့်ဘုန်းကြီးတို့ကအနုတ္တိယကိလေသာနှမျိုးမှာအာရမဏနုတ္တိယကိလေသာအာယုံအာယုံဆိုတာမြေကြာကြာကြံနာကြာဖြစ်လာတာကိုတဲ့အဲဒါဘာနဲ့ငြိမ်းရမလဲဝိပဿနာပညာနဲ့ထိမ့်ပါအပြည့်မြင်တော့မြင်နေကြတော့နန္တော့အေးမာသတိပဋ္ဌာန်လည်းဒီအတိုင်းပဲဘုရားကပြောကြတဲ့ဘုန်းကြီးတို့ဓာတုစိရိယသုတ်တာမှာလည်းဒီအတိုင်းပဲတဲ့ဗျာ အဲ့တော့တရင်ကတရင်ကတရင်ကခဏခဏတခဏတခဏချင်းတခဏပေါင်းများတော့ဝိကမနာကြာကြည့်သွားခွာနိုင်အဲ့ဒီဝိကမနာအားကောင်းတဲ့အခါကျတော့မှနောက်ဆုံးဝိပဿနာဉာဏ်အားပြည့်လို့မဲ့ဉာဏ်ဖြစ်လာတဲ့အခါကျတော့မှတန်တာနာနုတ္တိယကိလေသာတန်တာနာဆိုတာပုရုဇဉ်သောတာပန်တဂရကအနာဂံတို့ရဲ့တဏ္ဍာမှာကိန်းတဲ့ကိလေသာယဟနာမှာကိလေသာမရှိဘူး နော်အဲ့ဒါကြောင့်ပုထုဇဉ်တဏ္ဏသောတာပန်တဏ္ဏသကရာကတဏ္ဏအနာကတဏ္ဏမှာကိနေကိလေသာကြတော့မက်ပညာနဲ့ပဲရဘာနဲ့ပြရပေရမပညာနဲ့ပေရသောတာပတိမေကမဝေတဝဒိဋ္ဌိဝိသိကိတပါနေနဗဟိနာပါယကမနောတတ္တခတုပရမောသောတာပန်နောနာမဟောတိယဟံသာမဏေတိလရှင်ဒါလောက်ပြောလိုက်ရင်တို့သင်ထားတဲ့အဘိဓမ္မာပညာ အဲ့တော့သောတာပတ္တိမေရသွားပြီလို့ဆိုရင်အဲ့ဒီသောတာပတ္တိမေရဲ့စွမ်းအားကဒိဋ္ဌိဝိသိကိစ္စဘာနဲ့ပါဒိဋ္ဌိဝိသိကိစ္စပါအဲ့ဒီနှမျိုးကိုသူကသမုတ်စေတာတကားလည်းပဲရေတောင်းမြင့်မကြအောင်ဆိုပြီးတော့ပယ်လှန်တူးဖို့ပြစ်လိုက်တဲ့အခါနောက်အဲ့ဟာနဲ့ပတ်သက်လို့ဘာမှထမဖြစ်တော့မျိုးပြတ်သွားတယ်ဟုတ်လားအဲ့ဒါသောတာပတ္တိမဂ္ဂမှာပယ်နိုင်တာ ပုရုရှင်ပုဂ္ဂိုလ်တဏ္ဍာမှာကိန်းတဲ့တဏ္ဍာနာနုတ္တိယကိလေသာကိုသောတာပတ္တိမက်ဖို့ကပယ်နိုင်လို့သောတာပန်ငါပယ်တယ်ဒီလိုဆိုရထောတုသောတာပန်တဏ္ဍာမှာတည်နေတဲ့တဏ္ဍာနာနုတ္တိယသူကပြတက္ကရာဒိဋ္ဌိနဲ့ဝိသိကိစ္စသာပြတ်သေးတာဒီမေဟာတော့ရှိသေးတာအဲ့ဒီရှိရဟာလောဘဒေါသအကြမ်းစားတွေကိုငရကမိမက်ဖို့ကပယ်တယ် သောတာပန်ပုဂ္ဂိုလ်တဏ္ဏမှာကိန်းနေတဲ့လောဘဒေါသအချမ်းသာတွေကိုတဂရာမိမက္ကမဝိတဝါတဲ့ဟောတဂရာမိမဲ့ပါမတဏုကရဘာဝေနအဲ့ဒီသောတာပန်မှာရှိနေတဲ့ကိလေသာတွေအဲ့ဒါကိုတဏုကရခေါင်းမှာစာသုံးအရာသုံးလာတော့နေသွားအောင်ပြောသွားအောင်ရွတ်သွားအောင်ဆိုပြီးတော့သူကပယ်ပင်လိုက်တာဟုတ်ပလားအေးနောက်ကြတော့ပါလေအရဟတမေကမဝိတဝါတဲ့ဟော သကရာကပုဂ္ဂိုလ်တဏ္ဍာမှာကိန်းတဲ့ကိလေသာအဲသောတာပန်ပုဂ္ဂိုလ်တဏ္ဍာကိန်းတဲ့ကိလေသာကိုသကရာကတဏှုကရခေါင်းမအောင်နဲ့အောင်ရော့အောင်ပြော့အောင်ပါအောင်ပြုလုပ်ပေးတော့တိတ်အားမကောင်းတော့ဘူးပေါ့နော်အဲ့ဒါသောတာပန်တဏ္ဏဖြစ်တဲ့အနုတ္တိယကိလေသာကိုသကရာမိမက်ကပဲဟောသကရာကတဏ္ဏဖြစ်တဲ့ကိလေသာကြတော့အနာဂါမိမက်ကပဲရတယ်အနာဂါမိမက်ကဘာဝေတဝါတဲ့ ထိုသဂရကမဝတုံကတော့သောတာပန်တဏ္ဍမှာဖြစ်တဲ့လောဘဒေါသနဲ့အောင်ကျက်အောင်ရွတ်အောင်ပြော့အောင်ဟောအနာကကြတော့အဲ့ဒီဟာဒီအကုန်လုံးဖြတ်တော့ပြီးတော့ပြစ်လိုက်တာတဲ့လောဘနဲ့ဒေါသဘာနဲ့ပါလောဘနဲ့ဒေါသတဂရကငါတနုကရာလောဘဒေါသခေါင်းမအောင်နဲ့အောင်ကျက်အောင်ရွတ်အောင်ပြော့အောင်သာပြုတ်လို့ပေးနိုင်အနာဂမိမဲ့ကြတာမှာသမုတ်ချေတာဘာဖြစ်ပေတာ သဘောပေါက်မလားပဲဒါကြောင့်သောတာပန်သဂရာကမှာထိုင်တဲ့လောက်လောဘဒေါသရှိသေးတယ်ဖြစ်သေးတယ်အနာဂတ်မှာလုံးဝဒေါသမဖြစ်ဒါကြောင့်ဘုန်းကြီးတို့ကြော့ကန်းကြတဲ့အခါရှ िख ောပုဇောဖုမျောမန္တရကြော့ပါဤဟုတ်မလားအနာဂတ်ရှစ်သူမဖြစ်ဖြစ်လွန်ကျူးအနာဂတ်မဖြစ်သေးတယ်များပြည့်နေမကင်းကြဒါတို့အရင်အကျင့်တုန်းကပြောခဲ့ဩကာသကြော့ကျူးရှင်းနာမှာ ဟုတ်လားသောတာပန်မင်းကြီးမျိုးလေးနဲ့ယဟနာမထေရကြီးတို့ဆုံရတဲ့အခါရာဟုရမဆံမျိုးလောင်းတော့ ယဟနာမထေမြတ်ကြီးမှာလေနာယောဂရှိတဲ့ဖြင့်ပူနွေးတွေရလာတဲ့ဟာလေးဖုံးပေးလိုက်ရတတ်တာပျောက်ကင်းမယ်ဆိုပြီးတော့အေးအဲ့ဒါလမ်းလေကောင်းကတစ်တုံးပေါ်မှာထိုင်ပြီးတော့သဘုတ်နဲ့သပိတ်နဲ့မော့တော့ဒါကိုမြင်ရတဲ့ပုရုရှင်ပုဂ္ဂိုလ်ကသောတာပန်ပြင်းချင်းပြိုလေးကအရွယ်ကိုမိပြီးတော့ဖြစ်တဲ့ဝေရမှန်ဖြစ်ဟာကိုလိုကြီးနဲ့ရှင်းမရှိလိုက်တာအမြင်မတော်လေချင်းဒီလောက်ပြင်းကကြည့်ကြသလားကိုเจ้าရောက်မှကိုတောက်တာပါဟောပြင်းမမိတယ်ပြေ ဒါကြောင့်အနာဂံစစ်သူမဖြစ်အပြစ်လွန်ကျူးသည်အနာဂံမဖြစ်သေးသည်များအပြစ်နဲ့မကင်းဘူးဟုတ်လားအဲ့ဒီအပြစ်ဟာဘာကြောင့်ဖြစ်တာလဲဒေါသကြောင့်ဖြစ်တာတဂရကမှာဒေါသရှိသေးတယ်သို့တော့အချမ်းသာတော့မဟုတ်ဘူးပေါ့ခိတ္တယာယီခိုက်တာမေတ္တာပူတာပဲနော်ဟောယဟနာကြတော့အဲ့ဒီဒေါသအမြင့်ပြတ်သွားပြီဟဲ့အနာဂံကြတော့အဲ့ဒီဒေါသဘာဖြစ်လဲမြင့်ပြတ်သွားပါပြီဟေးမြင့်ပြတ်သွားပြီ အရာစကားနဲ့ပြောမဲ့တွင်အနာဂတ်ဖြစ်သွားတဲ့ပုဂ္ဂိုလ်ဟာတဲ့အိမ်နောင်ရေးရှိပွားရေးပြတ်သွားပြီတို့လောကကြီးမှာဘာကရှုပ်ထွေးနေတာလဲဆိုအဲ့ဒီအိမ်တော်ရင်းနဲ့ရှိပွားရေးပြတ်တွက်ကြည့်ပါဟုတ်မလားအေးအိမ်တော်ရင်းသဘုတ်ဦးရှိပွားရေးသဘုတ်ဦးလိုက်မို့ကိုချင်းနေပြတ်ကြတာတွေဘောဘတော်သားမောဟမန္တဣတာရီဖြစ်ကြတာတွေ မှန်ရလားမှန်ပါအဲ့တော့လို့ကြောင့်မို့ကအိမ်တော်တဲ့နဲ့တရားရှုမှအားထုတ်လို့အနာဂတ်ဖြစ်သွားရင်အဲ့ဒီအိမ်တော်နဲ့မပေါင်းတော့ဘူးရှိပွားရေးမလုပ်တော့ဘူးလိုက်တိုင်းဘာကြောင့်လို့ရှုပ်သွေးလာတာကစီးပွားရေးနဲ့အိမ်ကြောင်ရေးပဲအဲ့တော့အနာဂတ်မှာစီးပွားရေးအိမ်ကြောင်ရေးနေသွားလို့ဘလို့ချမ်းသာမလဲကြည့်လိုက်ကြည့်လိုက်အရဟတမဂ္ဂမဝတ္တဝါ အနဝသေတာကိလေသာမာနိနာရဏမဟောတိခဏသောလောကေအကတခိနေယောအနာဂတ်ဘဝရဲ့တဏ္ဍာမှာကိန်းတဲ့ရှိသမျှကိလေသာတွေကိုအရဟတမက်ကပယ်တတ်လိုက်တာပါကိလေသာမှမရှိတော့ဘူးတဲ့သဘောပေါက်မလားပဲသဘောပေါက်ပါအဲ့တော့အနုတ္တယကိလေသာဘယ်နှမျိုး7 အာရမဏလူတိယကိလေသာမြင်ချက်ကြားချက်နားချက်မြင်မှုကြားမှုနားမှုနဲ့ပတ်သက်လို့ဖြစ်တည်ပြီးတော့ကိန်းလာတဲ့ကိလေသာကိုဘာကောအာရမဏလူတိယအဲ့ဒါကိုဝိပဿနာဉာဏ်နဲ့ပယ်ရရှုမှတ်ပြီးတော့မှမြင်တော့မြင်နေကြားတော့ကြားတယ်လို့ပယ်ရ ဟလားတန်တနာနုတ္တယကိလေသာကြတော့ဘာတော့မဲ့ပညာနဲ့သာပယ်လို့ရတယ်ပုရုသေတဏ္ဏရှိတဲ့ကိလေသာကို သောတာပတိမညာကပယ်သောတာပန်တဏ္ဏမရှိတဲ့ကိလေသာကိုသရမိမညာကပယ်သဂရကံတဏ္ဏမဖြစ်တဲ့ကိလေသာကိုအနာဂမိမညာကပယ်အနာဂံတဏ္ဏမဖြစ်တဲ့ကိလေသာကိုအရဟတမကိလေသာကပယ်ရကပဲအနာဂံတဏ္ဏမှာဖြစ်တဲ့ကိလေသာကိုအရဟတမကိလေသာကပဲရ ဟုတ်ပါလားအဲ့ဒါကြောင့်ဝိတေကမကိလေသာပရိယုဌာနာကိလေသာနုတ္တိယကိလေသာကိလေသာဘာနှမျိုး၃မျိုးပါအဲ့ဒီ၃မျိုးကိုသီလသမာဓိပညာဟုတ်လားမတော့ဝိတေကမကိလေသာကိုဘာနဲ့ပဲမဲ့သီလနဲ့ပဲအရိဘကဗျာရင်ရင်လေးပြောရရင်ဘုန်းကြီးတို့ဟိုသီလမဆောင်ရင်ညစာစားသီလဆောင်လိုက်တော့ညစာစားတယ်မစားတော့အဲ့ဒါပဲသီလနဲ့ညစာစားမှုဆိုတဲ့ဝိတေကမကိုပယ်တာဒီပြင်ဟာဒီအတိုင်းပဲမှတ်ပါ ဟုတ်ပလားနောက်ပရိယုဌာနာကလေးသာငါရဲလျက်ခုံးလျက်ဆင်းလျက်ဆိုပြီးမဟောက်ကြီးများဗမင်းထောင်းသလိုဆိုတဲ့အဲ့ဒီထိုက်ပြတောင်းကြမှုကလေးသာပါနဲ့ပဲသမာဓိနဲ့ပဲဟုတ်ပလားအေးကိုယ့်ကိုဒုက္ခပြတဲ့အဲ့ဒီအာယုံဆက်လက်မကြည့်ပဲနဲ့ကားတယ်ပဲမိမိစိတ်တတိလေးကိုအမှတ်နဲ့ကားပြီးတော့အချိန်များစွာတည်နေတာသမာဓိရှုခအာယုံပေါ်မှာအချိန်များစွာတည်နေတာပါသမာဓိပါအဲ့ဒါပဲ ကြာရရှုမှပြီးတော့ပွားများအထုတ်ရတယ်နော်အနုဒိယကိလေသာကြတော့မဲ့ပညာနဲ့ပဲအဲ့ဒီမဲ့မှလည်းပဲဝိပဿနာမဲ့ဟလားအရိယာမဲ့လို့နှမျိုးရှိတယ် ဒါကြောင့်ခုနကအာယုနဲ့ကိန်းလာတဲ့အာရမဏနုတ္တယကိလေသာကိုဝိပဿနာမဲ့နဲ့ပယ်ရနော်အေးတန်တနာနုတ္တယပုရိသေသောတာပန်သကရာအနာဂံတို့ရဲ့တဏ္ဍာမှာရှိတဲ့ကိလေသာကြတော့ကဝိပဿနာမဲ့နဲ့ပယ်ပါအဲ့တော့ဝိအမောင်းအရိယာမဲ့နဲ့ပယ်ပါအဲ့တော့ဝိပဿနာသည်တဲ့အရိယာမဲ့ရဲ့ရှိပြီတို့လန္နာကိုသုံးပြတဲ့ကထိတ်ကအသွားနောက်ကအယုအဲ့ဒီလန္နာကင်တော့ဘာကိုကင်ရ ရိုးကဲမှာထိုးလိုက်ထောက်လိုက်တော့ဘာကစုအသွားကစုအသွားကဝိပဿနာမဲ့အယုကအသွားက အရိယာမဲ့ဝိပဿနာကဝိပဿနာမဲ့ဟုတ်ပါလားအဲ့တော့ပွားမှာဝိပဿနာကိုပွားများအားထုတ်ရင်သူညာအစစ်သူရောက်သွားရင်ခုနကထိုးလိုက်တဲ့အခါမြင်အလှန်သွားကရှူးသလိုတဲ့သူညာအသူ့ရှင် ရောက်တဲ့အခါဆိုင်ရာဆိုင်ရာခုနကတန်တာနာနုတ္တိယကိလေသာပယ်လိမ့်မယ် အာရမဏနုတ္တိယကိလေသာကိုတော့ဘုန်းကြီးတို့ကရှုမှတ်မှုဆိုတဲ့ဝိပဿနာနဲ့ပယ်ပါနည်းနည်းများဘုန်းကြီးတို့ပြိဿနားနီးလောက်ပါတယ်နော်အေးအဲ့တော့ကတဲ့ အပမတရအပမထရတာဟောထသစိတ်တမနုရခေတဲ့ဗျဟောမမေ့တဲ့ဒီကာယဝေဒနာစိတ်ဓာတ်တတိပဋ္ဌာမမင်းတို့ပြောကြတရားနဲ့ပြောအောင်နေကြကိုယ်စိတ်ကလေးကိုတဲ့ခုနကအနုတ္တယပရိယုဌာဏနဲ့ကျင်းအောင်ငြိမ့်မှာဝိတိတ်ကမလွန်ကျူးမှုမဖြစ်ပါခြင်းနဲ့လွန်ကျူးမှုဖြစ်ရင်တော့ကာယကမြောက်အရာပြောစာပြောပြောတော့ကာမမထမြောက်သွားရင်တော့ဘယ်လိုမှထိန်းသိမ်းလို့မရတော့ပါဘူး ဟုတ်ပလားမှန်ပါအေးအဲ့ဒါအမှတ်တရားဟာဝိပဿနာဟာဘယ်လောက်ရေးကြည့်တယ်လဲဆိုတာဘုန်းကြီးတို့ပြိဿသဘောပေါက်ပါလိမ့်မယ်အေးပြီးတော့ပင်ကေဥတ္တရထသနာတဲ့ဗျဟောပင်ကေညွန်ဘွဲ့နိုင်တဲ့ နိမောကောနိမြုပ်၍နေသောကုံစရောရှင်ပြောင်းကြီးသည်အတဏမိမိကောကောဥဒရတိဣဝထုတ်ဆောင်သကဲ့သို့ဒုံမေပိတရားအမြင်ဉာဏ်ရှင်ရတဲ့သင်သူတော်ချင်းပေါင်းတို့ဟာလည်းပဲတဲ့ကိလေသာဒုက္ခေကိလေသာတိဟုသောညမြောင်း၌ပက္ခဏနိမြုပ်၍နေသောစိတ်တံမိမိတို့စိတ်ကလေးကိုအနုရကထာဝိပဿနာပညာဖြင့်ကောင်းစွာ မှသွေအစင်းစင်ထု ထုတ်ဆောင်ကြပေကုန်ရာတတိ မြတ်စွာဘုရားကပါဝိယကရှင်ကြီးကို အခြေခံထားရုပ်ပြသဘောထားပြီးတော့မှမင်းတို့လည်းကိလေသာညုံပွဲမှာနစ်မြုပ်နေကြတယ်။ဗံဂတိအောင်တန်းစားပြောရတဲ့အပေဘုံသားတရိဋ္ဌာန်ကတောက်မှညွန်ဘွားကလွတ်အောင်လုပ်နိုင်မင်းတို့ကသူဂတိဘုံစားအမြတ်စားလို့ပြောနေကြတယ်။လူတွေကဘာလို့လို့ဒီကိလေသာညွန်တွက်ကလွတ်အောင်မလုပ်နိုင်ရမှာလဲလို့ပြောတာ။

ဗျာဟိုဘာစီယံပေးထားလို့မကျေနပ်ရတာအေးအေးအေးအဲ့ဒါပဲတရားကတော့ပြီးပြီဒီတော့ဘုန်းကြီးတို့ကလည်းမများအဖြေရှာလိုက်တော့ဩတရားဆိုတာနာယုံနဲ့မပြီးဘူးဟိုပုဂ္ဂိုလ်လေးတော့ဒီတရားဒီလောက်တော့ဟောမှာမဟုတ်ပါဘူးဘုရားညာရင်ပြီးသားဆိုတော့ကတာကလေးတို့ကပင်ကပဲခွန်ကြီးတို့မှအရှိအပိုက်ကြရဆိုပြီးတော့ဤခန္ဓာကြီးရဲ့ညည်ယူွယ်တွေရည်ရည်မောစရာလေးပါထက်ပြီးတော့သိယွန်သွားမစိုးတော့ တော့ကြာအကုန်လုံးဖာတိလာဝတ်ကုန်မသွန်းလို့ဟုတ်မလားအေးအဲ့ရဟိုမှာတော့ကမင်းတို့ကိလေသာညွန်ဘွဲမှာထုတ်ရဘုန်းကြီးတို့ကလောဘဒေါသမောဟမြင်ကြကြာကြံနံကြနဲ့ပတ်သက်ပြီးတော့ကိလေသာဖြစ်ပုံတဏဖြစ်ပုံဒုတနာကရရဘဝအေးကျုံရမှာပျော်မွေ့တတ်တယ်ဒါကြောင့်ရှင်ရဖြစ်တတ်ဒီတနာဖြတ်ရမယ်အဲ့ဒီဖြတ်တာတော့မြင်ချက်ခဏမြင်ုံမြတ်ကြာကြခဏကြာယုံမြတ်လို့ပြောတာ ခိုင်းတာဖြင့်မမြည်သေးရင်ဘုန်းကြီးတို့တရားတော်မှာများအဲ့ဒါကိုကြောတောက်နောက်ခံထားဘုန်းကြီးတို့ဒီထဲမှာအဖြေရှာပြီးတော့ဝိပဿနာပညာနဲ့ကြည်ကြရအောင်အဲဒီထဲမှာကောက်ချက်ချလိုက်တော့ကပြိတ္တာဘာတော့သာဝတိမြို့မှာနော်ဘယ်မြို့သာဝတိမြို့မှာမာရှင်ကြီးသာဝရကအဲဒီရှင်ပိုင်နာကကောသလဘယေရှင်ကြီးဘယ်မှာဖြစ် ညွန်းထဲမှာညွန်းထဲမှာနစ်မြုပ်နေတယ်အဲ့ဒီအခါကောသလဘယင်ကရှင်စရာခေါ်ပြီးတော့ညွန်းထဲကလွတ်အောင်လုပ်ပါဟုတ်လားအဲ့တော့မာဝိယကရှင်ကြီးကလက်လက်နှစ်ဖက်ခြေနှစ်ဖက်ပေါ့ဗျအဲ့ဒီခွန်အားကိုသုံးပြီးတော့မှသူဒီကုန်းမော်ကိုရောက်လာတယ်မဟုတ်လားမှန်ပါဘူးခိုင်းဆိုသာဝတိမသာဝတိမဤလူရွာဤလူရွာသမာတုလာတာသမာတုလာတာအေး တော့ဟိုဟာကတော့ပြီးခဲ့ပြီအဲ့တော့ဘုန်းကြီးတို့ကဒီဇက်လမ်းမှာကိုယ်တိုင်ကာရိုက်တာအဖြစ်နဲ့ဝန်ခံစားရမှာတော့ကိုယ်တိုင်ဇက်ဆောင်ပါနော်ဘုန်းကြီးတို့အခုနေကြတဲ့လူရကတာဝတိမြို့နဲ့တူတယ်လို့မှတ်လိုက်ပါဟုတ်ပါလားသို့ဘာဝေကချင်းဘာဝေကချင်းနတ်လူပင်နတ်လူပင်ပုံသွင်းတူတော့တာပုံသွင်း ခုနကကာဝတိမျိုးကလူရွာနဲ့တူတယ်ပါဝရကခြင်းဆိုတာလူနာပြမတ attva တို့နဲ့တူတယ်ဟုတ်ပါလားဆိုရှင်ကျွန်းသည့်ဘွဲ့ရှင်ကျွန်းသည့်ဘွဲ့တဏှာဆက်တဏှာဆက်မပြည့်တူလာပါမပြည့်တူလာပါရှင်ဟာပွက်ထဲမှာနစ်နေသလိုဘုန်းကြီးတို့လူနာပြမဆိုတဲ့တတ္တဝါတွေဟာဇနီးမယားသမိသားနဲ့စီးပွားအာယုကာမဂုဏ်ညွန်ပွက်မှာဘာဖြစ်နေကြတော့နစ်မြုပ်နေကြတာ သဘောပေါက်ပါတယ်နော်အဲ့ဒီလိုနင်းမြုပ်နေတဲ့အချိန်ကကာလကြတော့မှဟောရှင်ပါပါဝေကရှင်ပိုင်ချင်းဖြစ်တဲ့ကောသလဘယင်ကဘသူကိုခေါ်တယ်ဆင်းဆရာကိုဟုတ်ပြီဗျာဒါဖြင့်ဆိုကောသလကိုကောသလကိုဘုရားလိုဘုရားလိုနိုင်ဆိုဥပမာနိုင်ဆိုဥပမာ ဟောရှင်ကြီးလွတ်မြောက်အောင်လို့ဘယင်ကအမိန့်ချလိုက်တယ်လို့တို့မြတ်စွာဘုရားက ကောသလဘယင်နဲ့တူတယ်ဘုရားကကောသလဘယင်အဲကောသလဘယင်နဲ့တူတယ်တဲ့အဲ့ဒီတော့ရှင်းစရာအဲ့ဒီရှင်းစရာကဘယ်သူတုံးဆိုတော့ခဏိအနိကဆုံးကတော့ဓမ္မဂရိကပုဂ္ဂိုလ်များ အများဆိုင်သံဃာတော်များ ရှင်ဆရာကသာသာတော်ဘုရားပါအေးအဲ့ဒါပဲအဲ့တော့ဒီမှာဓမ္မဂရိကပဲယူလိုက်ကြတယ်နော်ဆိုဗါတဲ့ရှင်ဆရာပင်ရှင်ဆရာပင်ဟောသူလင်ဟောသူလင်ပုံသွင်းတူတော့တာပုံသွင်းတူတော့တာတရားဟောဓမ္မဂရိကဘာနဲ့တူရှင်ဆရာနဲ့တူပါအဲ ကြီးတော်ရှင်စရာကဒီချိန်ကိုမကိုင်မတိဂျိုးနမတော်ကုန်းနဲ့မကောပဲတဲ့ကုန်းမောရောက်အောင်လုပ်ရမယ်ဆိုတော့ဘာအင်္ဂါ၄ပါးပြတယ်စစ်အင်္ဂါ၄ပါးဟုတ်ပြီတို့ပြည်တဲ့စိတ်ဝင်စားတာပဲဘုန်းကြီးကတရေ၆ကြီးမှုများမဝင်စားဘူးလို့အောင်းမိနေတာတို့ပြည်တဲ့တော်တော်တောင်ရှင်းနေရင့်ပြီးပုတ်ဖို့ပဲကြံတော့အဲ့ဒီအပုတ်ဘဝတော့မရောက်နဲ့ရင့်ပြီးတော့မဲ့ဟုတ်လားအာထတပြေဝါပြီးတော့တရားဓမ္မတွေရအောင်အားထုတ်ဖို့ပဲ ဒါကြောင့်ပါတဲ့ရှင်ဆရာလင်းရှင်ဆရာလင်းဟောသူပင်ဟောသူပင်ပုံသွင်းတူလာတာပုံသွင်းတူလာတာအဲ့တော့ရှင်ဆရာကဒီရှင်ကြီးကိုမကင်မတိရပဲနဲ့ကိုမို့တိုင်းရောက်အောင်လုပ်ရမယ်ဆိုတော့ဘာ၄ပါးပြလိုက်စစ်အင်္ဂါ၄ပါးပြအဲအခုလဲရှင်ဆရာကဘယ်သူ ဓမ္မဂတိကသို့မဟုတ်သံဃာတော်များပေါ့နော်အဲ့ဒီသံဃာတော်များကကောသလဘယင်လိုဖြစ်တဲ့တူတဲ့မြတ်စွာဘုရားမိမ့်မထားခဲ့တဲ့တရားဓမ္မချက်အလက်အဲ့ဒါရှင်းအင်္ဂါ၄ပါးပြရမယ်။ဘာအင်္ဂါ၄ပါး။ရှင်းအင်္ဂါ၄ပါး။ဒီရှင်းအင်္ဂါ၄ပါးပြရမယ်။ဒါကြောင့်သင်္ဃာမောယေယံကာယောတဲ့ဗျာ။ မဟာဗုဒ္ဓဗျာယဗျာဟပလာနေဆံယုတ်သနိသင်္ကမေတိခာဟုတေဟိတေပလာအယံငါယောယောက်ျားမိမခေါ်ဆိုလျာတဲ့တလားရှိတော်ဟောဒီခန္ဓာကိုယ်ကြီးသည်သင်္ကမောဟိသင်္ကမောဧဝရှစ်ဖြင့်နဲ့တူလှပါပဲ၏ တို့ရဲ့ခန္ဓာတွေဟာစစ်တလင်းရှင်းမြင်နဲ့တူတယ်။ဘုန်းကြီးတို့ရဲ့ခန္ဓာဟာစစ်တလင်းရှင်းမြင်နဲ့တူပါစစ်တလင်းရှင်းမြင်နဲ့တူတယ်။အဲ့တော့သင်္ဃမောဟိယံကာယောမဟာဗုဒ္ဓဗျာဟာဗလာနေသံယုတ်တန်ဒီသင်္ဃမေတိကဝုဒဟိဒေဗလာမဟာဗုဒ္ဓမေလေမိထကြီးသမုတ်မဟာဗုဒ္ဓတိဗျာဟာဗလာကြောက်ွယ်လမ်းွယ်သွဲသွဲလင်း ကြောက်ဖွယ်လမ်းမသွဲသွဲနဲ့ထိတ်ဖွယ်လမ်းပါစွမ်းမကရှိကြတဲ့ရှစ်ဖို့ကြုံကြည့်တို့ပါပေသည်မဘုံလေးပါးကဘုံချုပ်ကြီး၄ယောက်နဲ့တူတယ်မဘုံလေးပါးကဘုံချုပ်ကြီး၄ယောက်နဲ့တူပါတယ်ဒီမလားထိုမဘုံ၄ပါးဘုံချုပ်ကြီးများတို့သည်သင်္ဃမေဟောဒီခန္ဓာ၅ဝ အေယုံနာနဝတိဟုသောဟောဒီရှင်းမြပြ၌ဒိက္ခဟုတေခမ ဖွဲ့စေပူအေလှုပ်ရှား၄ပါးလက်နဲ့ခမရာဖွဲ့စေတာဥဣတာလှုပ်ရှားတာခမရာကပထဝီဓာခမရာကပထဝီဓာပါဗျာဖွဲ့စေတာကအာဘောဓာဟုတ်လားဥဣတာကတေဇောဓာ ပြီးတော့လှုပ်ရှားတာကဝါယောဓာအဲ့ဒါပြောဒါကြောင့်တိတ်ခါကထက်မြက်သောပြင်းထန်သောအာဟုဒလက်နဲ့ တေကဟုတေဤခမဖွဲ့စေပူအေလှုပ်ရှားလေးပါလက်လေးပါထက်မြက်လက်နဲ့ဆက်ရှိန်ဝရသိညီလေးသုံးနှစ်ဖြင့်ယုံဇံဒီနင်းလိုဟာပမမထငါလိုလူတဘူးတလွားမှမတထောင်တကားတကောင်ပွားရဲ့လို့စွာအာရှိသမျှပြစ်ခတ်၍နေကြလေကုန်ဤတိတဘာဤသို့ဒါလေးပါဤမိမိတို့ခန္ဓာတိဟုသော ရှင်မချင်းမြေပြင်အလားပြစ်ခံနေကြတဲ့စေတီတော်တထဟူ၍ဘဂဝါဘုံတော်၆ပါးသခင်မယာရှင်ဒီအာဟာကောင်းစွာမှသွေဟောကြားတော်မူလိုက်လေတည်းုန်းကြီးတို့ခန္ဓာကရှင်းမြေပြင်းနဲ့တူတယ်ခန္ဓာကရှင်းမြေပြင်းနဲ့တူပါတယ်ဘုဘက1500ကိလေသာ ဒီဘက်ကမိမိတို့ယောဂီပေါ့ဗျာဟုတ်ပလားအဲ့တော့မိမိဘက်ကအင်းအမနေဘူးနဲပါနဲနေတယ်ပြိတ္တရဲ့ခန္ဓာ၅ပါးသိမြေကြီးသူ့ဘက်ကိုယ်ဘက်အပိုင်ပါအောင်လုပ်ရတော့ အဲ့တော့ဘုဘကပရဝေအာဘောတေဟဝါယောကြည့်လိုက်တာပရဝေတက္က20အာဘောတ12ပါးပေါင်း32ပါးဝါယောတ6ပါးထက်38ပါးတေဇောတ4ပါးထက်42ပါးကိုက် 1500ကိလေသာကနေ42ရောက်သောတပ်တော်ပါတတ်တောင်းနာဘုဒ္ဓနဲ့ဆိုပြီးတော့ဒုက္ခနာကိုတက္ကရာဒိဋ္ဌိမြို့ပြအမြောက်ကြီးတွေတပွဲသူတဝုံတိုင်းတိုင်းနဲ့ပြစ်ဖောက်နေတာအဲဘုန်းကြီးတို့မှာတဲ့တဦးတယောက်သာရှိနေတော့ဒါအားနဲ့ရင်ရှစ်ကူဆိုတာခေါ်ရမယ်မဟုတ်လားမှန်ပါဘူးအဲ့ဒီရှစ်ကူကပါလဲဆိုတော့ဗောဓိပက္ခိယတရား38ပါး အမျိုးမျိုးအပြင်ခုနှစ်မျိုးတတိပဒသမ္မပရာယိရိပိုင်နရေဘုဖုစင်မကင်ဘယ်နှမျိုးခုနှစ်မျိုးပါအေးအဲ့ဒါခွန်ရမယ်ဗျာဓမ္မမဟုတ်ရင်တော့ပြင်ဟိုဘက်က ပြစ်လိုက်တာတဲ့အာတာဒိဋ္ဌိသက္ကာယဒိဋ္ဌိအာယတုနာတိကဒိဋ္ဌိအာယတုကဒိဋ္ဌိအာကရိယဒိဋ္ဌိသာသနာဒိဋ္ဌိဥစေတဒိဋ္ဌိအများကြီးပဲသူတို့မှလက်နဲ့သိအားကောင်း ချလိုက်တာတပြုံးပြုံးတတိုင်းတိုင်းနဲ့ဆိုပြီးတော့ဖြစ်နေတာအဲ့တော့ဘုန်းကြီးတို့ကတော်တော်ကိုတတ္တိစွန့်ရရှိရရှိရပြင်းနေငါဖြူဟာတတ်ကြွမှာဟုတ်ပလားဒီတိုင်းလေးကဖြစ်တယ်လို့သာနေခုလူကြီးဆိုလို့ကတော့ မှန်တယ်တော့ဟိုဘက်ကအမြောက်တစ်ချက်ချတာနဲ့အသက်ပါသွားပြီမို့လားမှန်ပါအဲဒါကြောင့်ဘုန်းကြီးတို့ကနေပြူဟာသင်္နေငါပြူဟာတဲ့စစ်စုပ်စစ်ချက်စစ်စုပ်စစ်တဲ့ဤအချက်၌ပြိုင်တွက်ကင်းအောင်ဆိုပြီးတော့ဘုန်းကြီးတို့လောက်ပါအဲဒီတော့ခုနကပြောတဲ့ဝိပဿနာပညာဘာပညာဝိပဿနာပညာပါအဲဒီဝိပဿနာပညာနဲ့တို့ခွေးတို့ကတိုက်ရမှာဗျာဟိုဘက်ကပဒဝိအာဝတိသောဝါယောဂတော့ကပအာဝတိ ပရဝိနအာဘောဝါယောနဲ့တည်သောသူတို့ကတဲ့ဘာလို့မဟာမိတ်လုပ်ပြီးတော့ဘုန်းကြီးတို့ခန္ဓာမှာဘုန်းကြီးတို့ကတော့အိတ်နဲ့ငြိမ်းနေတာပဲအောင်မလို့သူတို့ကတော့ခန္ဓာပရဝိနအာဘောတည်သောနဲ့ဝါယောဒီခန္ဓာသူတို့ပဲအောင်တပြုံပြုံတခွိဝိနဲ့ဆိုပြီးတော့ဟောလေတွေတက်လို့တက်ထားလို့ထားဖိုက်တွေအောင်လုံးအောင်ပူလို့ပူနာလို့နာထုံလို့ထင်ထုံလို့ထုံကျင်လို့ကျင်နဲ့စစ်တိုက်နေတာ တင်မတိုက်ဘူးလားတိုက်နေပါဘူးအဲဒုက္ခသာငြိနေလို့တရားနာနေတာဆိုရင်မဲ့ဓာကြီးလေးပါးကတော့ဒုက္ခနာမှာသူနိုင်ကောနဲ့ကိုနိုင်မို့အပြိုင်ကျဲနေကြပြီဗျမဟုတ်ဘူးလားမှန်ပါပါအေးအဲ့ဒါကိုဘုန်းကြီးတို့ကတတိလွတ်လွတ်သွားရင်တော့ရန်သူကအငိုက်ဖမ်းသွားလိမ့်မယ်ဒါကြောင့်အမြဲတမ်းဘုန်းကြီးတို့ကမြင်မှုကြားမှုနားမှုမြင်တတိကြားတတိနားတတိဟုတ်ပါလားဒီတတိတရားနဲ့ပိတ်ကွာအဲ့တော့ကိုယ့်ဘက်ကဘူ၅ပါးပေါ့ဗျာ ဟုတ်လားဘုဘနှပါသတ္တာဘုဝရိယဘုတတိဘုသမာဓိဘုပညာဘုအဲ့ဒီဘု၅ပါးစစ်ခုခေါ်ရတတ္တာယုံယုံကြည်ကြည်နဲ့တို့ရှိကဗျာယနာတို့ဒီလိုပဲကိရိတာရှင်ပွဲမှာဟုတ်မလားယုံကြည်ချက်နဲ့အနိုင်ကျဲသွားကြပြီ တို့လည်းပဲဒီတရားအထုအဟုတ်နိဗ္ဗာန်ရမယ်ဥနာတိကလွတ်မယ်ဆိုတဲ့ယုံကြည်ရ နော်နောက်တစ်ခုသတ္တဝရိယဝရိယဆိုတာဘာလို့ကျူးကျူးဆန်းဆန်းအတုဟာပြောပြောညံ့ညံ့နေလို့မလို့တောင်သူရသမားမိုးရွာနေဘူးစိုက်ချိန်တာစိုက်ရပါရေသိမ့်ချိန်တာရေသိမ့်ရမိုးပေါက်စင်ရွာနေပါစေတို့ယောဂီတွေလည်းကုသိုလ်ရေးရမှာမပြော့ရဘူးမိုးရတော့ပြော့တော့ငါတရားမှန်သွားမလို့မိုးရရနှာစီးမှကြောက်သွားရော မလျော့ရဘူးလောကီရှိပွားကတဘာဝတဘာဝတောင်မသေးကြဘူးဉာဏ်မျိုး၅ပါးဖြတ်ကြည့်လိုက်ရင်ပြကြသွားမှာမဟုတ်လားမှန်ပါပါအခုပြုထားတဲ့ဒုဒကရမတိတရားနာယာတုချင်းစာပိသိညာအချင်းယုတ်ချစ်ပါချစ်ပွားများခြင်းဆိုတာတွေကြတော့ကဘယ်မင်းပဲဆိုဘယ်သခိုးကမှသိလို့မရတလို့ကိုဘုန်းကြီးတို့ကစိတ်ချယုံကြည်စွာနဲ့အလုပ်လုပ်မှာ ပြောမြညာလေးနဲ့ယွတ်တိယွတ်တုံလေးနဲ့တော့ရပါမလားမရပါဘူးမရဘူးဗျာဒါကြောင့်ဆိုသာဓာဘူသာဓာဘူယုံယုံကြည်ကြည်အထုပ်ပါယုံယုံကြည်ကြည်အထုပ်ပါတို့လေဘုရားတရားသံဃာမမယုံမဲနဲ့နောကဒပါရင်စိတ်ပေရင်ဆရာဝါစိတ်ဝိဒ္ဓဘောတုဘောတော်ဘာဆရာခိုင်းဆရာဘေယတဘာယအဲ့ဒါကြတော့ယုံလိုက်တာ တစင်စကားနဲ့လည်းယုံတာပဲအေးတို့တိုက်ရဟောနေတာကြတော့မယုံတော့အဲ့ဒါခက်တာပဲဗျတိုက်ရတတ်တာအားကမကောင်းတော့ဟောတတ်လာပြီရှုံးရောက်ပေါ့သို့ဝရိယဘုဝရိယဘုကျိုးကျိုးသာသာအထုပ်ပါကျိုးကျိုးသာသာအထုပ်ပါရှင်ကြီးอ่ะသူ့တိုင်ဒီတိုင်လေးတော့တကားငါဒီတော့မှဓမ္မရဲ့ကြောက်စိတ်နဲ့တကားလည်းပဲရော့ရော့ပြီးတော့လှုပ်လေ မြို့လေမဟုတ်လားဟိုကစစ်တပ်အင်္ဂါ၄ပါးမြတ်တော့ဇောတိမန်နဲ့ဆိုပြီးတော့တက်ကြွသွားအာထုတ်လို့ယုံလိုက်တာပဲရောက်ကုန်းပေါ်ရောက်လာပါဟောကုန်းပေါ်ရောက်သွားပြီဗျအဲ့ဒါကြောင့်ဘုန်းကြီးတို့ဝရိယနဲ့နင်လန်းငါလားအသက်ကြီးကြီးအရေးစုပ်တော့အစောဥတွေကွမ်းသွားပဲစေတရားရှူရင်မရင်သိမဝရိယတော့မလျှော့ပါတဲ့အသွေးအသာကုန်းသွားစေကွယ်အမဆွဲအောင်ဝဲခံရမယ် အဲ့ဒီလိုဇွဲတတ္တိနဲ့အထုံမှရမှာနဲ့ရမဟုတ်တစ်ဘက်က1500ဒိဋ္ဌိတွေကလည်း62ပါးလက်လက်ကြီးတွေကကောင်းလိုက်တာလက်လက်ကမကောင်းဘူးလားကောင်းပါဘူးခရမ်းမိကြောက်ကလည်းကောင်းတာပေါ့ရှေးတုန်းကခင်ဗျားတို့ကြွတော်ကြီးပါလားရုပ်သေးနဲ့အငိမ့်ပြောလောက်ရှိအာအခုဗီဒီယိုရော TV ရောကက်ဆက်ရော MD ရော CD ရောဘာဒီရောညာရောပွားကြည့်ဝခတ်နေတာမသိရှိပါမလားဟင် အေးအခုလည်းမသာမတွေကဟိုမှာပါတော့ဒါဒါဒါဒါရာဇာနဲ့ဖူးတာရှင်လုံနေကြပြီမဟုတ်လား အဲအဲအဲ့ဒါဒီအလူတွေနဲ့သွားပြီးဆုံကြတော့ဟိုကနေလို့ဗာတရားဟောတုံပြောတယ်ဒီနေ့ဇာလန်းကဘယ်နဲ့နေတုံးလို့ပြောတော့ဟုတ်တယ်မို့လားအဲ့ဒီမှာကြီးတိုက်ပွဲမှာကြပြီဘောဗျဒါကြောင့်ဝရိယဘူဝရိယဘူကျိုးကျိုးသာသာအထုပ်ပါကျိုးကျိုးသာသာအထုပ်ပါသတိဘူသတိဘူမမေ့မလျောအထုပ်ပါမမေ့မလျောအထုပ် လာသတိထိုင်သတိစားသတိဟုတ်တယ်မဟုတ်လားအေးကြည်ဟစ်ခြင်းငယ်စွန့်လည်းပဲသတိအိုးဝတ်လည်းပဲသတိမလွတ်ချင်တဲ့ရန်သူနဲ့ကစားနေတာမဟုတ်ဘူးပြိတ္တာအပြိုင်အဆိုင်ဆိုပြီးတော့တိုက်နေတဲ့အခါပို့ပြီးတော့သတိရှိရတို့ရှင်မကိကဘုံနေကြနေတော့ဘုန်းကြီးတို့ပြိတ္တာစားကောင်းရင်စားရပါဘူးအိတ်ကောင်းရင်မရပါဘူးဟာဟိုကအချက်ပေးလိုက်ရင်အစားစကာလတော့ဘုံကြီးနဲ့သွားပဲဤပါနေလေဘုံကြီးနဲ့ဘုံကြီးနဲ့သွားပဲ အဲ့ဒီမှာအသက်ကိုဖက်နဲ့ထုတ်ရတယ်အဲ့ဒါထက်ဘုန်းကြီးတို့ကအေးတတိကြီးစွာထားမှပါလေတစ်ဖက်ကိလေသာကကိုယ့်ကိုအနိုင်မယူနိုင်မှာတတိမေ့သွားလို့တစ်ချက်လောက်ပြော့ရင်တော့အကုန်သွားမယ်ဗျာတတိဟာအရင်ကြီးဘူးလားအရင်ကြီးပါတတိပါဏသဗ္ဗတဗလဝတိတဲ့တတိတရားအရာရာဌာနတိုင်းမှာသူအားကောင်းနေရမယ်အာယုန်နေလို့မရဘူးတဲ့သူကကောင်းဆောင်ပဲလက်ငါးချောင်းထောင်လိုက်တော့လူမြင့်ဆုံး လက်ကလေးပါလက်ကလေးပြည့်စုံလက်မကသတ္တလက်သားကပညာသူတို့နှစ်ခုတွဲလို့ရလက်ညှိုးကဝိရိယလက်တွေွယ်ကသမာဓိဝရိယနဲ့သမာဓိအဲ့ဒီမှာလက်ကလေးကဟေးသတ္တနဲ့ပညာဝရိယနဲ့သမာဓိအတမရှိရသေးနဲ့ကွာလို့သူကညှိပေးရတာတတိကညှိပေးရတယ် ဟုတ်ပါလားဗျာရှိတရက်လောက်သဘောထားပြီးအသက်တစ်ချောင်းလုံးသဘောထားဘာမှမလွတ်ရအောင်လို့ရှုမှလို့သောတာပန်ဖြစ်ပြီဆိုရင်တော့အပယ်လေးပါးကလွတ်သွားပြီဘယ်ကလွတ်အပယ်လေးပါးလွတ်ပါဘူး gain ဘုရားကဟုတ်ပလားတေနပတ္တသမမင်းအာနာဆိုတဲ့အဲ့ဒါသယုတ်ဖို့နေအပြင်ပြောခဲ့ပါဒါကြောင့်ဘုန်းကြီးတို့ကတမာတိပုတမာတိပုဒီကြီးကြီးအထုတ်ပါဒီကြီးကြီး ယောဂီကလောကမှာငါတယောက်တည်းပဲဟုတ်လားဒီပြင်ဘယ်သူမှချစ်ကြရှုကြမြင်ကြမရှိဘူးလို့အဲ့ဒါလိုထားရဖြောက်ကနေလက်ကြည့်လိုက်ဖြုတ်ကနေလက်ကြည့်လိုက်ရင်တော့တရားကရပါမရပါဘူးဒါပဲဒါကြောင့်ဆွေသွင်းမြင်မြင်နဲ့တရားရသည်တိုက်အောင်ကြိုးစားအခုဒုက္ခယောဂီရတယ်ပဲပြောရရင်လည်းခက်တယ်ဘုန်းကြီးတို့ငငယ်ရတဲ့တခြင်းတို့ပဲဟောပင်ဒီပင်ကုပါလို့မြောက်ကြည့် ခုံနေတယ်ဟိုပင်ဒီပင်ကူပါလို့မြောက်ကြီးခုံနေတယ်ဘယ်မှာဒီတကြီးလေဒီမျက်နှာဒီဘက်ကမိုးကိုတကြီးတော့လေဒီမျက်နှာအစားချောင်လိုက်စားနေတယ်အေးဘယ်နည်းနဲ့ပြပြကြိုက်တဲ့နည်းနဲ့အပယ်လွတ်အောင်ကြိုးစားတနည်းမဟုတ်နှစ်နည်းဆဲစားဘာချိန်ချင်းအထုတ်ဖို့အခုတော့မဟုတ်ဘူးဟိုကဆီဟိုကဆောက်ကြီးကောင်းတယ်ဟိုကစိတ်ငြိမ်နေစိတ်ငြိမ်နေတာပြောပြဟိုကြတာအိတ်နေတာ စိတ်အေးပြတ်မှဆိုလို့စိတ်ငြိမ်တဲ့နေရာသွားတာလားလို့ပဲမေးလိုက်ချင်တယ်အဲ့တော့ကိုတရားကိုအားထုတ်ရမှာအဲ့တော့ပါရမီအခြေခံရှိရင်ခြေတော်ငါဥက္ကသေနာတို့အမလီပရိသတ်၈တောင်း၄တောင်းချတဲ့ဝလုံးထိပ်ပေါ်မှာဇက်ကရရဟန္တာဖြစ်တဲ့ပရိသတ်ဘုရားရှိမှာဟုတ်ပါလားအဲ့တော့အလေးလားကောင်းမှုလို့တဲ့ဒါကြောင့်ဝရိယဘူဝရိယဂျိုဂျိုဇာတာအတုပ္ပါဂျိုဂျိုဇာတာအတုပ္ပါပညာဘူပညာ ကငါအထုတ်ပါတစ်ဖက်က1500ကိလေသာမြို့ပြိုအမြောက်ကြီးက62နှလုံးဒွါတ္တိဒိဋ္ဌိရော62ပါးသောမိတ္တာဒိဋ္ဌိခေါ်တာဟုတ်ပလားမှန်ပါဘုန်းကြီးတို့ဘက်ကတယောက်တည်းအားနဲ့ရှစ်ခုခေါ်တော့ဘုဗ္ဗနပါ၅ပုံပါ၅ပါဘုဗ္ဗနပါ၅ပါသတ္တဝရိယသတိသမာဓိပညာ ကာယမလက်နဲ့ကဘောဓိပခိယလက်နဲ့ဗာလက်နဲ့ဘောဓိပခိယလက်အေးအဲ့ဒီလက်နဲ့ကတစ်ချက်ဆွဲလိုက်ရင်38တောင့်ထွက်တယ် တစ်ချက်ထွန်းစားရင်39တောင်းတတိပဋ္ဌာန်5 4ပါးပါသမပရံ5ဒိန္တရေက5ပါးပါကိုက5ပါးပါဝိတ္တင်က7ပါးမကင်က7ပါးပါဟာလက်ထောင်ပြတာတောင်းမှအောင်ဖြေနိုင်တယ်တန်လုံးကျော်အောင်စေအဲ့ဒါ39တောင်းပဲတတိကဘောပြုလို့ခလုတ်တစ်ချက်ညှင်းလိုက်ရင်39တောင်းတွက်တဲ့ပြင်1500ကိလေသာတိ39စာဂိုင်းတရီလောက်အိလိုက်ဦးမယ် ရလကအဲ့ဒီဘုန်းကြီးသူများကိုတော်တော်ကတိကောက်ဖြစ်အောင်လို့ကိုယ့်ဘာကိုဟောသွားတာမဟုတ်ပဲနဲ့ဟုတ်လားငါတို့ညံမှန်းပြီးအောင်ပုံဖော်ပေးနေတယ်လို့မြန်မအောင်ဝိပါနဲ့အဲ့ဒါခုနကတတိလေးတွေနှုတ်နှုတ်ပေးတာ1500တီ39စာအမ် ဒါအိတ်ထဲမှာကာကူရိသသနှိပ်ကြလိုက်တော့ဘလောက်ပြည့်ရမှလဲပြိတ္တရဲ့အဲ့ဒီညမှာမိမိတို့ဇွဲတတ္တိကလေးရှိဖို့လိုပါတယ် ဘာလို့လဲဒေါသတွေရှင်မြေအလားခန္ဓာငါ၌သုံးမလက္ခဏုအောင်တကွန်ထူ၍ငါယူဖို့မင်းဘောတသင်းတို့ရှေခင်ပြီးတော့အောင်စီဆော၍မြို့တော်ဝင်ရန်တိပဋ္ဌာဟုနိဗ္ဗာန်မြို့ဝင်ဖို့ကတတိပဋ္ဌာန်၄ပါးနာအင်ကျော်တွေ့တာပဲတော့ဒီတတိပဋ္ဌာန်မှာလွဲပြီးနိဗ္ဗာန်သွားကြရမရှိတော့ဘူးလေ ဟုတ်ပါလားမြို့တော်ဝင်ဟာတိပဋ္ဌာဝလီတန္တကဖွင့်သောအပြင် ရှင်ပါမဲ့ခင်ဆလွယ်ဆင်း၍ပလင်တဖွဲဖိုးလေးသွယ်နိုင် သောတာပတိမေဖို့ပလင်သရဂါမိမေဖို့အနာဂါမိမေဖို့အရဟတာမေဖို့အဲ့ဒီပလင်ကမဂ်ရှင်ရှင်ပါကိုရှင်မတင့်နဲ့စွာနဲ့နေရတယ်တဲ့ဗျဟုတ်လားအေးလုံကြီးရရှာအင်ကြီးခုတ်ပြဲနဲ့နေလို့မ မရဘူးဒါကြောင့်မိမိရဲ့သီလသမာဓိပညာကိုနင်လားငါလားကြိုးစားမှတ်ရမယ်ပြော့တော်တော်ရော့တော်တော်ဟိုဤတာမြင်လည်းဒီမျက်နှာဒီတာကြည့်တော်လည်းဒီမျက်နှာဟိုပင်ဒီပင်ကူပါလို့မြောက်ကြီးခုံနေတယ်ဟုတ်လားဒီဘဝကမြောက်ခုံတဲ့ယောဂီမန်ကီယောဂီဖြစ်တယ်တဏှာတရဏကိုစွန့်စွန့်မြဲမြဲဆိုပြီးတော့ကြိုးစားကြသားမှမရမှနေရောပို့ဗျာနော်အေးဒါကြောင့်ဗလင်သက်ဖွဲ့ဖို့လေးတွေ၌ ၌စံပဲ၌မှဒုက္ခခတ်သိမ့်လုံးဝငြိမ်းမီအောင်ဂိအမတနိဗ္ဗံပေတကား ရှေ့စစ်မြေပြင်သွားတဲ့အချိန်တော်တော်ရဲ့လေးနဲ့မြန်လှန်တော့ကိုမဖြုံအောင်ဘူးတပည့်ရန်သူကိုအနိုင်တိုက်ဖို့ရဦးစားပေးတယ်လို့ပုနာထုံချင်းကြိုက်ခဲဝေဒနာလောက်တော့ဘုဘုဘုန်းကြီးတို့ပြိတ္တယောဂီများကအမတ်နဲ့အတတ်နိုင်ဆုံးပဲချင်းခံရမယ်အတတ်နိုင်ဆုံးလို့ပြောထားပြီမလုံးမရှားမရွရဘူးလို့မပြောပါဘူးနော်ကြိုက်တာပြင်မဟာဘူး၄ပါးကစစ်တပ်တထပေါ့ဘုန်းကြီးတို့ကိုဝိုင်းနေတာသိချားနေတာပဲ ဟုတ်တယ်မလားမှန်ပါအေးနောက်တစ်ခုကပါလဲလို့ဆိုရင်နဲ့မာဘူးလေးပါတော့ခန္ဓာ၅ပါးပါပါလေခန္ဓာ၅ပါးပါဗျာအေးအဲ့ဒီခန္ဓာ၅ပါးကလည်းတို့မှာစိတ္တတတအဝိုင်းခံရတာနဲ့တူတယ်ခန္ဓာ၅ပါးကပါစိတ္တတတဝိုင်းခံစိတ္တတတဝိုင်းခံရတာနဲ့တူတယ်ဝေတိအတ္တနောဝေရိသတ္တနာမန္တုကောအဟိတထာခံရခန္ဒီနာကာယေ ယေနပဇာဝေရံဘယင်္ဂရံအဲ့ဒီမှာလည်းပဲပုံပြကလေးတွေနဲ့ပြောခဲ့မန္တုကောမောဥကြတွင်ကံစပြင်ဝဲ မနုကောမောဥကြတွင်ကန်းစပင်ဝဲဥရင်အော်လျက်အဖောမန်လုံးမျက်လုံးကြောင့်တော့အဖောမန်တုံးမျက်လုံးကြောင့်တော့ရေဖားကောင်းသည်အန္တနောဝေရိမိမိရမြုပ်ဖြစ်သောအဟိငွေကိုအဝေတိအထာကတောကတောကတက်ကတက်ကတောကတောကတက်ကတက်နဲ့ခေါ်သလိုပဲတဲ့ဟဲ့ မှန်ပါအေးငွေအစာချထွက်တယ်အငယ်ဖားသာတမပေးရင်လေဟာသူကမြဝဲလဲအောင်ရှာရအောင်မှာမဟုတ်လားမှန်ပါအခုတော့ဖားကရေလျက်နေပြီကတော့ကတော့ကတက်ကတဲ့ဆိုကျုပ်ဒီမှာရှိတဲ့ကိုကိုမွေလာပါကိုကိုမွေလာပါမခေါ်တော့လဲခေါ်သလိုပါခေါ်သလိုဆိုတော့မွေကဒီပြင်ရှာကြမအဲ့ဒီအတန်ကြားရသွားပြီးတော့ဖားကိုကြိုက်ဝါလိုက်တော့ဖားပါဖြစ်သွားအတန်ကြောင့်ဖားတယ်ဖားတယ်တဲ့တဘောပေါက်ပြီနော်တထာတွန်နိမချာ ရတုစွာသာလင်းနဲ့ဟောခန္ဒီနာကာယနာဘယဝေရံပစိမေပဇာတတဝါပေါင်းတို့သည်ဟေခန္ဒီနာကာယနာယုတ်ကတတုစတုကနာငါတန်စုပုံခန္ဓာမြုံတို့ဖြင့် ဝေရိမိမိရဲ့ရန်သူဖြစ်သောပฏิတန်နဲ့အိုနာသိဆိုတဲ့လေးတွေသောမွေပွေးမွေဟောက်တို့ကိုလေးကောင်းသောမွေမွေပွေးမွေဟောက်တို့ကိုအဝေဒီစလိုကလာငါဒီမှာပဲရဲ့လို့မလွဲမသွေခေါ်၍နေကြလေကုန်ဤတိတဘာဝဤသို့သောသဘောကိုဘဂဝါဘုံတော်၆ပါးတငယ်မရရှင်သည်အာဟကောင်းစွာမှသွေဟောတော်မူလိုက်လေတည်းအာ ကြည့်တာ သည်တဲ့သူ့အပန်းမြေကတော်တော်ကတက်တက်နဲ့အပန်းပြုတ်လိုက်လို့ဖွေးကအမွေကအဲ့ဒီအပန်းနောက်လိုက်ပြီးတော့သူ့ကိုကင်မလိုက်တာအဲ့ဒီလိုပဲဘုန်းကြီးတို့တရားတော်မတွေမှာသုံးချက်တပုံးဆိုတဲ့ရေကန်နဲ့မှဘုန်းကြီးတို့ကယုတ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးဒီဟုသောအပန်းကြောင့်တို့သူငါဆိုတဲ့တ attva တွေကိုပဋိသန္ဓေဩနာသိချုပ်တဲ့မူကြီးမူလေးကောင်ကလာကြိုက်စားပစ်လိုက်တာအပန်းကြောင့်ဖားသေးတယ်လို့ ခန္ဓာ၆တို့မှသေရနာရအိုရပဋိတန်နေနေရတာဒါဖြင့်ဒီခန္ဓာဘက်ကရလူချင်းနာကရဘယ်လိုလိုချင်းဘုရားတဲ့ကြောင့်သောရှင်ပြုရဟန်းငါဝါစုသင်္ကန်းကလေးတွေငါလူသားမိတကားလားဘယ်ဘက်ကတဆုပ်ကျဲတော့ညာဘက်ကတလဲကြည်တန်းကြည်တာငွေလေးတစ်ချက်နဲ့600လိုချင်တာအဲကြည်အဲ့ဒီမှာဒီခန္ဓာကိုယ်ကလိုချင်တာကို သဘောပေါက်မလားပဲအေးဒါပဲဗျအဲ့ဒါဒီခန္ဓာကောင်းတယ်တင်ပြီးတော့ဗျာဒီချောင်းသောဘဘကတသူချင်းညာဘကတလည်းဝင်ပါစေမျက်နာမြင်ဖြစ်ခဲ့ပါစေတော်သေးရဲ့ကလေးမွေးပါစေလို့မပြောရင်မျက်နာမြင်ဖြစ်ခဲ့အတန်ကြဇောတိကတတိလမင်းကပုံနာကကလူရရုကသုပယွေမယွလူမကရှင်မအဲရှင်သာရိပုတ္တရာလူလည်းညာမညာကြည်ပါစေရှင်မဝလာလူလည်းတကောကြည်ပါစေရှင်မငေကြည်လို့လည်းလာပါစေဖြူဆရာတော်လို့လည်းချောပါ စေခြေတံတတ်မဲ့လိုက်ကြတဲ့တဏအဲ့ဒီတဏရဲ့မောဟခန္ဓာရမောဟခန္ဓာရတော့အတ္တကြောင့်ဖားသေးတယ်လို့ခန္ဓာကြောင့်ဒုတရီမသိပဲနေလို့ကိုမရဘူးတရားရဟန္တာလည်းသိရတယ်အဲ့ဒါခန္ဓာ၅ပါးကဘုန်းကြီးတို့သတ်အဲ့တော့တခုစီတခုစီပြောမယ်ဆိုရင်တော့အများကြီးပဲပြိတ္တရေဘုန်းကြီးတို့ခန္ဓာယုတ်ခန္ဓာသတ်ပုံဆိုရင်ပထဝီအာဘောဒေဇောဝါယောမြေရေလေမီ ထဲမှာဖွဲ့စေပူအေးလှုပ်ရှားအဲ့တော့ပထဝီဓာတ်မှာတပ်ပုံကိုဘိန်းတော်ကြီးနဲ့ပြောရင်တို့လောကလူတွေဟာရာသီဥတုနဲ့မကန့်ကြီးတဲ့အစားအစာတွေကိုစားမိတဲ့အတွက်ဒါကြောင့်ဝမ်းနေပြက်ပြီးတော့တင်ဒီလိုပါတယ်လို့ပထဝီပြက်လို့သိတယ်ဆိုတာအဲ့ဒါပထဝီဆိုတဲ့ရုပ်မဟာဗုဒ္ဓကြီးကတတ်လိုက်တာပဲဒါကြောင့်လေးပြက်လို့သိတယ်ဆိုတာဟောအာဘောဟောပေါ့ဝါယော ဘာဓာတ်ကသတ်လိုက်တာလဲဝါယောဓာတ်ဝါယောကသတ်လိုက်တာသီးတိုးလို့တည်တယ်ဆိုတာပထဝီတေဇောကသတ်လိုက်တာဟုတ်မလားအေးအေးမိလို့တည်တာပထဝီကသတ်လိုက်တာပြိတ္တာတို့မှလူသတ်လက်နဲ့တည်းကိုတွင်းနဲ့ရောက်ဘေးမတည်ပဲရှိတော့မှာ အချင်းညိုတော့ပဲပြောမရပြီနော်နောက်တစ်ခုခန္ဓာ၅ပါးသတ်ဖို့ရုပ်ခန္ဓာသတ်တယ်ဆိုတော့အခုဓာတ်ကြီးလေးပါးနဲ့သိလိုက်ဝေဒနာကသတ်တယ်ဝေဒနာဆိုတာခံစားချက်ဝေဒနာဆိုတာခံစားချက်အေးအဲ့တော့ဘာမှတော်တော့တလန်အစာမတော်တော့အဲတလုံးဆိုသလိုပဲတို့နဲ့ကိလေသာထူပြောတဲ့ပုံကိုယ်တွေကိုဒီကကာမအာယုံဆွဲဆောင်မှုတွေကြောင့်ဆိုတော့တို့ကအဲ့ဓာတွေကိုအဝအစသွားအလားထိမ့်သိမ့်နိုင်မှာ မသိသိနိုင်လို့လိုက်မယ်ဆိုရင်တော့ကုံမအောင်ပါမကုံနိုင်ပါဘူးအဲ့ဒါသတိထားကြလေအခုတော့တို့လူရခေပေါ်တာပဲခေပေါ်တာပဲဝဲဝဲဝတ်နေတယ်ဘုန်းကြီးကြီးတော့မာလကင်နဲ့မာလကျင်နဲ့ရက်သင်္ကန်းကြီးပဲကိုင်ပဲနဲ့တော့အေးအဲ့ဒါပဲ သွေးတိုးတော့သွေးတိုးတဲ့အစာအစာအငန်းတွေအစိမ့်တွေလျှော့ရတယ်အဲ့ဒါမလျှော့လို့ကတော့ဟောသွေးတိုးပြီးသိမဲ့သားပြင်တော့ဒါကြောင့်ဝေဒနာဆိုတဲ့ခံစားချက်ကလည်းကိုယ်နဲ့မတက်တာတွေစားသုံးမိတဲ့ပြင်သိရတာအဲ့ဒါဝေဒနာဆိုတဲ့ခံစားချက်ကပါပညာမှတ်သားမှုကဗါတဲ့အဲကြားသတ္တဝါတွေကိုတဲ့မိခင်ထင်တဲ့နွားကင်ဝါခံရတယ်လို့ပဲ အဲ့ဒါအမှန်မှားတာမဟုတ်လားမှန်ပါကြားကိုဘယ်လိုမှတ်လိုက်တော့အဲအမေလို့သူမှတ်တယ်ကြားတော့တစ်ခေါက်ခေါက်လိုက်တော့အဲ့ဒီနွားလေးဘာဖြစ်တော့ဖြစ်တယ်တတ်ခံပါဒါပဲဘုန်းကြီးတို့မှာအဲရူပတတ္တခန္ဓာစသည်အလီလီနဲ့ကင်ဝါမဲ့ကြားတွေရှိပါရဲ့စမ်းနဲ့အဲ့ဒါကိုသတိမထမရှုမှတ်ပဲနေရင်တော့ကြားပါးစပ်မှာသက်ပြောင်းအဲ့ဒီရမယ်ဗျာအဲ့ဒါသိညာအမှတ်မှားမှုပဲတို့အဓိပ္ပာယ်ကဒါဟာကုသိုလ်လားဒါဟာအကုသိုလ်လားဒါကိုသိဖို့လိုဟုတ်ပါလားအေးအဲ့ တော့အကုသိုလ်ဖြစ်ရင်ဘာလို့ရှောင်ရမယ်တို့မြတ်ကြီးကမြင်တဲ့အခါဒီမြင်ရတဲ့အရှင်းတွေကိုယ့်အတွက်ရန်သူလားမိတ်ဆွေလားလို့စဉ်းစားရ ဘယ်လိုစဉ်းစားရမလဲရန်သူလားမိတ်ဆွေလားဆရာအကဲ၍ရန်သူဖြစ်ရင်သူ့ကိုဝေးဝေးကရှောင်မိတ်ဆွေဖြစ်မှပေါင်းရမယ်မဟုတ်လားမှန်ပါအေးတို့အစင်းမျက်စီစုံမိတဲ့အခါမှာတဲ့ဟောဘုန်းကြီးတို့တရားတော်မှာကယန္နာမိတ်လာရိတ်စာမယယံဆိုလင်းရှောင်းမိတ်ပေါင်းအစွာ မျက်စီကပြရတန္တရာဟုတ်ပါလားနှာခေါင်းကိုလည်းအကဲခတ်ပါယန္နာမိတ်လာရိတ်စာမယနှာခေါင်းကအနတ်တမျိုးဖြစ်လာရဲ့ အဲ့ဒီအနတ်ကြီးကိုယ့်ကိုအကျိုးပြုသလားမပြုဘူးလားစဉ်းစားတနည်းတို့ယောဂီရှုတော့ငါပြောရင်ကုသိုလ်လားအကုသိုလ်လားစဉ်းစားဟုတ်လားအကုသိုလ်ဆိုရင်အဲ့ဒါဖြတ်ပြလိုက်ကုသိုလ်ဆိုရင်ဆက်လုပ်ဖို့ ဟုတ်တယ်မဟုတ်လားအေးဒါကြောင့်နှာခေါင်းအနတ်နဲ့တွေ့ကြုံလာတဲ့အကယလာမိလာရိပ်စမယယံဆိုလင်ရှောင်းမိပေါင်းအပ်သွားနှာခေါင်းကပြရတန်တရာပါဇက်ကိုလည်းအကဲခတ်ပါယံလာမိလာရိပ်စမယဟုတ်လားမိမိတို့စားတဲ့အစာအာရီအာယုန်ဒီကိုယ့်အတွက် လောဘဖြစ်သလားဒေါသဖြစ်သလားလောဘဒေါသဖြစ်ရင်ယံသူလားမိတ်ဆွေယံသူပါအဲ့ဒီလို့ဆိုရင်ဒီအစာစမစားနဲ့တော့လေ အခုတော့မဟုတ်ဘူးဟာဘယ်ဟိုတယ်ကကောင်းလဲဘယ်ဆိုင်ကကောင်းလဲသူသွားလိုက်ကြတာတခါတည်းရန်ကုန်တောင်ပြားနဲ့မြောက်ပြားတော့သွားဝယ်စားကြတယ်ဆိုမှတော့လွယ်ပါဘူးရှမ်းရှမ်းပြုံးတာပဲကောင်းရှမ်းရှမ်းပြုံးဆိုဩကွဲသမင်နေရာဒီပြီးတော့ပြောမတိဘူးလားချမ်းချမ်းမျိုးဆိုတော့ဘာလို့ပြန်ပြန်အောင်မောပြန်ရတာလေအခုလည်းပွဲသိမ်းတာပဲကောင်းပါလေမိတ္တာ ကိုကမရှင်းမရင်တော့ဗျဘုန်းကြီးပြောနေတာတွေဟာအဲလေတဲ့တိုက်အိမ်ဆောက်တယ်လို့ဖြစ်သွားမှာပေါ့သဘောပါလားအဲ့တော့ရှုမှတ်ကြရမယ်ဗျဒီရှုမှတ်မှုကလက်နဲ့ကောင်းမယ်ရှုမှတ်မှုကလက်နဲ့ကောင်းပါအေးတဲ့ဒါကြောင့်ပဇာကိုလည်းအကဲခပ်ပါယံလားမိတ်လားရိပ်စမ်းမရယံဆိုလင်းရှောင်းမိတ်ပေါင်းအစွာပဇာကပြရတန်တရာရုပ်ကိုယ်ကြီးလည်းအကဲခပ်ပါယံလားမိတ်လားရိပ်စမ်း မတ်ရာရုပ်ကိုယ်နဲ့ထိတွေ့တာမှန်သမျှပေါ့နော်အဲ့ဒါလေးတွေကိုဘုန်းကြီးတို့ကအကဲခတ်တဲ့ဤပညာကိုသုံးမှသာလင်ကိုယ့်ဘက်ကအောင်ပွဲရမယ်ပါပါလေအောင်ပွဲရမှာပါအေးကိုယ့်ဘက်ကအောင်ပွဲရမယ်ဗျာသဘောပေါက်ပလားသဘောပေါက်အဲ့တော့သင်္ခါရတဲ့သင်္ခါရဆိုတာလောဘဒေါသဟုတ်ပါဘူးဝေဒနာနဲ့သင်ညာနှစ်ခုနှုတ်လိုက်ကြံတဲ့စိတ္တတွေ90 ဝေဒနာတင်ညာနှုတ်ရင်ပါလေဒါနဲ့စိတ်သိ50အဲ့ဒီစိတ်သိ50မှာလောဘမပါဘူးအဲအဲ့ဒီလောဘကစားခြင်းတော့စားလို့သဘိုးနဲ့သေးတယ်ဆိုတာဒါသင်္ခါရခန္ဓာကတတ်တာပဲဟုတ်ပလားတခါတည်းကမာနာကြည့်တော့ကိုယ်မှာပြည့်စည်ရစိတ်တွေကတပ်ပြင်းရရုပ်ရည်အားရှိလို့သူများအပေါ်မှာ မခံလေးစားသွားပြီးတော့ပြုတ်လောက်တဲ့ပြောစရာဟိုတစ်ဖက်ကနေပြီးတော့လှုပ်လို့လိုက်ရင်သေသွားတာအဲ့ဒါသင်္ကာတဲ့ခန္ဓာကတတ်တာအများကြီးသင်္ကာတဲ့ခန္ဓာ ဒါခန္ဓာ၅ပါးကသတ်ပုံပေါ့နော်နောက်ဆုံးကြတော့ဘာတော့ဝိညာဉ်နဲ့ခန္ဓာဘာခန္ဓာဝိညာဉ်နဲ့ခန္ဓာပါဝိညာဏဆိုတာသိမှုပဲအဲ့ဒီသိမှု အပေါ်မှာဘုန်းကြီးတို့ကအာယုကနေပေါ်ယုကနေပြောက်သိတယ်သိတယ်သိတယ်လို့မရှုမှရင်အဲ့ဒီအသိကနေပြီးတော့ဘုန်းကြီးတို့ကိုသတ်လိုက်တာပဲအဲ့ဒါဘာတော့သက္ခုဝိညာဉ် ဘာပါလဲသက္ကုဝိညာဉ်အေးသက္ကုဝိညာဉ်မြင်တာနဲ့ပတ်သက်ပြီးတော့သွားပြီးတော့ဆွဲလိုက်ရင်အဲ့ဒီမြင်တာကတတ်တာဒါတော့ဘုန်းကြီးတို့အဲစာဥတော်ကိုသွားပြီးမိလောင်မြေပဲတော့ပါအဲ့ဒီမှာရှေးခါကလာတုန်းကတဲ့ဘုန်းကြီးတို့ဘာလဲဆိုတော့အာဘိက္ခုနီမလေးတယောက်ပေါ့ အဲဒီဘေကုရိမာလေးကတိမ်မာပယံပပုပရေပညာရှင်တွေကပိညာယုတ်ကလေးရေးထားတယ်အဲဒီအယုတ်အရှင်းကလေးကိုမြင်ပြီးတော့သူကဟာလှလိုက်တာချော့လိုက်တာကြည့်လို့ကောက်လိုက်တာအဲ့ဒါလေးမကြမကြသွားကြည့်တဏိတာရပရိဒတ်ရေအစွဲလာလွန်ပြီးတော့အဲ့ဒီကိညာယုတ်ကြည့်ရကလေးကသိနေတယ် အဲ့တော့ဘေးကလူတွေကအရှင်မသွားကြလို့ဆိုတော့ဘိုင်းငနေလဲသွားအဲ့ဒါအရှင်အာယုဆိုစက္ကုဝိညာဉ်ကတတ်တာသင်္ခါရကတတ်တာအာဝိညာဉ်ကတတ်တာဘာကတော့ဝိညာဉ်ကအေးစက္ကုဝိညာဉ်ကတတ်တာနောက်သောတာဝိညာဉ်ဆိုတဲ့သင်္ခါရ ဟုတ်ပလားအေးအဲ့ဒီသင်္ခါရသောတာဝိညာဉ်ဆိုတဲ့သင်္ခါရကလည်းတတ်တာပဲတဏ္ဏနာဆုံရသောခါကြမှုတရားကျင်ရှားဖြစ်လာကြာတာတတ်မဲ့နှစ်သက်သူမှာလောဘမိလောင်ပြီးသေတော့တာတဲ့ဗျဟုတ်အမှန်နဲ့ကြားလို့ရှေးခါတုန်းကပြိတ္တရေတဲ့စောင်းသမားလေးတယောက်ကဘယ်လိုပြောရမလဲတထေးမအပြူကြီးတယောက်ကိုငွေတစ်ထောင်ပေးပြီးတော့ချီရေးဆိုတယ် အဲ့တော့အမှုလုံးတော့ပြိုရည်ဖြစ်တဲ့ထုံးစံအတိုင်းအာမန်နင်တို့လို့ဖတ်ခွက်ရှာတို့နဲ့တန်မလားအဲ့ဒီလိုယဟန်စကားဆိုလိုက်တဲ့အခါနေသေးတပခြုံတဲ့ကကျူသွေးတပတမြမြဖြင့်စောင်းသမားလေးကတနေ့ကျတော့အဲ့ဒီတထင်းမအပြိုကြီးတိုက်နေညနေချင်းတိုင်တိုက်အဲ့ဒါခင်မင်းအောင်မိတ်ဖွဲ့ပြီးတော့ပေါ်တီကိုအောက်ကနေပြီးတော့တန်တိတ်တရေနာဂီတသရံဂီတတရေနာတန်တိတ်တရာ အေးစောင်းသားနဲ့တချင်းသားတချင်းသားနဲ့စောင်းသားဆိုတီးကလေးပေါ့ပါပါလေဆိုလဲတီးလဲဘိန်တုံဘိန်တုံဘဂတယမုံပစ္စုံနေနာပမောတန္တာဒွေရူပခဒုက္ခမိန်တုမန္လပုပ္ပဝိဇ္ဇာယိန်တုတထာဂတံအဟံဒေ ရာနဝဟိမန္တဟုဇေဇေယနကုဘူဘူသံသံသာလံပကြဝံတိုင်ဝံနေဒုက္ခအာနမေအဓိပ္ပာယ်ကတော့ဆောင်းတော်တိမ်ငါထိန်ဝါစိတ်ပြလင်မာလို့ အဲ့တော့ဟိုတပတ်ကအပြူကြီးကအဲ့ဒီအတန်လေးကြားတော့ဟာတာယာလိုက်တာကောင်းလိုက်တာလို့ဇောပြင်းပြီးတော့မှဗဂတိထွက်ရမယ်လူငင်မောက်ကမထွက်ဘဲပရင်းမောက်ကထွက်လိုက်တာခုံကြသေးပါရောလားအဲ့ဒါအတန်ဆိုတဲ့ဝိညာဉ်ဟုတ်ပါလားအေးသောတာဝိညာဉ်စိတ်ကပတ်လိုက်တာအဲ့ဒါကြောင့်ယုတ်ဝေဒနာပညာသင်ရတာဝိညာဉ်ဆိုတာလေလူသားသမားပဲပြိတ္တာ ကိုကအကျိုးပြုထိနိုင်တယ်ဘယ်လိုထိမလဲအတန်နဲ့နာဆုံရသောကကြာမှုတရားထင်ရှားဖြစ်လာကြာတဲ့ဘူပိမတိသူမာပူဇာသိမ့်မိငြိမ်လွန်ချမ်းသာကြာတဲ့ကြာတဲ့ဆိုတော့ရှေ့ချက်မလိုက်တော့ဘူးရှေ့တန်ထောင်းတန်ဖြတ်တော့ပြလိုက်တဲ့အခါမှာဆွဲလမ်းမှုရှိသေးလားမရှိတော့ပါဘူးအဲ့ဒါပဲဗျာဒါပြင်ခန္ဓာ၅ပါးကလည်းစစ်တတ်တတာ ဟုတ်လားမဟာဗုဒ္ဓကြီး၄ပါးကလည်းစိတ္တတရာဘဏ္ဍခုရှိသွားမယ်အေးနှစ်ခုရှိသွားပြီတဲ့ဗျာဟုတ်နောက်တစ်ခုကအစ္စတိကာယတနေတုပါဟိရာယတနာနိစာတဲ့ဗျာဘလဝန္တဝိလောပနိလောကိဓမ္မရိကာယထာ လောကီလောကနဲ့ဓမ္မရိကရွာပြီးတတိုက်ကြားရှိစွာ လိုက်လက်ပြီးတော့မိုက်ကုံပွား၍ဆူရွာနေရတဲ့ဓမြတကုတို့သည်တဲ့ဟော ရွာရွာဒီမှာတဲ့ကလည်းခွန်အားလက်နဲ့အမိုက်ကိုအားနဲ့ထုတ်ပြီးတော့လူရဲ့တိုက်ခိုက်နေတာတွေရှိတတ်တယ်မရှိဘူးလားရှိပါဘူးအေးအရိမာဣဇတိကာယတနေသူဘာဟိတယတနာနိစ္စဗလာဝန္တဝိလုပ္ပန္တိဗလာဝန္တအာကုမလမိုက်ကုန်ပြကြကုန်တော်တဲ့ဟော ခုနကပြောခဲ့တဲ့ဒါမရိကရွာပြစ်တက်တိုက်ကြာချီစွာလိုက်လက်ပြီးတော့အမိုက်ကုံဆိုးတဘောကုံကြွားကြတဲ့တခိုးရမတို့သည်ဝိလုပန္တိယထာလူရဲ့ဖြစ်စီကြတကဲ့သို့ဣဇာတိကာယရနေသူတဲ့သက္ကုသောတာကနာဒေဝကာယမနဆိုတဲ့အတွင်းကဣဇတအာယရဏ6ပါးတို့၌ဘာဟိရာယရဏနီ အမြင့်အာယုမြင်လှကြပါပေရဲ့အပအာယုကလည်းကြနာပါပေရဲ့အန နာအာယုံကလည်းမွေးတိုင်လပပိယထိုတဲ့ပါဠိဓာယရဏ6ပါးတို့ကဝိလောပါဏိနေလောပမဟာမထငါလုံးလူဇဗုတလဝမယောက်ျားဘာသာမိုက်ကုံအပြင်လူရဲ့ဖြစ်စီနှိမ့်ဆက်၍နေကြလေကုန်၏ဣတိတဘာဝံဤသို့အာရဏ32ပါးဤစစ်တဆိုတဲ့ယံသူသဘောကိုဘဂဝါမြတ်စွာဘုရားသည်အာဟသံဝေကညံပွားဖို့ယမမမသွေ ဟောကြားတော်မူလိုက်ပါပေသတည်း ဗုဒ်၄ပါးကဒုက္ခနာသဗ္ဗုခန္ဓာ၅ပါးကဒုက္ခနာသဗ္ဗုဟုတ်ပလားနောက်တစ်ခုကြတော့အာယတနာ32ပါးအာယတနာဘယ်နှပါး32ပါးပါခွန်လိုက်တော့ကအတွင်းအာယတနာက6ပါးအပြင်အာယတနာက6ပါးအဲ့တော့လောကမှာတဲ့ခိုးစုတိုက်ကဓမြတိုက်တယ်ဆိုတာအတွင်းလူပါမဖြစ်တယ်ဘာပါမအတွင်းလူပါမအေးအတွင်းလူမမပါရင် တခြားတစ်မြို့တစ်ရွာကဒီမြို့ရွာရဲ့ဝင်ထွက်လမ်းသူပဲသိနိုင်မလဲအဲ့ဒါကြောင့်အတွင်းလူသားတို့ဘုန်းကြီးတို့တတွင်မှာမျက်စိနန်းနာလျာကိုစိတ်ဆိုတာအတွင်းလူအမိပိုက်ထဲကတည်းကပါလာပြီးပြိတ္တာ သူလျိုပေါ့တဏီတရှူလဲခေါ်တယ်ပေါ့ဟုတ်မလားအဲ့တော့မသိနေတော့မလားပြင်ဘက်ကတကားတယ်ဝိပါယုသတ္တယုခန္ဓာယုရတယုဘုဒ္ဓဘာယုဓမ္မယုဆိုတဲ့အာယု6ပါးတွေကဟိုလူနတ်ပြမတတ္တဝခန္ဓာထဲမှာသူတို့ရဲ့သူလျိုအတွင်းသားတွေပါနေတော့မျက်ကြည်နဲ့ပေါင်နာနဲ့ပေါင်နှာခေါင်းနဲ့ပေါင်ပြီးတော့ဘုန်းကြီးတို့ဒကာရမတွေရှင်ရဲ့ကြောင့်ဖြစ်တော်တရားတွေသူတို့ပြုတာဒါကြောင့်အာယရဏ12ပါးဟာလည်းပဲဘုန်းကြီးတို့ကိုဝိုင်းရံပြစ်ခတ်နေတဲ့စစ်တပ်တစ်ခုပါပဲ မှန်ရလားမှန်ပါဘူးအေးဒါကြောင့်ဒုဒကရမတွေက မျက်ကြီးကိုလည်းအကဲခတ်ပါဟုတ်လားနားပေါက်ကိုလည်းအကဲခတ်ပါနှာခေါင်းကိုလည်းအကဲခတ်ပါလျှာကိုလည်းအကဲခတ်ပါဤရုပ်ကိုလည်းအကဲခတ်ပါဟုတ်လားအသိစိတ်လည်းအကဲခတ်ပါယံလာမိလရိပ်စာမှတ်ရယံဆိုလေးရှောင်းမိတ်ပေါင်းအစွာမျက်ကြီးကနားပေါက်ကနှာခေါင်းက ပြတ်ရတန်တရာ သဘောပေါက်မလားသဘောပေါက်ပါအေးအမှန်ငါတော့ငါတဲ့တွေ့ဝေမှုအပိုင်းကိုညီပြီးတော့ခန္ဓာတွေအာယရဏတွေဓာတ်တွေသစ္စာတွေဆိုပြီးဘုရားဟောတာကအမှန်ကတော့ဒီယုံနာါပါလေအဲ့တော့မဟာဘုံ၄ပါးကလည်းစိတ္တတကုခန္ဓာ၅ပါးကလည်းအာယရဏ12ပါးကလည်းအဲဘုန်းကြီးတို့ခန္ဓာမှာဝိုင်းနေတာဘယ်မသိရှိတော့မှလဲ စိတ်ဓာတ်တွေကထက်တက်ကြဝိုင်းနေတာဟုတ်မလားအေးနောက်တစ်ခုကပါလဲလို့ဆိုတော့ဘုန်းကြီးတို့ပြိဿာရေတဲ့ကိလေသာစိတ်ဓာတ်ဘာစိတ်ဓာတ်ကိလေသာစိတ်ဓာတ်အေးအဲ့ဒီကိလေသာစိတ်ဓာတ်ကပါလဲလောဘဒေါသသမောစပုရိသံပါပစေတတံဟိတံတိအတ္တသမုဒ္ဒတသတာရံဝသဖလံတဲ့လောဘဒေါသသမောစ အေးမြင်သမျှကြားသမျှနားသမျှစားသမျှထိသမျှကြံပြီးသမျှတွေကိုတတ်မဲ့ထလိုချင်နာပါပါလေလောဘမြင်ရကြားရတာတွေကိုမချင်နှတ်ထဒေါသ မြင်တယ်ကြားတယ်လို့အဖြစ်တဏ္ဏမသိတာကမောဟအဲ့ဒါဘာလို့လဲတို့ရဲ့ဉာဏ်တော်ရှိတတ်ပဲတဲ့လောဘောဒေါသောဇာမောဇပုရိတံပါပစေတတံတဲ့ဗျဟိန္တတိအတ္တသမုဒ္ဒတသတာရဝသဖလာအရိပကပါလေတသတာရဝသဖလာအယေအခွန်ဒီမင်းလဲအနှစ်ကဲ့သို့ဖြစ်ခဲ့တဲ့ကိုမှသိခဲ့တဲ့ပေသည်ကျူသည်ဝါ သည်ငပြောသည်ကဟုတ်လားအဲဒုပရိသအများသုံးပြီးတော့ဝါပင်များအပြီးပြီးရင်အဲ့ဒီတိုင်းပဲပေပင်အပြီးပြီးရင်လေပေးပါအဲ့ဒီတိုင်းပဲငပြောပင်အပြီးပြီးရင်လေအဲမုံဟင်းကားတဲ့ရောက်သွားပြီလားအောင်မေတော့ဒုပရိသသဘောပါမလားပဲသဘောပါအေးအဲ့ဒါတဲ့တဆသာနာဝါသဗလားတဲ့ကိုယ့်ရဲ့ငပြောပင်ဆိုရင်လည်းပဲအဲ့ဒီအပြော့ပြော့ကလေးကိုဒါသူအနှစ်သာ ပေးပေးယူပင်ဝါပင်နဲ့အပေါ်ကခုံမွာအဲ့ဒါကိုပဲအနှစ်သာရရှိပြီးတော့အတွင်းကအကောင်းကြီးဖြစ်နေတဲ့အဲ့ဒီဟာတွေကသဖလားနဲ့ဗျဟောသမိမိဖလားသိတာကိုအသေးကကိုပြန်သတ်တာဘာပါလေကိုတိယကိုပြန်လိုက်အဲ့ဒါကတတ်မဲ့ယုတ်ဒီပြောတာတတ်ရှိဆိုရင်အသထုံမြင်းမြသာနေတည်ရင်ဘိုက်ခွင်မွေးတယ်မပွေးမြသာနေတည်ရင်ဘိုက်ကဖောက်ပြီးတော့ထွက်တယ်ပြိတ္တာရှောက်เสียရ အေးဒီမှာတော့ပေပင်ဝါပင်ကျူပင်ငါပြောပင်ငါသူ့အပင်ကိုပြန်သတ်သလိုအတ္တသံဗုဒ္ဓငါဆိုတာကိုမိဖြစ်ဖြစ်ကြကုန်သောလောဘစာလောဘတရားဒီ၎င်းဒေါသစာဒေါသတရားဒီ၎င်းမောဟစာမောဟတရားဒီ၎င်းပါပစေတသံတရားမမြင်အမှားခင်၍ရုံမာတဲ့စကြည်သောပုဂ္ဂိုလ်ကိုဟိမ့်ပတ်ဤဟိမ့်သန္တိကောက်သွားမသွေညင်ချက်သတ်ဖြာ၍နေကြလေကုန်၏ ဣတိတဘာဟောဤသို့လောဘဒေါသမောဟစတဲ့ကိလေသာတရားတွေ၆ဖွယ်ဆိုတဲ့သဘောကိုဘဂဝါဘုံတော်၆ပါးတကမယရှင်ဒီအာဟာကောင်းစွာမသွေဟောကြားတော်မူလိုက်လေတည်း လောဘဒေါသမောဟမာနစတဲ့ကိလေသာ7ပါးကလည်းတို့ကိုမသေးသေးအောင်တတ်နေတယ်ဘာပါလဲစိတ္တတခုပဲတဲ့ဗျာဟော လောဘတတ်တာဒီခုနကပြောခဲ့ပြီဒါကအရှင်းနဲ့ပတ်သက်လို့နော်အတန်အနတ်နဲ့ပတ်သက်လို့ပြောမယ်ဗျာနှာခေါင်းအနတ်ဆုံးပြန့်လေရာနာမှုတရားချင်းရှားဖြစ်လာနာနာတတ်မဲ့မြစ်တဲ့သူမှာလောဘမီလောင်ပြီးသေတော့တာနာနာယုံမုံနှလုံးမသာဒေါသမီလောင်ပြီးသေတော့တာဟုတ်လားနန္တဥပိမသိသူမှာမောဟမီလောင်ပြီးသေတော့တာအဲ လောဘကပါအေးအနတ်နဲ့နာခွန်တွေ့တဲ့အခါနာမှုသဘောဘာသဘောနာမှုသဘောပါအဲ့ဒီနာမှုသဘောကိုအိဋ္ဌဒုက္ခအတ္တပြဲတယ်ချမ်းသာတယ်ဆိုရတယ်ဆိုပြီးတော့မှရင်တော့အဲ့ဒါယန္တုကိုလက်မပွေးခပိုက်ပိုက်တယ်လို့ပဲတဲ့ယန္တုကိုလက်ပိုက်တာပဲတဲ့ဗျအဲ့တော့လောဘကအနတ်နဲ့ပတ်သက်လို့တပ်တစ်ချိန်သောအခါကာလတုန်းကကြီးကန်းတကောင်ကအစာချဝဲသွားတော့ဘင်းရဲ့စပိုးတော်ပေါင်းရောက်သွား ဟိုဟိမွေးစီရမလာနဲ့မဆလာနဲ့ချက်ထားတဲ့အနံ့လေးတွေသူလည်းကောဟာမွေးတာဟာမွေးတာဒါစားရရင်တော့ကောင်းပါပဲရင်ဝဲရင်ဝဲနဲ့တခါတည်းပဲအေးနီလာရှာတဲ့အခါကျတော့မှအဲ့ဒီမှာခိုးအိမ်ကလေးသွားတွေ့ ဘရင်စပူဆောင်မှာပါတွေ့အဲခွေငလေးတွေ့ငါခိုနဲ့မိတ်ဖွဲ့မိတ်ဖွဲ့ပြီးတော့ခိုနဲ့အတူနေမယ်တနေ့နေမကားညီအောင်ဆောင်ပြီးဘရင်ရဲ့ချက်ထားတဲ့စားတော်တွေကိုစားမယ်ပေါ့သူကအဖြစ်တစ်ခုတည်းကြည့်တာအပြက်ကိုသူကတွက်မထားဟုတ်ပါလားအဲ့ဒါနဲ့တခါတည်းခိုနဲ့လွမ်းသိအောင်ပေါအတူတကွအစကားစားသွားရှာပါညာနှစ်ရက်သုံးရက်လောက်နေတော့မမင်းကြီးကကိုကိုခိုရဲတဲ့ကျုပ်နေမကောင်းလို့မလိုက်ပြရဘူး တော့ကိုကပါပြောဟဲ့ကြီးကမင်းတို့ကြီးကားဆိုတာကြောက်ခဲစားတော့အစာကြည့်တာမင်းနေမကောင်းဘူးလို့မလိမ်နဲ့ကွာတရားမနာမနာခြင်းဘူးပြောဘုရားပြောပါဘုရားပြောတာဟုတ်တယ်မဟုတ်လားတို့လူတွေဒါပဲကုသိုလ်ကြီးနဲ့ပတ်သက်ရင်နေမကောင်းလို့နေမကောင်းလို့ပြောကြည့်ပြောကြည့်နဲ့နေတာမကောင်းတာပြိဿစားသမျှစားအိမ်သာရောက်အောင်သွားနော်ဟောဘုရားရှိခိုးတာကြတော့နေမကောင်းလို့ဆိုအိပ်ရတယ်လဲနေလိုက်ရော ဘုရားသာကြည့်သလားဆိုမို့ TV နဲ့ဗီဒီယိုတော့ကြည့်တယ်နေတာမကောင်းတာအဲတို့လူတွေဘယ်မသိပဲနေတော့မှလဲကိလေသာတရားတွေကလှည့်စားနေတာဘာကလှည့်စားနေကိလေသာလှည့်စားတယ်အေးအဲ့ဒါကအဲ့ဒါကိုနိုင်အောင်ထိမှန်အဲ့ဒါမနိုင်ရင်တော့မရဘူး ရမလားရအေးဒါကြောင့်လေအမနဲ့ဘုန်းကြီးတို့အနတ်နှကောင်နှကောင်အနတ်ဆုံးပြရင်ဒီတဲ့အစာနဲ့လျာဆုံးတွေ့ရင်လေဒီတိုင်းပဲတဲ့ဗျာအစာနဲ့လျာဆုံးတွေ့တော့အဲ့ဒီအစာအစာကိုတတ်မဲ့ရင်ဘုန်းကြီးပြိတ္တာလောဘမီမကျေနပ်တော့ဒေါသမီစားဟစားတာကိုစားတယ်လို့မသိတော့မောဟမီဆိုပြီးတော့ကိလေသာမီထိန်ကြီးလျံဝါတဲ့ဗျာဟော ဘုန်းကြီးတို့ခန္ဓာကိုယ်မှာအမြင်တရားမြင်ရကြားရနာရစကားနဲ့ကိလေသာမိတွေတဟုံးဟုံးမတောက်ဘူးလားဒီပုံမှာဖြစ်နေတာပဲမဟုတ်လားတဟုံးဟုံးတောက်လို့သာအန္တပြုံပြုံတောက်လို့သာတေပုံမှာလောဘဒေါသလားသွားရောပဲပြည်တာသတိကိုအတော်ကြီးစွာထားမှာအာသူများမူဝါရီတောက်လို့မူဝါရီတောက်ရင်တော့ဘာဖြစ်လို့ယူပြီးတင်မသာအောင်မေအခုကယူမူဝါရီကြီးတောက်နေကြတာဗျာ ဘာတွေတောက်နေကြအေးမုခရေကြီးတောက်နေကြတာပဲကိလေသာအယုကာမဂုဏ်ပဲအသားပေးတာကိုပြောတာဟုတ်ပလားအေးဒါပဲဗျာအဲ့တော့ကိုယ့်ဘာကိုပြန်ကြည့်ပါပြိတ္တရဲ့လူတဲ့တန်းတယ်ဆိုတာလောဘကို short တိတ်လောက်တာမဟုတ်လားအဲ့တော့ကိုညာပိုက်ဆံဝင်လူတွေပါလိများလာပြန်ဩဖြူကြလို့ရန်ကုန်ចောင်းတစ်တယ်တယ်သူမိဘလောက်ပေးရပါတယ်ငါတို့တဝက်လောက်သွားလို့ဦးမယ်ဟောလောဘသားလိုက်တာပြီးရော အဲဒီဖြူလိုက်တဲ့ပိုက်သနဲ့ပတ်သက်လို့တမကျင်လောဘမကျင်တတ်တဲ့ဒေါသဖြစ်သေးလားဖြစ်တော့ဦးညာငါတီဗီလေးဝယ်ဦးမှာအသားတွေတိုက်လေးတိတ်အသွားပြီအဲဒီကြရင်တော့သွားပြီဒါဟုံဟုံတောက်လို့သာဟုံတပြုံမျိုးတောက်လို့သာတေဘုံအဲ့ဒါပဲဗျာဘုံသုံးပါးထဲမှာလိမ့်အောင်ခံရုံနဲ့ သဘောပေါက်လားအဲအဲ့တော့ဘုန်းကြီးတို့ပြိဿလောဘဒေါသမောဟကိလေသာ10ပါးကလည်းစစ်တတ်တတ်ဆိုတော့ဘယ်နှတတ်၄တတ်၄တတ်မင်းလက်မပွက်ထားတော့မငါးလောက်ချင်တယ် ဘယ်နဲ့တတ်တော့မဟာဘူ၄ပါးကဓမ္မခန္ဓာ၅ပါးကဓမ္မအာယတနာ12ပါးကလောဘဒေါသမောဟကအဲစစ်တကြီးလေးတာ၄ဘက်၄တန်းကဘုန်းကြီးတို့ကိုပြိမိနေရင်တော့အဲ့ဒါလွတ်အောင်ရုံမှုပဲရှိတော့တယ်ဟုတ်မလားမှန်ပါအဲ့တော့လွတ်အောင်ရုံမှုကြတော့ဘာလဲထွင်ယတိတိကိမိကုလနာရောဂနန္ဒရပါယရာသာရဏောဝတ္တတိလံကာယောမစ္ဆုမိကိစ္စတိယံကာ ယောဟောဤခန္ဓာကိုယ်သည်တိတိကိမိကုလနာဘိုးမျိုး80တို့နှင့်သာရရဏောနိနောယောချက်ပေါင်းတင်ဆက်ထံ၍နေပါ၏ဒေသတို့ဘိုးမျိုး80တို့၏ဝတ္တာကြိုက်ခဲမှုအစွမ်းကြောင့်လည်းပဲကာယောဒီခန္ဓာကိုယ်ကြီးသည်မစ္ဆုံသိမင်းနိုင်ငံတို့ယန္တိလိုက်ပါရလေကုန်နေတို့ခန္ဓာမှာပိုးမျိုးပေါင်းမလား80ပါအကောင်မော8000ပြိတ္တာ အဲ့ဒါတွေကမွေးကြတော့လေဒီခန္ဓာထဲမှာပဲမွေးတော့လေအဲမွေးတဲ့နေရာကိုပါခေါ်တော့ခြေတုံးကတော့ဟလားမိနေအိမ်မိနေကံယခုခေတ်တော့ချက်မခန္ဓာတဲ့ကာယဒုက္ခနာကြီးကဘာဖြစ်လဲမိနေအိမ်ကြီးဖြစ်မနေဘူးလားအဲဖိုးကောင်းနေတဲ့အညီကြီးစွန့်တော့ခန္ဓာထဲမှာလားပြင်းမဲ့မှာလားခန္ဓာထဲမှာပါအညီကြီးစွန့်တဲ့နေရာကိုအိမ်သာလို့ခေါ်တယ်လို့ဒုက္ခနာကြီးဟာကဲအိမ်သာကြီးပဲဗျ ယွန်စရာမကောင်းဘူးလားမြတ်စွာဘုရားယွန်စရာတော့ကောင်းတယ်အပြီးရောပဲယွန်စရာမှကောင်းနေရင်တော့နော်အဲအဲ့ဒါပဲ နောက်တစ်ခုကပါလဲအဲ့ဒီပိုးတွေနာဖြားကြတော့ခန္ဓာထဲမှာလားပြင်မဲမှာအဲ့တော့လူမမာနေတဲ့နေရာကိုဘာခေါ်ပါလဲရှေးတုန်းကသူနာအိမ်ခုခေတ်တော့ hospital အကိုင်ကြောက်ပြီးွယ်ပေါ့ hospital တော့ကြောက်ပြီးွယ်ဖြစ်မှာဟုတ်လားအေးအဲ့ဒီမှာကြီးဒုက္ခနာကြီးဟာကိုမျိုးရှိတဲ့အကျိုးအကန့်အပဲ့ဟုတ်မလားအဲ့ဒါတွေနေရာဖြစ်တာနောက်တော့အဲ့ဒီပိုးတွေသေဆုံးကြတော့ခန္ဓာထဲမှာလားပြင်မဲမှာခန္ဓာထဲမှာလောင်းငါမြုပ်နှံတဲ့နေရာပါ ဘာခေါ်လို့သုံးသာနဲ့ပြင်းញိုင်းနဲ့လှုပ်တိုင်းကုန်နဲ့ဒဆပြင်းနဲ့ဗျဒုက္ခနာကြီးကပါရှိတယ် ဘာမှတတ်မဲ့တွေ့တာစီအကသာပေးကြမရှိတော့ဘူးမို့လားဒါကြောင့်နာဟန္တာသောပတော်တုံရှံနာဟံပောသိမိတာနိတံတွာမေဝပောသိတော်ဒုက္ခံပတောဝတေနပကံရှေကအရိယာသူတော်ကောင်းကြီးကိုခန္ဓာကိုကြီးမောင်းညအယံငါယောတလံရှိတော်ဟောဒီခန္ဓာကိုဘောအတ္တဘဝတလံရှိတော်ဟဲ့ခန္ဓာကိုအတ္တဘောကြီးအငါသည်တုံရှံသင်္ခန္ဓာကြီး နတာသောလာခသာကျွန်လည်းမဟုတ်ပါနပတောနိခသာကျွန်လည်းမဟုတ်ပါဓာနီရာနီသာသနာရောင်ချိန်ပြောင်ထိန်ထွန်းပယခုလိုခေကောင်းကာလကောင်းဤ၌တန်သင်ခန္ဓာငါးပါးကိုနပေါ်သည်မင်းအေးယူကငါမကြွေးမြူနိုင်တော့ပါသင်အလိုငါမလိုက်နိုင်တော့ဘူးတဲ့တန်သင်ကိုပေါ်သည်တော့အေးယူကကြွေးမြူပြီးတော့မွေးမြူပြီးတော့လာခဲ့ပါ ပါသေးသောကြောင့်လောကီလောကကြီးရဲ့၌နမကတဘာမကရည်တွက်မပြနိုင်အောင်များလှစွာသောဒုက္ခရှင်ရဲ့သို့ပါတော်ရောက်ခဲ့ရလေပြီဣတိတို့တံဝေကံတံဝေကဆိုတဲ့ဉာဏ်ကို ခန္ဓာနဲ့ပတ်သက်တဲ့ကြောက်မွက်ဖွယ်ရဆိုတဲ့သဘောကိုကနတာကောင်းစွာမသွေယူချပေကုန်ရာတည်း န္နာကြီးရဲ့အလိုလားအကြိုက်ဆောင်ခဲ့ရတာသူကအေးသွင်းပေးအောင်လုပ်ပေးရပူပူအောင်လုပ်ပေးရအာဘိုက်တင်းတော့ရွံ့အောင်ရှေးတစ်မျိုးမျိုးနဲ့ကရိယာနဲ့မထွက်ထွက်အောင်လုပ်ပေးရပြန်စာတော်လည်းပဲခိုးဆူလူကြိုက်ပြီးတော့ဒီခန္ဓာပြည့်အောင်ဆိုင်ရပြန်တယ်ခန္ဓာကြီးကမဆိုးရွားဘူးလားအေးဒါကြောင့်ရှေးသူတော်ကောင်းကြီးများတော့ဟဲခန္ဓာကိုအတ္တဘောကြီးငါသည်လက်ရလကသာကျွန်လည်းမဟုတ်ပါနေစားကျွန်လည်းမဟုတ် ဟုတ်ပါအခုလိုသာသနာရောင်ချိန်ပြောင်းထိန်ထွန်းမာတဲ့အခါနဲ့သင်အလိုလိုက်ငါအချိန်မဆောင်နိုင်တော့ဘူးတဲ့ငါတရားကိုငါကြစ်ကြံပွားများအထုမှဖြစ်မယ်သင်အလိုလိုက်ကလို့ဘဝပေါင်းများစွာခြေရရစ်ထမြအတိစအလောင်းကောင်းတွေထပ်ထပ်ကြေးခဲ့ပြီးဥခန္ဓာလို့သံဃာညာပွားပြီးတော့တရားရှုတာဟုတ်ပလားဒါကြောင့်တို့တထွေတတ္တဝါများတို့တို့တထွေတတ္တဝါ ဝိုင်းထားပါတဲ့ယံသူတော်ဝိုင်းထားပါတဲ့ယံသူတော်မဟာဘုံမြာခန္ဓာငါနဲ့မဟာဘုံမြာခန္ဓာငါနဲ့ဆန္ဒပါအာယရဏအောင်ရှိသောဒီမှာတော်လို့ဖြစ်နေတဲ့တောင်းဝမှုနဲ့ဆလင်လေးပြောင်းမှပါဟုတ်လားမဟာဘုံမြာခန္ဓာငါနဲ့မဟာဘုံမြာ 12ပါးအာယတနာအောင်စီသော12ပါးအာယတနာအောင်စီသောလောဘဒေါသမောဟများနဲ့လောဘဒေါသမောဟများနဲ့ကိလေသာပါတကြောကြောကိလေသာပါတကြောကြောဘေးရန်တွေများလာသနောဘေးရန်တွေများလာသနောလေးပဋ္ဌာန်ပွားမတော်လေး တို့မှာလေးဘက်လေးဓာတ်ငါခန္ဓာအယရဏဓာတ်ကိလေသာဟုတ်လားမဟာမဟာဘုတ်ရဲ့ခန္ဓာရဲ့အယရဏရဲ့ကိလေသာရဲ့မတိတိအောင်သတ်မဲ့ရန်သူတော်လေးပါဝိုင်းနေတဲ့အတွက်ဒါကြောင့်ဘေးရန်တွေများလာသနောဘေးရန်တွေများလာသနောလေးပဋ္ဌာန်ဘွားမတော်လေးပဋ္ဌာန်ဘွားမတော်လက္ခဏာရဲ့အောင်လန်းဆိုင်လို့လက္ခဏာ နိဗ္ဗာန်ဆိုင်သွားရှိပါမကင်တော်နိဗ္ဗာန်ဆိုင်သွားရှိပါမကင်တော်တို့တထွေတတ္တဝါများတို့တို့တထွေတတ္တဝါများဝိုင်းထားပါတဲ့ယံသူတော်ဝိုင်းထားပါတဲ့ယံသူတော်မဟာဘုံများခန္ဓာငါနဲ့မဟာဘုံများခန္ဓာငါနဲ့ဆနပါအာယတနာအောင်ရှိသောဆနပါ လောဘဒေါသမောဟများနဲ့ကိလေသာပါတကြောကြောဘေးရန်တွေများလာသနုံဘေးရန်တွေများလာသနုံလေးပဋ္ဌံဘဝမတော်လေးပဋ္ဌံဘဝမတော်လက္ခဏာရဲ့အောင်းလန်းဆိုင်လို့လက္ခဏာ အိစ္ဆာဒုက္ခအနတ္တမမြဲဘူးဆင်းရဲတဲ့ရှုံနေရဟုတ်မလားဖြစ်တိုင်းဖြစ်တိုင်းယုံနာတွေကိုအဲ့ဒီတခါနဲ့သုံးအောင်ချင်းအောင်းတကုန်ကြီးစိုက်ပြီးတော့မှဘုန်းကြီးတို့ကမကြောက်မရွံ့နောက်မလို့နဲ့ဇွဲသတ်တင်းနဲ့တိုက်ပွဲဝင်ရမယ်မဟုတ်လားလက္ခဏာရဲ့အောင်းလန်းဆိုင်လို့လက္ခဏာရဲ့အောင်းလန်းဆိုင်လို့နိဗ္ဗာန်ဆိုင်သွားရှိပါမကင်တော်နိဗ္ဗာန်ဆိုင်သွား ယပါဝေကခြင်းတိုက်ပွဲဝင်ဆိုတဲ့တရားသည်ဤတွင်မဲ့နိဋ္ဌိတံပရိတ္တ ဟောပြောလာတာနှစ်နာရီရှိသွားပြီတီလာပေးတာပဲထားလို့ဟုတ်လားအဲ့ဒါကြောင့်နဲ့ထိုပေါင်ရကရှင်ရဲ့အခင်းသွားမြင်ကြားလို့ဘုရားလျှောက်ထားတဲ့ယဟန်တော်ရဲ့အဲ့ဒီလိုဟောကြားလိုက်တာခန္ဓာညာစိုက်ပေါ်ခတ်မှုရရှုမှတ်လိုက်ကြတာယဟန်နာဖြစ်တော်မူကြတယ်ဒါကြောင့်ဘုန်းကြီးတို့တရားဓမ္မဒီလည်းပဲပေါင်ရကချင်းတိုက်ပွဲဝင်ကိုကုံချမ်းပြုပြီးတော့မှတတိပဋ္ဌာန်တရားနဲ့ဖြစ်ပေါ်ရာယုံနာများကိုရှုမှတ်ပြီးတော့ဘုန်းကြီးတို့လည်းတိုက်ပွဲဝင်ရရမယ်9မိနစ်ပြိတ္တာ ကိုင်းဆိုပင်မလင်ခွေကထိုင်နေပါချောင်းစွာခါကိုထားမလုတ်အိန္ဒရေငိမ့်ငိမ့်နေစိတ်တွေမလွင့်ပါမျက်ကြည့်မိတ်ကဟောင်းတဲ့ပါဝမ်းမာစိတ်ကိုထား ပိဏ္ဏစိတ်ဆိုင်ကမပ္ပယောဂီများပူရနာတာဖြစ်ပေါ်လာမပ္ပယောဂီများထုံနာကျင်လာကြိုက်ခဲလာမပ္ပယောဂီများပြန့်နာလွင့်နာစိတ်ကူတာ ညာဖြစ်ပေါ်ညာမာသာယောဂီများ ကောင်းနာပိနာမတ္တကကာယ ानु ပါဒနာပူရဏနာထုံနာကျင်နာကိတ္တခေရမတ္တကဝေဒနာ ानु ပါဒနာပြဏလွဲ့နာစေကုရာစဉ်းစားတာမတ္တကစိတ်တ ानु ပါဒနာသဘောတရားမတ္တကဓမ္မ ानु ပါဒနာတာကြောင့်မျက်ကြည့်မိတ်လက်အုပ်ဖြဲခေါင်းလေးတဲတဲ့လေခါလေးတွေစမ်းစမ်းထားရင်ဝင်ရမှာဘယ်လိုဝါဘောညာလိုဝါဖြန့်တင်းလက်မတိတ်ချင်းထိထားလိုအပ်တာဓမ္မမဟုတ်ဘယ်လိုဘယ်လဲမောင်ရတင်ညာဘောညာလဲမောင်ရတင်လဲပြားလေးနေငယ်ကိုတရောင်ကလေးစာ ဝမ်းမိုက်ကိုစိတ်ဆိုင်မရောမတင်စောင့်ကြည့်ညင်းတဲ့သူလေးလေးရှုသွဲလိုက်တော့ဝမ်းမိုက်လေးဖောင်းလာမယ်တီးတော့စိတ်ဆိုစိတ်မနဲ့ဖောင်းနေမှဒီလေးထုတ်လိုက်တဲ့ကဝမ်းမိုက်လေးပိန်သွားမယ်တီးတော့ပိန်နေလို့စိတ်ဆိုစိတ်မနဲ့ဝမ်းမိုက်ကိုမအာမရလို့ပြင်းပြင်းမရှုနဲ့အာမရလို့ပြင်းပြင်းမဆိုင်နဲ့လုံးမရှုနဲ့ချုပ်မရှုနဲ့ဟုတ်ကိုတဲ့အောင်ရှုလိုမရှုနဲ့ပူမရှုနဲ့ဘိုးဘိုးတဲ့အောင်ရှုဖြစ်အောင်လည်းမလုံးနဲ့ပြက်အောင်လည်းမလုံးနဲ့ဖြစ်စေရုပ်နာပစ္စုပန်ဖောင်း မှုပိန်မှုဆိုတဲ့ပစ္စုပ္ပန်အမှန်တဲ့အောင်ရှုကြပါစို့ ပါတယ်ဒါကြောင့်အသာဝတိကလူရွာကြီးနဲ့တူသလိုရှင်ကဘုန်းကြီးတို့လူနောက်ပြန်မှာတဏီတော့အယောဂီနဲ့တူတယ်ပေါ့အေးပြီးတော့မှကောသလဘင်းကမြတ်စွာဘုရားနဲ့တူတယ်ရှင်စရာကဓမ္မဂတိကနဲ့တူတယ်နစ်တဲ့ဘွက်ကကိလေသာနဲ့တူတယ်အဲ့ဒီဘွက်တဲ့ကရှင်ဒီအာအာနဲ့သုံးပြီးတော့ယုံလိုက်သလိုဘုန်းကြီးတို့ကတတိပဋ္ဌာန်၄ပါးတိဟုသောအာအာနဲ့သုံးပြီးတော့ဝရိယတိဟုသော အာနဲ့ဟိုနိဗ္ဗာန်တိဟုသော ကြီးကုံတက်သော ဘုန်းကြီးတို့တတွေကအဲ့ဒါခုံမြောက်ကုသရမည်ဖြစ်ပါတယ်ဟုတ်ပါလားဒါကြောင့်ရှင်ကျွန်းသည့်ဘွဲ့ရှင်ကျွန်းသည့်ဘွဲ့တဏှာဆက်တဏှာဆက်မပြည့်တူလာပါမပြည့်တူလာပါရှင်ဆရာလင်းရှင်ဆရာလင်းဟောသူပင်ဟော ရှစ်အင်္ဂါ၄ပါးပြားလို့ထုတ်လိုက်တဲ့အခါကျတော့မှရှင်ကြီးကုန်းမတဲ့ရောက်တယ်လို့ဘုန်းကြီးတို့ကလည်းမာဘုံ၄ပါးခန္ဓာ၅ပါးအာယရဏ72ပါးပြီးတော့ကိလေသာ7ပါးတို့မှစိတ်တတ်တွေဝိုင်းအောင်နေပါလေလို့ပြောပါလေဟုတ်ပါလားဒါကြောင့်အင်္ဂါ၄ပါးမြတ်တရားတမြာရှိတိတုတော်တာတမြာရှိတိတုတော်တာဝရိယအ ရှင်မင်းကြိုးစားရှင်မင်းကြိုးစားဝိရိထဝိရိထတို့များအထုံမှာတို့များအထုံမှာကုံမော်တက်ကိုကုံမော်တက်ကိုနိဗ္ဗာန်လုံးနိဗ္ဗာန်လုံးကုံဆိုတူတော့တာကုံဆိုတူတော့တာအေးအဲ့ဒီနောက်ပိုင်းတရားဟာရေးထားတာမရှိပါဘူး မြတ်စွာဘုရားကိုလည်းကဘုန်းကြီးတို့အဲမြန်မာလူတစ်မျိုးပါဠိရောနဲ့ပြီးတင်တာပြီးခဲ့တဲ့အချိန်ပိုင်းကပဲအဲ့ဒါကိုဘုန်းကြီးတို့ကပฏิပတ်နဲ့ဖြေရှာပြီးတော့မှအဲ့ဒါကိုပုံဖော်ထားရင်ဖြစ်လို့ပါဝေကချင်းတိုက်ပွဲဝင်တရားဟာဘုန်းကြီးရဲ့ကိုယ်ပိုင်တရားမိလောင်မီပွင့်တော့ပါဘုန်းကြီးကိုယ်ပိုင်တရားဝိပဿနာလုပ်ပေးနေကျူးပြတရားဘုန်းကြီးကိုယ်ပိုင်တရားမိုးသောကျဲဘူးဆိုတာလာလိုက်အောင်ပဲဘုန်းကြီးကိုယ်ပိုင်တရားခရီးသွားခရီးနာကိုယ်ကြီးကိုယ်ပိုင်တရားနတ်တို့တန်တလူဘဝဘုန်းကြီးကိုယ်ပိုင်တရား အဲ့ဒါတွေယူပြီးတော့သုံးရင်တော့တရားစွဲလိမ့်မယ်ဗျာ နာကိုင်ရှိတယ်ဒါရောက်ကြိုးစားပြီးတော့ရေတော်နောင်တော်များလည်းပဲအဲအတုယူတတ်သင်ပါစေဘုန်းကြီးတို့တဲ့ပို့ပြီးတော့တထွားပြတလားမြင်လို့ဩဒါဒီလို့ဆိုဟိုနေရာဟိုနေရာဟိုနေရာတွေလည်းဒီလိုယူလို့ရပါပေါ်လားလို့ဓမ္မဂတိကသင်တာဒါပါပဲဘုန်းကြီးတို့ဘုသူဒီမှာမို့သူများဟောတာအဲအားကိုကြားနာပြီးတော့ကိုယ့်ရဲ့ဉာဏ်နဲ့ဒီလိုဒီလိုဆိုပြီးတော့ထွင်ယူတာပဲဖြစ်ပါတယ်လို့ဒါညီတော်နောင်တော်များကိုအားပေးတာပေါ့နော်ဒါလို့ဖြီးစညာရှိမှလည်းမ နေရသင်လုံးကတော့တတ်ကုန်မတတ်သင်လုံးကတော့အဲတတ်ကုန်မတတ်ဘူးပြိတ္တာပိစညာရှိမှရပါတယ်လို့အဲ့ဒါပိစညာလေးတွေနဲ့ကြိုးစားတော်မူကြပါလို့ဘုန်းကြီးတို့ကအသက်59 60နာနီးတော့ဘူရာကြီးနဲ့အိုပယ်ဖြစ်ပြီ ဟုတ်ပါလားပြိုရွယ်တဲ့ပုဂ္ဂိုလ်များအတွက်ဘုန်းကြီးတို့ကနေရာပေးရတော့မှာမို့ယဟန်သံဃာများလာရောက်အထုလာရောက်နာယူဘုန်းကြီးတို့သိဝင်သားတယ်ငါတရားဝဲသံဃာလားဟဲ့ဘလို့မဟုတ်ဘူးသူတို့မှဉာဏ်ဉာဏ်သွေးလေးတွေနဲ့ဆိုဘုန်းကြီးတို့လည်းထက်မြက်တဲ့အသည့်တွေလည်းရမသွားဘူးလားရပါပါဘယ်ဒီသနာသာသနာတော်တဲ့ဘုန်းကြီးကအုံမင်းရရောသွားပြီဒါကြောင့်နုနဲ့ပြိုမြင့်တဲ့ညီတော်ပုဂ္ဂိုလ်များကထဆင်ပြီးတော့လက်ဝေကဒီသာသနာထိမ့်သိမ့်သွားနိုင်ရပါ ပါစေလို့ကြိုက်အလုံးစုပေါင်းစုတောင်းအမြပေးဝေကြပါစို့ရှင်ဖယားရှင်ဖယားတပည့်တော်များသည်တပည့်တော်များသည်အဲကံမြင့်ကြောင်းတိုက်ကံမြင့်ကြောင်းတိုက်ကံမြင့်ကြောင်းတိုက်၌ကံမြင့်ကြောင်းတိုက်ဓမ္မသဘင်နှင့်ဓမ္မသဘင်နှင့်ပတ်သက်၍ကျူးစားကြသောကျူးစားကြသောကျူးဆောင်များတို့နှင့်ကျူးဆောင်များ စိတ်တူကိုမြညီညွတ်ကြလျက်ဥနာသေးခြင်းရောက်စရာတန္တရာဝအတွင်းမှထွမြောက်ရမှန်ညနေပံကိုဤတန်တောင့်တလွလာကြလျက်ဓမ္မသဘင်ပွဲ ဆင်နွယ်ကျင့်ပဆင်နွယ်ကျင့်ပထိုက်တန်စွာထိုက်တန်စွာပြုလုပ်ကြလျက်ပြုလုပ်ကြယရဏသုံးပါးတို့အားယရဏသုံးပါးတို့အားကောင်းမြတ်သောကောင်းမြတ်သောအသွေးအပြည့်ရှင်းတတ်သာပန်းနာနာနှင့်ရှားပြာဝဝကုံလုံးငါအောင်ကောင်းစွာမသွေလူတန်းညမေကုန်ဤ တရားဟောဖို့ဆရာတော်အားအသည်အသည်ဤဝမန္ထသင်္ကန်းစသောလူဝရများတို့ဖြင့်ရေဇက်တော်သွန်ချတရားဓမ္မကိုကုဒညဘာကုန်ဤသံဃာတော်များသီလရှင်တို့အားချိုဤဘူး လူဝတ်ကြောင့်တို့အားကော်ဖီမုံတို့ဖြင့်ရေဆက်သွန်ချလူဒညပါကုန်၏သုမတပါစိုက်ကားရင်မောတော်ရင်တို့ဖြင့်တရားနာသူတော်ရှင်တို့အားယာနဒါနရင်အလူကိုလူဒညပါကုန်၏ ရဏဂုံသီလဆောက်တည်ကြလျက်ဝိပဿနာတရားလက်တွေ့အားဖြင့်ရှင်းပွားကြပါကုန်၏ဒီလိုပေါင်းစုမြတ်ကောင်းမှုကြောင့်ပရိတော်တို့သည်မအိုမနာမတရားဖြစ်သောနိဗ္ဗာန်ကို လင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုရပါလို၏နညတာကာလလေးညတာတော့ဖြစ်သွားပါပြီဘုန်းကြီးတို့ကလားနညနော်လေးညတာကာလပြုသမျှသောဓမ္မသဘင် ဆက်ရှင်ဆိုင်ရာကုသိုလ်အပြားပြားကိုအာလုံးသောဘုဝမိဘဆရာသမဝိမျိုးမိတ်ဆွေ31ဘုံနေရှိရှိသမျှသတ္တဝါတွေအားမြည်သူရစေမြတ်ပေးပါကုန်၏မြတ်ရ၍ ကိုစိတ်နှပြချမ်းသာကြပါစေမြာမြာအမြာယူတော်